ဒီနေ့ခရစ်တက္ကရာ2023ခုနှစ်ဇန်နဝါရီလ26ရက်စနေနေ့ဒီနေ့မြန်မာလိုပြာသူလပြည့်နေ့ပြာသူလပြည့်နေ့ခါဦးဇင်းတို့ဒီဓမ္မစကြာသင်္นานခင်းမသွားခင်အပိတတ်ဖို့တော့ကြိုးတော့ကြိုးစားတယ်ဒါပေမဲ့ခြုံလိုက်လို့ရှင်လဲ ပြည့်ပြည့်စုံစုံတိမာမဟုတ်တဲ့သူဥစဉ်ခက်ကြဲကြဲပဲခက်ဖြည်းဖြည်းပဲသွားတယ်လာမဲ့ဗုဒ္ဓနေ့မှာခီးထွက်ဖို့ရှိတော့ဉာဏ်နဲ့မေဃသစ္စာပိုင်းနဲ့မေဃသစ္စာပိုင်းကိုတော့ခီးပြန်မှာပဲနှစ်ပတ်သို့မဟုတ်သုံးပတ်လောက်အများဆုံးပေါ့လေသုံးပတ်လောက်တော့ပြန်ဆက်ရမယ်သဘောရှိတယ်မေဃသစ္စာလည်းပြောရင်ပြောသလောက်ကျဲတယ်ဘာဖြစ်လဲလဲဆိုတော့တကယ်အလွတ်လောက်မှာမေဃသစ္စာမှာလောက်အောင်မှာဆိုတော့ သူ့ကိုလည်းပဲချက်ပြောရင်ပြောသလောက်တော့ကျဲတာပေါ့လေဒါတော့၃ပတ်လောက်ဆိုနှစ်ပတ်သုံးမဟုတ်၃ပတ်ပေါ့စိတ်စိတ်ပြောရင်၃ပတ်တော့ပြောရမယ်အဲ့ဒါကိုပြီးမှပြန်ဆက်ပေးပါမယ်ဦးဇင်းပြန်ရောက်မှဧပြီလ၁ရက်နေ့ဆိုတော့ဧပြီလ၄လောက်မှစလို့ရမယ်ခုတော့ဒီနေ့တော့និရောဓသစ္စာတစ်ခုပဲပြောမယ်ဆိုတော့မေဃသစ္စာနဲ့ကျန်တဲ့အပိုင်းလေးတော့ဦးဇင်းခྱི་ပြန်မှပဲပြန်ဆက်ပေးပါမယ် အခုကဂျာရမသိယုံလောက်ဘုသူဒ္ဓဖြစ်ယုံလောက်ပြောရင်တော့မြန်မြန်ပြီးတာပေါ့လေဒါပေမဲ့လည်းပဲအခုလိုလေ့လာခွင့်ရတဲ့အချိန်ခါမျိုးမှာမိမိတို့စံစာတွေထဲမှာရှိတာလေးကိုပြည့်ပြည့်စုံစုံ ကြားဘူးရင်နော်ဒါကြားဘူးတဲ့ခါကျတော့ဒါအ ਨੇ ဆုံးကိုအခြေခံဘုသူတ္တတုတ္တမယဉာဏ်ရှိတာပေါ့ဒီဉာဏ်အရေးကြီးတယ်နော်ဒါလွယ်လွယ်များမထင်နဲ့ ဦးဇင်းတခါတော့ငါပြောဘူးတယ်ဖះနဲ့ပိစေကဗုဒ္ဓလွှဲရင်တရားမနာပဲနဲ့ဘယ်သူမှညာမဖြစ်ဘူးရှင်သာရိပုတ္တရာပဲကြည်လေဒါတော့အများကြီးဖြစ်တာအ ਨੇ ဆုံးတော့နှလုံးသုံးလုံးလောက်တော့နားကိုထောင်ပေးမှာနော်နားထောင်မှသူ့ရဲ့အသိဉာဏ်ကဒါတော့ဖြည့်ထားတဲ့အသိဉာဏ်အဲ့ကြမှာပေါက်ထွက်လာတာဆိုတော့သူတို့မယညာဘယ်လောက်အရေးကြီးတယ်လဲဆိုတဲ့အကြောင်းပြောတာဆိုတော့အခြေခံလေးကြားဘူးတာမရှိရင်အသိမဖြစ်ဘူး နော်သုတမယဉာဏ်မဖြစ်ဘူးပေါ့သုတမယဉာဏ်လေးရှိမှစိန်တမယတွေးခေါ်လို့စဉ်းစားလို့ဆင်ခြင်လို့ရတာအဲ့ဒီခါကျမှမိမိကကျင့်ကြံမှုတွေကိုထည့်တာဒါကတော့ဘာဝနာမယ daily life ထဲမှာလည်းထည့်လို့ရတာပဲနော်တရားဆိုတာကတော့တကယ်ရိတ်တာမှာအထုတ်ထားတော့ဒါကတော့သူတို့ဒီကခေါ်တိုင်းပြောမှဆိုရင် intensive intensive practice လုပ်တယ်ပေါ့နော်ပြင်းပြင်းထန်ထန်မိမိကဇောက်ချပြီးတော့မှအထုတ်တာပေါ့သို့တော်လည်း တရားနဲ့ပတ်သက်တဲ့ချင့်ကြံမှုဆင်ခြင်မှုပိုင်းဆိုင်ရာကနေ့စဉ်ဘဝထဲမှာရှိကိုရှိရမှာပြဿနာပဲမှာရှိလို့လဲနေ့စဉ်ဘဝမှာရှိနေတာဟုတ်တယ်မဟုတ်လားဘဝထဲမှာရှိနေတာပြဿနာဒါတော့ပြဿနာဘဝထဲမှာရှိတော့ဘဝထဲမှာနေ့စဉ်နေထိုင်သွားလာတဲ့အခါမှာမိမိတို့မှာရှိနေတဲ့ဒီမကောင်းတဲ့ကိလေသာတွေပေါ်လာရင်အသိရှိတဲ့အခါကျတော့ထဲအုပ်မိတာပေါ့ထိမိတာချုပ်ပြီးသားဖြစ်တယ် ထိမ့်လိုက်နိုင်တယ်ချုပ်လိုက်နိုင်တယ်ဆိုရင်ဘာပဲပြောပြောဆက်မတိုးပွားတော့ဒါတော့မိမိကအဲ့လိုဆင်ခြင်တဲ့အလေးကျင့်လေဖြစ်လာပြီဆိုလို့ရှိရင်ထားပါတော့နော်ဟိုတော့ကတော့ရှူရှူတိုင်းတိုင်း तू ကကိုကဒေါသဖြစ်တယ်ဆိုရင် ကိုဒေါသကြီးတာပဲမန်တခုအနေနဲ့ဂုံတခုအနေနဲ့ငါတို့ကတခါတည်းရှူရှူတိုင်းတိုင်းလုပ်လိုက်ရမှာဘာဖြစ်တယ်ဆိုဒိုင်းကနေဖြစ်လိုက်ရမှာနော်ဒါပေမဲ့နောက်ပိုင်းဆင်ခြင်တက်လာတဲ့အခါကျတော့အဲ့ဒီရှူရှူတိုင်းတိုင်းကသူများမခံဘူးကိုခံရတာ ဟုတ်တယ်မလားသူများမခံဘူးကိုရှိတဲ့ဒေါသကသူများကခံရတယ်ဆိုတာ နောက်မှဖြစ်တာဒါတော့သူများမခံခင်ဘသူခံရတယ်ဆိုကိုခံရတာအပူကကိုထဲမှာရှိတာဆိုတော့အဲ့ဒီလိုမျိုးဖြစ်လာပြီဆိုရင်ဆင်ကျင်တတ်ဖို့ကကိုအတိကလေးလိုတယ်နော်ပြီးတော့ဖြစ်လာမယ်ဆိုလို့ရှိရင်ဘာဆိုးကျိုးတွေလာမလဲဒါလည်းသိထားမှာကျမ်းမာရေးဘက်ကလည်းလိုတယ်ဘာသာရေးဘက်ကလည်းလိုတယ်နှမျိုးလုံးလိုတာပဲနော်ဒါကြောင့် လောလောလက်လက်လောလောပြောရရင်အခုတောင်စသုကြီးဟာဝန်ကြီးမှာရောက်နေတယ်မေးတဲ့ပုဂ္ဂိုလ်ကဘာမေးတယ်လဲဆိုမေးခွန်းလက်တစ်ခုနော် spiritual သူက development နဲ့တူပါတယ်သူမေးတာအိမ်အကျယ်ကျုံနဲ့ရာကြနေတဲ့ချိန်ကမှာဘလို့ဘာသာရေးနဲ့ပတ်သက်တဲ့နော်စိတ်ဓာတ်ခွန်က spiritual development မှာ practice ဆိုပါတော့ဘာသာရေးကျင့်စဉ်ပေါ့အဲ့ဒါကိုဘလို့နင်းနေကျင့်ပြီးနေတယ်လဲဆိုတော့သူက ဒီအသိဉာဏ်တွေလောကမှာသင်ကြောင်းနေပါတွေကနေသင်ကြားပေးတဲ့အသိဉာဏ်တွေလည်းရှိပါတယ်သို့သောတကယ်အခန္ဓာရှိဖို့မိမိကိုယ်ကိုထိန်းနေမှုဆိုတာဘာသာရေးကျင့်စဉ်ကပို့ပြီးတော့လိုအပ်တယ်ဆိုတဲ့အကြောင်းသူပြောသွားတာနော်ဒါတော့လူတွေကကိုဒုက္ခထဲမှာသောကထဲမှာအကျင့်ကြကြပြီဆိုရင်ဒါကိုပေးစရာဝေစရာငှစရာလူသူများသွားပေးလို့လည်းမရဘူးဒါကြီးဆွဲထုတ်ပြလို့လည်းရတာမဟုတ်တော့တရားအခန္ဓာမှာတပါကိုကိုကိုအေးအောင်လုပ်ဖို့ဆိုတာဘာမှမရတော့ ကျန်တဲ့ပညာတွေလည်းသုံးလို့မဖြစ်ဘူးလားဆိုသုံးလို့ရပါတယ်သို့တော့ဘာသာရေးနဲ့ပတ်သက်တဲ့အတိတရားအကျင့်တရားလေးကမှကိုကိုဒီပူပန်မှုနှိပ်စက်မှုမကျေနပ်မှုစသည်ဖြင့်ပေါ့နော်မကောင်းတဲ့ကိလေသာတွေကနေအေးချမ်းခွင့်ကိုပေးတာအဲ့ဒီအေးချမ်းခွင့်လေးကိုပေးလို့တက်တာခွင့်လေးရလိုက်တယ်ဆိုရင်အဲ့ဒါဒီပင်လျင်ဘာသာရေးရဲ့သင်ကြားလေ့လာရခြင်းအကျိုးပဲဒါ ဒါတန်တိဋ္ဌိကလို့ပြောချင်ပြောပေါ့ဆင်ခြင်လိုက်တယ်ဆိုရင်ဆင်ခြင်လိုက်တာနဲ့မကောင်းမှန်းသိတယ်နော်ဖြစ်လာတာနဲ့မကောင်းမှန်းသိတယ်မကောင်းမှန်းသိတော့ဆင်ခြင်တယ်ဆင်ခြင်တော့ယော့သွားတယ်ယော့သွားရင်ပေါ့သွားတယ်ဒါပေါ့သွားတယ်ဆိုရင်စစ်မဖြစ်ဘူးပြောတာပဲဟုတ်တယ်မလားကျုံသွားတာအနာများလို့ပဲယော့သွားတယ်ပေါ့သွားတယ်ဆိုရင်ကျုံသွားတယ်ဒီဒဏ်ရာဒဏ်ကျစ်ကတက်တာခွင့်ရတယ်အဲ့တော့ဒီနေ့ဦးဇင်းတို့သင်မဲ့និရောဓနဲ့အဲ့ဒါပဲဒါကြောင့်အဲ့ဒီလိုမျိုး ဆင်ခြင်လိုက်နိုင်တဲ့အချိန်လေးမှာတက်တာခွင့်ရတာတခဏတာချုပ်သွားတာကိုတရင်ကနိရောဓဘာနိရောဓတရင်ကနိရောဓအမြင့်ပြတ်အောင်တော့မိမိမပယ်နိုင်သေးဘူးသို့တော့အဲ့ဒီတရင်ကနိရောဓဆိုတာပေါ်လာတဲ့အခိုက်ပေါ်လာတဲ့ကိုမိမနှိမ်တာပဲအဲ့ဒါလို့နှိမ်ပန်များရင်မိမိကပေါ်လာရင်နှိမ်ရမယ်ဆင်ခြင်ပြစ်လိုက်ရမယ်အာယုံပြောင်းရမယ်ဆိုတာသိရင်အဲ့ဒါဒီပင်လည်းရင် သူကဟောဘက်ကအမြစ်ကိုသွားသွားပြီးတော့သူကဒဏ်ထိစေတဲ့သဘောပဲတနည်းရှင်တန်ခွင့်ကိုအားနဲသွားစေတယ်ဒါတော့လွတ်ပြီးတော့ထားမယ်ဆိုရင် तू ကရှင်တန်ခွင့်ကပိုးရတဲ့အတွက်ကြောင့်သူ့ရဲ့အမြင့်ကပိုကြီးလာမယ်ပိုအမြင့်ဆွဲနှုံးပိုနဲ့ရှိုင်းသွားမယ်အနဲ့အမြင့်ကအတွင်းနဲ့ကိုနည်းနည်းရှိုင်းရှိုင်းစူးဝင်ပြီဆိုရင်ဆွဲနှုတ်တော့ပိုခက်တာပေါ့နော်ဒါတော့အဲ့ဒီအမြင့်ကပိုးပြီးတော့နည်းနည်းရှိုင်းရှိုင်းမဝင်သွားအောင် ပို့ပြီးတော့မကြီးထွားအောင်မိပြီးတော့နေစဉ်ဘဝတွေ့တိုင်းတွေ့တိုင်းဒါလေးကိုဆင်ကျင်လိုက်နှိမ့်တယ်ဆိုရင်ဆင်ကျင်ဇေကနာတက်တာခွင့်ရခြင်းဒီဒီတဲ့ကနေရောဓပဲဒါဒီပင်လည်းမိမိရဲ့ဘာသာရေးကိုလေ့လာရခြင်းအကျိုးပဲနော်အဲ့ဒါအကျိုးတရားပဲဒါတော့မိမိတို့ကဒီနေ့လောကထဲမှာနေကြတဲ့အခါပြဿနာမျိုးစုံရှိတယ်။ဒုက္ခမျိုးစုံဖြစ်ရတယ်။ ဒါတော့အဲ့ဒီပြဿနာနဲ့တောကကိုဓမ္မမှာတပါအခြားမရှိဘူးအကောင်းဆုံးပဲသူကဓမ္မနည်းနဲ့ထွက်ပေါက်ပေးရင်ဖြည့်ရှင်းရင်မိမိတို့မှာမှန်ကန်တဲ့ထွက်ပေါက်ဖြစ်တယ်ဒီပြင်ဒီပြင် အခြားခြားသောနည်းတွေကတကယ်ငါအားဖြင့်တော့ကို့မှာလူတယောက်ကထားပါတော့เนาะပြောခြင်းအဲအော်ခြင်းငေါ့ခြင်းလည်းပဲဆိုပါတော့ ဒေါသထွက်နေတဲ့အချိန်ကမှအော်လဲရငေါက်လဲရရင်ပြေသူလူလိုတော့ဟုတ်တယ်ဒါပေမဲ့စိတ်ထဲမှာကျဉ်းနဲ့သွားတယ်သူများကိုပြောချင်တာကိုပြောလိုက်ပြီးတော့ပြောချင်တဲ့အချိန်ကမှမိမိကအပြင်းထန်ဆုံးသူတစ်ပါးမခံနိုင်ဆုံးသကလုံးကိုသုံးပြီးတော့မှ ပြောလိုက်တဲ့အခါကျတော့ပြောပြီးမှရှစ်တာပြောပြီးတော့ဘာဖြစ်လာလဲဒီစကလုံးကြီးတို့ तू ပြောရတယ်ရှစ်တယ်တိသွားပြီဆိုတော့ရှက်သွားတော့တာဒေါသမဖြစ်တဲ့အချိန်ကျအဲ့စကလုံးထပ်ပြောခိုင်း तू မပြောတော့ ဒါတော့ပြောနေတဲ့ချိန်ကမှဒေါသကိုဖြစ်နေတဲ့ချိန်ကမှဟိရိဥတ္တပဘာဖြစ်နေလဲကင်းပြောင်းနေတာဒေါသလည်းမရှိတော့ဘူးဆိုတော့ဟောရှက်တဲ့ကြောက်တဲ့စိတ်တွေပေါ်မလာဘူးလားပေါ်လာတဲ့ပေါ်လာတယ်ဒါတော့ဒေါသဖြစ်တော့မှអော်လဲရတဲ့ချိန်ကမှဟုတ်တယ်လို့လို့ဒေါသပြေသွားပြီမဲ့ပြီးတဲ့အခါကျဒဏ်ကြီးကြီးကဘာဖြစ်လာလဲကိုယ်မှာကိုယ်သက်ခါကြာဆင်းသွားတယ်အဲ့ဒီဒဏ်ပေးလိုက်ရတယ်နော်ဒါတော့နောက်ပိုင်းကျတော့ကိုယ်သက်ကိုယ်အရွယ်ကိုယ်အကျင့်ကိုယ်သီလ ကိုယ့်ရဲ့ဂုံသိက္ခာတွေကြီးပြီးတော့ရှောင်ကျဉ်လာတာဆင်ကျဉ်လာတာအဲ့ဒါဘယ်ကရတယ်လဲအဲ့ဒီတုဒ္ဓမယဉာဏ်ရတယ်ဒါတွေကိုလေ့လာခြင်းမှတ်သားခြင်းဖတ်ထားခြင်းဆွေးနွေးခြင်းအားထုတ်ခြင်းတွေအဲ့ဒါတွေကမိမိရဲ့နေ့စဉ်ဘဝထဲမှာအမတန်ရှုပ်ထွေးပွေလီနေတဲ့ဘဝထဲမှာရှင်းအောင်နေတတ်လာတယ်အပူတွေများတဲ့ဘဝထဲမှာအေးအောင်နေတတ်လာတယ်ကိလေသာအမှောင်တွေရှိနေတဲ့ထက်မှာလင်းအောင်နေတတ်လာတယ်ဒါကိုယ်ဘဝလေးနဲ့ကိုအေးချမ်းလာတာပဲအဲ့ဒါ ကိုဘွားလေးနဲ့ကိုအေးချမ်းရင်ကိုနိဗ္ဗာန်လေးနဲ့ကိုဒါကိုချမ်းသာလေးနဲ့ကိုရလာတာပဲကောင်းပြီဒီနေ့ဦးဇင်းတို့မြတ်စွာဘုရားသစ္စာလေးပါးကိုဟောတော့ပရမဆုံးလောကမှာဦးဇင်းတို့တတ္တဝါတွေအနေနဲ့ကောင်းပါတယ်လို့ဆိုနေတဲ့ဟာတွေကိုမြတ်စွာဘုရားကတလုံးချင်းထုတ်ပြပြီးတော့အဲ့ဒီတတ္တဝါတွေကောင်းပါတယ်လို့သတ်မှတ်ထားတဲ့အရာတွေဟာမြတ်စွာဘုရားကတလုံးချင်းထုတ်ပြပြီးဒုက္ခရယ်လို့ သစ္စာတက်လိုက်တယ်သစ္စာနာမည်ကဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာဆိုတာဥစ္စနပုထုဇဉ်တွေရဲ့ပျော်ပါးရနေရကြီးဟုတ်တယ်မို့လားဘဝရှိရင်ဘဝနဲ့ပြောဇနီးမြတ်သမီးသားလင်ယောက်ျားရှိတော့ဇနီးမြတ်သမီးသားလင်ယောက်ျားနဲ့ပြောစီးစိမ်ဥစ္စာယာဓုရှိတော့စီးစိမ်ဥစ္စာယာဓုနဲ့ပြောအချွေရန်ရှိတော့အချွေရန်နဲ့ပြောအတန်းဝဲရှိတော့အတန်းဝဲနဲ့ပြောဆိုတော့အဲ့ဒီပြောစရာတွေကမြတ်စွာဘုရားကဘာလဲဆိုရင်အဲ့ဒါဒုက္ခတဲ့အဲ့ဒါတွေကဘာတွေလဲဒုက္ခ ဒုက္ခပေါင်း12မျိုးဥစဉ်လို့ရှိမှပြောပြီးပြီဘဝစကလေးကတည်းလို့ဘဝတစ်ခုစလိုက်တဲ့ကတည်းလို့ဘာနဲ့စလဲဇာတိဒုက္ခနဲ့စတာအကိုင်းဇာတိဒုက္ခဇရာဒုက္ခထက်လိုက်ပါဗျာတိဒုက္ခမရဏဒုက္ခနော်ပြီးတော့ဒေါကပရိဒေဝဒုက္ခဒေါမနတဥပါယတာအများကြီးပဲဒုက္ခပေါင်း12မျိုးဥစဉ်တို့အသေးစိတ်ပြောခဲ့ပြီးပြီအဲ့12မျိုးဒုက္ခတွေ12မျိုးသောဒုက္ခတွေနောက်ဆုံးကြတော့ပင်စုပါဒနဲ့ခန္ဓာဒုက္ခ ဥပါဒာနဲ့ခန္ဓာရှိရင်ဒုက္ခပဲဆိုတော့ကင်ချမ်းသာတာဆင်းရဲတာဘာလာလာဘယ်ထက်ရောက်သွားလဲဒုက္ခသစ္စာတဲ့ဘာဖြစ်လို့လဲဆိုလို့ရှိရင်ခန္ဓာ၅ပါးရှိပြီဆိုကြရတယ်လို့ချမ်းသာတာဆင်းရဲတာနောက်မှထားလူဖြစ်ရင်လူအိုကမလာတော့ဘူးလားကဲကဲကျန်တဲ့ဟာတွေစဉ်းစားတာကြည့်လိုက်တော့လူအိုအိုရမယ်လူအနာနာရမယ်လူဒုက္ခအကုန်လုံးကပါသွားပြီလူဒုက္ခအကုန်လုံးပါသွားပြီနတ်ဖြစ်တော့လဲရှိတာပဲ နတ်တွေလည်းတရားမှကြောက်လို့ဘုရားရှင်ဆင်းပြေးလာတာလေအများကြီးပေါ့တရားမင်းကြီးကိုယ်တိုင်ဆင်းပြေးလာတာကြည်မြမာတွေလည်းပဲတက်တန်းတော့ရှိပါတယ်ဇန်တက်တန်းကုံတော့လည်းသူတို့လည်းနေရတာပဲဆိုတော့အမြင့်ဆုံးဖြစ်တဲ့မြမာတွေလည်းနောက်ဆုံးကျတက်တန်းကုံနေရတယ်ဆိုတော့ဒီ30ဘုံဘယ်ဘုံကိုပဲသွားသွားနော်ဒုက္ခလို့တတ်မှတ်ထားတဲ့အရာတတ္တဝါတွေပြောပါရာကြိုက်နှစ်သက်တယ်ဆိုတဲ့အရာတွေအားလုံးဒီနောက်ဆုံးတော့ဒုက္ခအဖြစ်နဲ့ပြောလိုက်တော့ ဒုက္ခကလွတ်တဲ့ပုံရှိသေးရဲ့လားမရှိတော့ဒါတော့ကိုကကုသိုလ်အထုပ်ကလေးလက်ကတကန်ကန်နဲ့ဘယ်သွားရင်ကောင်းမလဲဘယ်သွားရင်ကောင်းမလဲလို့စဉ်းစားနေတာဖះသွားပုံစဉ်းစားနေတဲ့လူပြန်ဖြစ်လူဒုက္ခနတ်ပြည်သွားလဲနတ်ဒုက္ခဗြဟ္မပြည်သွားလဲဗြဟ္မဒုက္ခရှိနေတာဆိုတော့ဒုက္ခအစင်းစင်းကျိုးနေတာကျိုးတော့ဒါရတ္တဝါတွေမဟာ ဒါဆိုရင်ဘယ်ဟာကမှလည်းပဲချမ်းသာဒုက္ခမရှိတော့ပါလားဆိုပြီးတော့ထိတ်လန့်သွားတာထိတ်လန့်သွားတဲ့အခါကျတော့ကောင်းပြီဒုတိယတစ်ချက်ကပါလေဒီဘဝကိုဒီခန္ဓာဒီတတ္တဝါတွေကိုမြမာကြီးကဖန်ဆင်းလို့ဖြစ်တယ်ထာဝရကဖန်ဆင်းလို့ဖြစ်တယ်ဆိုလို့ရှိရင်သူတို့ကဘဝကိုဖန်ဆင်းလို့ဖြစ်ရင်သူတို့ကလူဘဝကြီးကိုဒုက္ခလို့ပြောရင်ဒုက္ခဖန်ဆင်းရှင်ဘယ်သူပြန်ဖြစ်နေလဲ သူတို့ပဲလို့ဖြစ်နေတယ်ဒါတော့ဒုက္ခကထာဝရကဖန်ဆင်းတာလားပြမာကဖန်ဆင်းတာလားဆိုတာတခါစဉ်းစားစရာဖြစ်လာတာဒါတော့မြတ်စွာဘုရားပြန်ပြီးတော့အေးထာဝရလည်းဖန်ဆင်းတာမဟုတ်ဘူးတဲ့ထာဝရဖန်ဆင်းတယ်လို့ပြောကြမှာဆိုအေးထာဝရဖန်ဆင်းတာဟာနောက်ွယ်မှာမဖြည့်ရှင်းနိုင်တဲ့အမေကိုအများကြီးကြံခဲ့တယ်မဖြည့်ရှင်းနိုင်တဲ့ဘက်ကအမေကိုအများကြီးရှိတယ်ဆိုတဲ့အခါကျတော့လူတွေလူတွေကိုစဉ်းစားကြည့်လေ အိုးစင်းပြောခဲ့တဲ့ဟိုမှာအင်္ဂလန်ကတက္ကမကြီးတယောက်လိုပဲရလာတဲ့အချိန်လူတွေကမကြိုက်ဘူးလားကြိုက်တယ်သားလေးသေးသွားတော့အမေကဖះကြိုက်သေးရဲ့လားမကြိုက်တော့ဘူးကဲဖះအပြစ်တင်ပြီ complain ပြီငါသားငငယ်ရွယ်နေဘာလို့ခေါ်သွားရလဲတဲ့ကဲဒါတော့သူတို့ဖန်ဆင်းတဲ့ဖြစ်တယ်ဆိုရင်ဘဝကြီးကဒုက္ခဖြစ်နေရတယ်ဆိုတော့ဒုက္ခဘဝဘဝနဲ့ဒုက္ခခွဲလို့ကိုမရဘူးဆိုလို့ရှိရင်ဘဝကြီးပေးလိုက်တာဒုက္ခကြီးပေးလိုက်တာနဲ့အတူတူဆိုတော့ဒီဒုက္ခမရခြင်းမဲ့ရနေတယ်ဆိုရင်ငါ့ကိုဒုက္ခကြီးဘာလို့ဖန်ဆင်းလဲ နင်ငါ့ကိုဖန်ဆင်းဖန်ဆင်းကောင်းကောင်းဖန်ဆင်းပါလားမအိုမနာမသေးရဖြစ်ဖန်ဆင်းပါလားအခုသားတော့ကွယ်မရတော့ကွယ်ငါကြိုက်တာလည်းမရဘူးငါမှအခုဒုက္ခတွေဖြစ်နေစရာအိမ်မရှိဘူးအလုပ်ကောင်းကောင်းမရှိဘူးအယုတ်ကလည်းသူများလိုမလာဘူးဆိုတော့ကိုမလိမ့်စရာတွေတယောက်နဲ့တယောက်ဟောလားလိုရင်းတဲ့ဘဝအနေထားမတူတော့ဖန်ဆင်းရှင်မှာလွတ်ပါမလားလို့အကဲ့ရင်မလွတ်ဘူးမလွတ်တဲ့အတွက်ကြောင့်မလို့ဘဝကိုဖန်ဆင်းတာထာဝရမဟုတ်ဘူးတဲ့ပြမလည်းမဟုတ်ဘူးတဲ့မိမိကကိုလိုချင်လို့ တိဆောက်ပြီးယူလာခဲ့တာဖြစ်တဲ့အတွက်ဟောဒီဘဝကြီးကိုလိုချင်တတ်မဲ့မှုတဏှာသည်ဘဝရဲ့အကြောင်းတဲ့အဲ့ဒါတော့ဒုတိယသစ္စာဖြစ်လာရတယ်အဲ့ဒါသမှုတရားသစ္စာတဏှာတိဟုသော အကြောင်းကြောင့်ဘာသစ္စာဖြစ်သမုဒိယဒုက္ခသစ္စာဖြစ်တာခန္ဓာဘဝခန္ဓာဒုက္ခသစ္စာဖြစ်တာဆိုတော့အဲ့ဒီမှာအကြောင်းတရားလည်းသိပြီဆိုကြပါစို့ ဒါတော့မြတ်စွာဘုရားဟာဘာနဲ့တူတယ်လဲဆိုရင်တဲ့တမားတော်ကြီးနဲ့တူတယ်တမားတော်ဆိုတာဟာလူနာတယောက်ကိုကြည့်တဲ့အခါမှာနံပါတ်1လူနာနေမကောင်းမှုဆိုရင်ဘာဖြစ်တာလဲဒါကိုသိအောင်ကြည့်ရတယ်နော်ဒါတော့သွေးကြောင်လားလေးကြောင်လားဗမာနည်းနဲ့ပြောမယ်ဆိုရင်ပေါ့ဗျာဘိန်းတော်နည်းနဲ့ပြောရင်သွေးကြောင်လားလေးကြောင်လားတလိပ်ကြောင်လားဘာကြောင်လားညာကြောင်လားအဲ့ဒီလိုမျိုးဒါတော့ဗမာဆရာတွေမှတော့ရှိတယ်မို့လား ဗာလဲဥတုမပိုင်ဆေးမကင်နဲ့ထင်တယ်နော်တေဇောမပိုင်ဆေးမကင်နဲ့ဆိုပြီးတော့လူနာလာတယ်ဆိုဘယ်အရင်စမ်းလဲလက်စမ်းနှစ်ဖူးစမ်းမစမ်းဘူးလားလို့ဆရာဝန်လည်းဒါစမ်းတာပါပဲနေကြနေလာထောက်တာဒါပဲစမ်းတာမဟုတ်လားလို့ temperature စမ်းတာ body temperature ဆိုတော့ဒါတွေပဲစမ်းကြရတာပဲအဲဒါလိုမျိုးပဲပထမလူနာဟာယောဂဖြစ်တယ်ဆိုတာကိုသိအောင်လုပ်ရမယ်။ဘာယောဂလဲဒါနံပါတ်1ဟုတ်တယ်ယောဂ ယောဂဖြစ်တာမဖြစ်တာသိရမယ်ဒါယောဂပဲနံပါတ်1ဖြစ်ရယောဂဖြစ်နေတယ်ကောင်းပြီဒီယောဂဘာကြောင့်ဖြစ်တယ်လဲဟုတ်တယ်မလားလို့အခုဘလူးတွေဖြစ်တာကြည့်ပါလားလို့ထိုးတော့စစ်ဦးဇင်းတို့လည်းဖလူးလျှော့သွားထိုးတာပဲဒါပေမဲ့ဦးဇင်းတို့ဖလူးဖြစ်တယ်ဟုတ်တယ်သူတို့ရှာတဲ့ဖလူးနဲ့ဖြစ်လာတဲ့ဖလူးနဲ့တခြားစီဖြစ်သွားလို့တဲ့ခိုင်းဘာတတ်နိုင်သေးလဲကျုပ်တို့ထိုးပစ်လိုက်တဲ့ဖလူးကမဖြစ်တဲ့ဖလူးဖြစ်နေတယ်အဲ့ဒါတော့ဖြစ်လာတဲ့ဖလူးကမပါတဲ့ထက်ကဖလူးဖြစ်နေတယ်တဲ့အဲ့တော့ခန္ဓာကျုပ်တို့ခံမော့ သူတို့မှန်းတာလွဲသွားတာလားဒီနေ့ကဦးဇင်းတို့စာမွေးလို့ပြောမယ်ဆိုရင်ဘယ်ဖလူမျိုးစားလိုက်လို့သူတို့ထင်တာကိုသူတို့ကထုတ်ပေးတယ်အဲ့ဒီဖလူကမလာတဲ့ဖလူဖြစ်နေတယ်လာတဲ့ဖလူကျုပ်တို့ရှင်မှာမပါဘူးမပါတော့အခုတပြေလုံးဖြစ်တယ်ဟာလားဒါတော့အခုဘာပြန်လောက်ရလဲဒီဖလူဘာကြောင့်ဖြစ်တယ်လဲသူတို့ပြန်ပြီးတော့ဆေးပြန်ထုတ်ပေါ့ဒါတော့ကောင်းပြီဖြစ်တော့ယောဂဖြစ်ပြီဆိုရင်ဟောဒီယောဂရဲ့ဇက်မြက်ကိုဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းသိဖို့ကဒုတိယအရေးကြီးတယ်နော်ဒါတော့ ဒီဒုက္ခဘာကြောင့်ဖြစ်တယ်လဲဆိုတာကိုသိအောင်မြတ်စွာဘုရားဒုတိယသစ္စာညွှန်ပြတာဒါကြောင့်သမားတော်မြတ်တို့မြည်ဒီမှာကြွန့်ကျင်တဲ့သမားတော်တို့ဆိုတာနံပါတ်1ဘာယောဂါလဲနံပါတ်2ဘာကြောင့်ဖြစ်ရတာလဲဒီအကြောင်းကိုမှန်းရမယ်ဒါတော့အကြောင်းကိုရှာမတွေ့သေးရင်တော့ဒီဆေးလေးပေးလိုက်ဟိုဆေးလေးပေးလိုက်ဟိုဟာလေးပေးလိုက်ဒီဟာလေးပေးလိုက်ယောဂါတော့မပြောက်ရှိရမယ် effect ကတော့တေချာပေါက်ဖြစ်မှာပဲဟုတ်တယ်မဟုတ်လားဦးဇင်းတို့ ဆရာဝန်ဟာတိတိကျကျမသိသေးရင်ထင်းတဲ့ဆေးပေးနေတဲ့အချိန်ကမှမပြောက်ပေမဲ့ဒီဆေးရဲ့ side effect ကလူနာမှာဖြစ်တယ်။ဘာမှညင်းလို့မရဘူး။ဒီတိုင်းပဲဦးဇင်းတို့လူတွေမှာဖြစ်နေတဲ့ထားပါတော့နော်တရားထုံမှုပဲဆိုပါတော့တရားထုတ်တဲ့အခါမှာကမ္မဋ္ဌာန်းဆရာတွေကတရားပေးတယ်သူဒါပါဘာသာရေးဆရာတွေပြောကြပါစို့ဘာသာရေးဆရာတွေကသူလူတွေသောကကိုညင်းအောင်ဟိုဟာလေးပေးလိုက် ဒီဟာလေးပေးလိုက်နေဘာသာရေးဆရာတွေဘာသာရေးခေါင်းဆောင်တွေပေးမပေးဘူးလားပေးတယ်ပြီးတော့တချို့လက် temporary အဖြစ်ငြိမ့်သွားတယ်တချို့လက်ဘောတော်တော်ကြာကြာငြိမ့်တယ်တချို့ဆေးကြတော့တန်တရားလို့တခါတည်းငြိမ့်သွားတယ်တချို့ကြတော့မငြိမ့်ဘူးဆက်တဲ့ဖက်ခံလဲရတယ်နော်ဒါဘာသာရေးဆရာတွေပေးတဲ့ဆေးတွေအဲ့တော့မြတ်စွာဘုရားကတော့သူကတန်တရားလုံးတခါတည်းအပြင်းငြိမ့်နဲ့ပျောက်သွားတဲ့ဆင်းမျိုးကိုပေးတာ နောက်ထပ်ပြန်ပြီးတော့အမျက်နလာမထူနိုင်အောင်ပေးတာအဲ့ဒီတော့ဒီယောဂဖြစ်ပြီးပြီဆိုရင် ဟာငါတို့အခုဖြစ်နေတာယောဂကြီးပါလားလို့သိပြီးတဲ့အခါမှာလူနာကငါတို့ယောဂကပျောက်နိုင်ခြေရှိသေးရဲ့လားမစဉ်းစားဘူးလားစဉ်းစားတယ်လေဆရာပြောလိုက်ပြီဟာခမရယောဂဖြစ်နေတာမှန်တယ်ဖြစ်တဲ့ယောဂဘာကြောင့်ဖြစ်တာဂရိတ်မှ4မဟုတ်ဘူးကျုပ်တို့က5နဲ့ဖြစ်နေတာဟမ် ကျိုးတို့ဖြစ်နေတဲ့ယောဂ grade 5လောက်နေဖြစ်နေတာကဲ hopeless case တောင်ဖြစ်ခြင်းဖြစ်နေမှာဆိုတော့ဖြစ်နေတဲ့လူနာရဲ့ယောဂအနေအထားကလည်းပဲမိမိတို့လူနာတယောက်အနေနဲ့ငါတော့ဒီလောက်တော့ပြင်းထန်နေပြီဆိုရင်ပျောက်နိုင်ခြေရှိသလားပျောက်နိုင်ပါအောင်မလားဒါမတွေးတော့ဘူးလားတွေးပြီလေစဉ်းစားကြည့်အေးအေးကလေးစဉ်းစားကြည့်ယောဂဖြစ်နေတဲ့လူတယောက်ဟာ तू ရှင်းကျင်တယ် ဒီယောဂပျောက်ရှင်တယ်ပျောက်မလားကျွန်တော်မြတ်စွာဘုရားကပျောက်မယ်တဲ့ဆိုတော့စောစောလုံးလုံးကဘဝဟာဒုက္ခမြတ်စွာဘုရားပြောလိုက်ပြီထိတ်လန့်သွားပြီဟာဘာကြောင့်ဖြစ်တယ်လဲသမုဒိယကြောင့်ဖြစ်တယ်ဒုတိယပြောလိုက်ပြီဟာသမုဒိယကြောင့်ဘဝကြီးဖြစ်နေဘဝဖြစ်လဲဒုက္ခဖြစ်လဲဘဝဖြစ်လဲဒုက္ခဖြစ်လဲလဲမနေဘူးလားထွက်လန်းရှိသေးရဲ့လားပျောက်လန်းရှိသေးရဲ့လားမြတ်စွာဘုရားပြန်ပြီးတော့သူတို့ရဲ့မျောလင့်ချက်ကလေးကိုသူတို့ expectation လေးကိုပြန်ပေးလိုက်တယ်ရှိတယ်និရောဓ ဘာတယ်လဲនិရောဓရှိတယ်တဲ့အဲ့ဒီនិရောဓရောက်ပြီဆိုရင်မင်းတို့ယောဂပြောက်ပြီនិရောဓရောက်အောင်ဘယ်လိုလုပ်မလဲခုနကမေဂဆိုတဲ့ဆေးနဲ့တောက်ရမယ်မေဂဆိုတဲ့ဆေးကိုတောက်ပြီးတော့မှမိမိမိအဲလိုအပ်တဲ့ course ကုန်သွားပြီဆိုလို့ရှိရင်တော့မင်းတို့ယောဂပျောက်ပြီတဲ့ gain ဆိုတော့ကျွမ်းကျင်တဲ့သမားတော်ဒီယောဂကိုလည်းသိအောင်လုပ်ရတယ် ယောဂဘာကြောင့်ဖြစ်တယ်လဲဆိုတာလည်းသိအောင်လုပ်ရတယ်ယောဂပျောက်နိုင်ခြင်းရှိသေးရဲ့လားရှိတယ်ရှိယောဂရဲ့ပျောက်ခြင်းကိုလည်းမြတ်စွာဘုရားညွှန်ပြတယ်ဒီယောဂကိုတောက်ရမယ်ဆေးကိုလည်းပဲတိတိကျကျညွှန်ကြားတယ်နော်တနည်းမြတ်စွာဘုရားရှင်သင်းနေတူတယ်တဲ့ဒါတော့အခြားဘာသာညွှန်ပြတဲ့ပုံကိုယ်တွေကြတော့ပြောရတာမကောင်းဘူးရိုင်းလိမ့်မယ်အဲ့ဒါတော့မပြောကြနဲ့တော့ ဒီခွေးနဲ့ချင်းတဲ့မတူတာတစ်ခုကရန်သူကနေပြီးတော့ခွေးကိုခဲနဲ့ပေါက်ရင်ခွေးကဘယ်ပြန်ကြိုက်လဲလူကြိုက်သလားခဲကြိုက်သလားခဲကိုကြိုက်တာသိကြတယ်ဘုရားရှင်ငယ်ငယ်တုန်းကခွေးတကောင်တော်တော်ဟောင်းတယ်သူတို့ရွာမှာဆိုတော့အိမ်ထဲကတည်းဟောင်းတာမဟုတ်ဘူးသူကခြံစည်းရုံးမှာပန်းပင်နေရှိတယ်ပန်းပင်ခြုံကြထွတ်ထွတ်ပြီးတော့လူကိုမဟောင်းတခါတလေအတမပေးပဲပြုတ်ကနေဆိုခြေစလုံးဝင်ဆွဲတာ ဆိုတော့ဟောင်ရင်လည်းပြေးတာသေးတာပေါ့မဟောင်မဲဆွဲတော့ပို့ဆိုးတယ်ဆိုတော့ကြားတော့လူတွေကဘာလောက်တယ်မှတ်တယ်လေနော်တော့ကလူပဲညံ့မလဲကောင်းတာတာမတော်ရင်ရှိရမယ်မကောင်းတာကြတိတ်ပြေးတာပဲတင်မောသည်မိပူးနေအောင်အုံးပြီးတော့အဲ့ဒီအဲ့ဒီခွေးပြစ်ပေးလိုက်တော့အဲ့ဒီခွေးကသွားကြိုက်တာကြိုက်တော့သွားတင်မောသည်လည်းသွားနဲ့ကက်လိုက်မိရောသွားကအဲ့မှာကြွေရောပဲအတွင်းနဲ့သွားအမြင့်သေးပြီးတော့အဲ့ဒီခွေးလည်းအဲ့ဒီတော့ကနောက်အဲ့ဒါပြီးကြရတယ်လို့နောက်လမ်းအပြင်မှာတခါမှမထွက်တော့ တခါမှမပြောထွက်ဆရာလားသူကြိုက်ဆရာမသွားမှမရှိတော့နော်အဲ့ဒါလမ်းပြင်ပြထွက်ကြိုက်တဲ့ခွေးဒါကြောင့်အမှန်ကခွေးကလူကိုခွေးကိုကိုယ့်ကိုပေါက်တယ်ဆိုရင်ပေါက်တယ်လို့ကြိုက်ရမှာပေါက်တာကလူကပေါက်တာခဲကရသွားရင်ပြီးရောရှင်သစ်တို့ကြတော့မိမိကိုပြစ်ရင်နဲ့ပြစ်တဲ့မြားတို့ခဲတို့ဒုတ်တို့ကိုလှန်တို့ကိုမကြိုက်ဘူးလက်ကိုမကြည့်တာ ဒါတော့သူတို့ကဘာလုပ်တယ်လဲဆိုရင်အဲ့ဒီကြည်စံဘဲကလာတယ်လဲအဲ့ဒီမြဘဲကလာတယ်လဲအဲ့ဒီလှံဘဲကလာတယ်လဲဒါကိုပဲကြည်တယ်ကြည်ပြီးမှအဲ့ဒီနေရာကိုလိုက်ပြီးတော့သူကကြိုက်တာသူတို့စူးနေအောင်လှည့်မကြည့်ဘူးဒါတော့မြတ်စွာဘုရားကဒီတိုင်းပဲတတ္တဝါတွေဘာကြောင့်ဒုက္ခဖြစ်တယ်လဲဆိုတဲ့အခါမှာမူရင်းအကြောင်းကိုမြတ်စွာဘုရားရှာတယ်အပေါ်ရန်အကြောင်းကိုမရှာဘူးဒါ primary cause နဲ့ secondary course လို့နှမျိုးရှိတယ် secondary course ဆိုတာက primary course ကြောင့်ဖြစ်ရတာဒါတော့ secondary course ကိုအပေါ်တင်ရှက်ပြီးတော့တက်နေမယ်ဆိုရင်ဒီဟာသေးပါမလားမသေးဘူးနော်ခဏတစ်ဖြုတ်ငြိမ်ကောင်းငြိမ်သွားမယ်ဒါတော့ तू က तू main course ကိုရှာပြီးတော့နှုတ်ပြလိုက်ဖြတ်ပလိုက်မှသာလင်ဒါပြီးသွားတာဒါတော့ခဲနဲ့လူဟာ လူကအဓိက primary course ဂဲက secondary cause သူ့ကိုတော့နားတော့နားစီဒါပေမဲ့ဂဲကပေါက်သူမဟုတ်ဘူးအပြစ်ခံလဲရတဲ့ object တစ်ခုပဲဆိုတော့သူကမူရင်းအကြောင်းမဟုတ်ဘူးပြစ်တဲ့သူကအကြောင်း primary cause ဒါတော့မြတ်စွာဘုရားသည်တတ္တဝါတွေဟောဒီဒုက္ခကနေငြင်းအောင်လုပ်တဲ့အခါမှာ primary cause ကိုညွန်ပြတယ်ညွန်ပြပြီးကကြမှာအဲ့ဒီ cause ကိုနှုတ်လိုက်တဲ့အတွက်တတ်လိုက်တဲ့အတွက်ငြင်းအေးချောင်းကိုလည်းပြတော့ဩတတ္တဝါတွေကဟာဟုတ်ပြီ တို့ဘဝကြီးကဒုက္ခတွေနဲ့ပြည်နေပေမဲ့ဒုက္ခကြောင့်ရလာတဲ့ဘဝသမှုရိယကြောင့်ဖြစ်လို့ဒုက္ခနဲ့သမှုရိယနှစ်ခုလဲနေပေမဲ့တို့မှာဘဝ exit ရှိတယ် the exit of the existence ဘဝရဲ့ထွက်ပေါက်ရှိတယ်ဘဝရဲ့ထွက်ပြီးငြင်းရအောင်လည်းရောက်နိုင်တယ်ဆိုတဲ့အခါကျတော့တတ္တဝါတွေဒုက္ခကိုခံရပေမဲ့ဟာတို့မှာဆေးလည်းရှိတယ်ပျောက်ဖို့လည်းလမ်းလည်းရှိတယ်မျောလင်းချက်ဖြစ်သွားတဲ့အခါတတ္တဝါတွေစိတ်ထဲမှာ ကျဉ်တ်သွားတယ်လောက်အားလည်းရှိသွားတယ်ဟာတို့ကဒုက္ခတဲ့မှာလှောင်ပိတ်ခံထားတဲ့သူတော့မဟုတ်ဘူးကြိုးစားရင်ထွက်ပေါက်ရှိတယ်ဒါကြောင့်မလို့ပရိသတ်သမုပ္ပါလဲတဲ့ခါမဟုတ်ဆရာတော်ကြီးကအမြဲတမ်းထည့်တယ်ပြောတော့မဟုတ်လားနော်ဝေဒနာနဲ့တဏှာကြသည်ဘောရထွက်ရလမ်းပေါက်ဆိုပြီးတော့နော်ဒါတော့မြတ်စွာဘုရားထွက်ပေါက်ပေးတာအဲ့ဒီဟာပဲ ဒါတော့ကောင်းပြီဒီနေ့တတ္တဝါတွေစိတ်ထဲမှာမြတ်စွာဘုရားကဒုက္ခသစ္စာတွေနဲ့ပြည်နေတဲ့အကြောင်းပြောပြီးလို့စိတ်ထဲမှာဓမ္မအဖြစ်တန်ဝေကထိတ်လန့်မှု ဖြစ်သွားတယ်ပြီးတော့ဒီဘဝဒုက္ခကိုဘယ်သူကပေးတယ်လဲအခြားအခြားအကြောင်းတွေသွားပြီးတော့မြတ်စွာဘုရားမညွှန်ပြဘူးသူ့ရဲ့မူရင်းအကြောင်းတဏှာကိုညွှန်ပြတယ်မိမိကဘဝကိုလိုချင်တတ်မှုရှိတဲ့အတွက်ဆွဲလန်းမှုဖြစ်ဆွဲလန်းမှုရှိတဲ့အတွက်ရှာဖွေတယ်လှုပ်တယ်လှုပ်တဲ့အတွက်အဲ့ဒီကနေပြီးတော့မှနောက်ထပ်ဘဝဝိပ္ပခန္ဓာတွေထုတ်တယ်ဒါဘဝလဲတာ ဆိုတော့အဲ့ဒီကနေပြီးတော့မှထွက်လန်းဒုက္ခငြိမ်းရနိဗ္ဗာန်ဆိုတာရှိတယ်ဆိုတော့မြတ်စွာဘုရားကဒါကိုညွှန်ပြခြင်းတာဒါတော့အောက်ကတရားနာနေတဲ့တရားနာပရိသတ်ပင်စားဥကေ၅ဦးကအဲ့ဒီမှာကျဉ်းနှံ့သွားတယ်စောစောတုန်းကတော့ဒုက္ခဒုက္ခဆိုတော့ဒုက္ခတွေပြည့်နေတဲ့အခါမှာနားထောင်ရတဲ့သူစဉ်းစားကြည့်လေကိုတခါမှမနာဘူးသေးဘူးဆိုတော့ဘုရားတော့ပြောပြီဘဝကြီးကဒုက္ခဘဝရှိသမျှအကုန်လုံး30ပုံဘယ်ပုံကိုပဲသွားသွားဒုက္ခကောင်းပြီအဲ့ဒီဒုက္ခဘယ်သူလှုပ်တယ်လဲစောစောတုန်းကတော့သူတို့ကဒါ ဖန်ဆင်းရှင်တရားတော်ကဘဝကိုလှုပ်ပေးလိုက်တယ်ဖန်ဆင်းပေးလိုက်တယ်ဒီဘဝတွေကိုဖန်ဆင်းသူဖန်ဆင်းလိုက်တဲ့အတွက်ကြောင့်ဖြစ်တယ်ဆိုတော့ဒုက္ခလည်းသူပေးတယ်လို့ထင်တာမြတ်စွာဘုရားကအခုဘုသူ့ညွှန်ပြလဲဒုက္ခအကြောင်းကိုသမုဒိယတဏညွှန်ပြတယ်ကောင်းပြီဒါဆိုရင်လွတ်လန်းရှိသလားရှိတယ်လွတ်ရကောရှိသလားရှိတယ်ဘသူလဲဆိုတော့နိရောဓအဲ့ဒီနိရောဓကိုမြတ်စွာဘုရားတတ္တယသစ္စာဖြစ်သတ်မှတ်ပေးတယ်အဲ့တော့အဲ့ဒီနိရောဓသစ္စာကိုဦးဇင်းတို့ပါဠိလေးပထမအရင်ပူဇော်ပြီးတော့မြန်မာလိုပူဇော်ကြည့်ကြအောင် ဣဒံခောဘိခဝေဒုက္ခនិရောဓံအရိယသစ္ဆံယောတတယေဝတဏယာအာတိတဝိရာဂនិရောဓောသာဂောပတိနိဒေကောမௌဒ္ဒီအနာလယောယဟန်တို့ အဲ့ဒီတော့ဘုရင်တို့တဏ္ဍသားတွေအလုံးလောက်ဓမ္မစစ်ကြတော့ရကြမှာထင်ပါတယ်နော်ဒါတော့အဲ့ဒီလိုမျိုးမြတ်စွာဘုရားရဲ့ဘုရားဘာသာတယောက်ဖြစ်တဲ့အတွက်ကြောင့်အဲ့ဒါလေးတွေတော့ဘုရင်တို့အာကုန်နှုတ်ငုံဆောင်ထားတဲ့မလေးရှားစင်ကူတကာတွေမစိုးဘူးဘာမှပြောတာမဟုတ်ဘူးတရုတ်တွေပြောတာဘာမှတွေများမတင်နဲ့သူတို့ရတယ်နော် ရွတ်တာမနေ့ကတနေ့ကဦးဇင်းသွားတယ်ဦးဇင်းတို့တရားဝဲပြီးရင်တို့ဘုရားဝဲတသေးတယ်တရားဝဲပြီးတော့သာဓုခုံကြီးစီထုပြန်မရမတဲ့နဲ့နိုင်ဝဲလောက်ကြာတယ်ညီညာနေတာပဲတခါတယ်တို့ဦးဇင်းတို့ဘုန်းကြီးတွေတက်တောင်ตายရသေးတယ်နော်ပြီးတော့အခုလိုလည်းပဲအတန်ကနည်းနည်းကျိုးရော့နေတဲ့တန်ပတ်ရော့နေတဲ့အတန်လည်းမဟုတ်ဘူးတခါတည်းထွက်ကြရတယ်လို့အင်းနဲ့အားနဲ့ကိုထွက်လာတာ ဝိဇ္ဇတို့လိုင်းကြီးတွေကြီးကြီးတွေကန့်ကိုရက်တော့ဝုန်းဆိုထွက်တယ်လို့မျိုးအတန်ကိုညီးပြီးတော့တခါဝေးကြီးကနေလာတဲ့ဟိုလိုင်းကြီးတွေလို့လိုင်းပြီးတော့ညီးပြီးထွက်လာတာနော်သူတို့ရတယ်ဒါတော့ဒီမြတ်စွာဘုရားရဲ့တရားတွေကိုအဲ့ဒီလိုမျိုးနှုတ်ငုံအာဂုံရထားလို့ရှိရင်မိမိတို့စိတ်ထဲထဲမှာ စိတ်ညစ်မှုတွေပူပန်မှုတွေဒုက္ခတွေဖြစ်တဲ့အခါမျိုးကြရင်အဲ့ဒါမျိုးကိုအကျေကြီးကျွတ်ပလဲရတယ်နော်မြတ်စွာဘုရားအာယုံပြုပြီးတော့ကိုယ်စိတ်ထဲမှာရအောင်အာယုံပြုပြီးတော့အဲ့ဒါတွေကိုအာရပါရကြဲကြဲကြီးဘုရားရှင်ရှင်ဘုရားရှင်ရှင်မှာရွတ်နော်အဲ့ဒီတော့ဘာဖြစ်လာလဲဆိုရင်ကိုရောသာပြေသွားရောကိုရောသာပြေသွားရောကိုစိတ်ညစ်တာတွေလည်းဘာပဲပြောပြောပျော့သွားတယ်နေသာထိုင်သာရှိသွားတယ်ဒါကြောင့်မြတ်စွာဘုရားရဲ့ဘာမှမရဘူးဆိုတော့နမောတတတခါတည်းဆိုနေတော့အဲ့ဒါအချိန်ပေါင်းရာထောင်ချီဆိုပြီးတော့ ဘာမှမရတရဏဂုံသုံးပါးဆိုနေကောင်းတာပဲနော်ဒါကြောင့်အခုမြတ်စွာဘုရားတရားဥဖြစ်တယ်ပထမဆုံးတရားဓမ္မစစ်ကြာတရားအခုအနဲ့အတိတ်ပဲတည်းလဲတိလာပြီဆိုတော့ဆိုရတာပို့ပြီးတော့လင်းနေတာပေါ့နော်ဒါကြောင့်အဲ့ဒါလေးတွေကိုပြီးပြီးသားသားလေးလဲရအောင်လဲကြစ်ထားစေခြင်းနဲ့ပြီးပြီးသားသားမှန်မှန်ကန်ကန်လေးလဲရစေခြင်းနဲ့ဣဒံခောပနာဘေခဝေဒုက္ခនិရောဓံအရိယသစ္စာဥစဉ်ခုတင်တာတလုံးမှမကြောက်နော်စာပါဠိကိုတလုံးချင်းသွားနေတာဒါကြောင့်ဒီလောက်ရှိတာ ဦးဇင်းတို့မလစ်လာခဲ့ဘူးသူတဲ့ပါဠိဟောအားလေးတွေဦးဇင်းထည့်ထည့်ပြီးတော့ရှင်းတယ်ဒါတော့ဣဒံခောပနာဘိခဝေဆိုတဲ့စကားလုံးထီကအသက်မပါသေးဘူးအေးဒုက္ခនិရောဓံအဲ့ဒီဟာစကားလုံးအသက်ဖြစ်သွားပြီအရိယသစ္ဆံရှေ့ကပါခဲ့ပြီးသားဒါတော့ရှေ့ကပါခဲ့ပြီးသားဆိုတော့ဒီအဲ့ဒီစကားလုံးလေးကစပြီးတော့လေ့လာအောင်အဲ့ဒီမလေ့လာခင်မှာအဲ့ဒီမြန်မာလူလေးပဲဦးဇင်းထပ်ဖတ်ပြပါမယ်ယဟန်တို့ဤတီကဆင်းရဲဤချုပ်ရာ အရိယာတို့၏အမှန်တရားនិရောဓအရိယသစ္စာပေဒီယင်းဆင်းရဲဤချုပ်ငင်းရာဟုသည် ထိုတက်မြင့်မှုတဏှာဤသာလျင်အကျွမ်းမဲ့ဆွဲမြင့်မှုကင်းပြောက် ချုပ်ငင်းရာစွန့်လွတ်ရာတဖန်စွန့်လွတ်ရာလွတ်မြောက်ရာမညှိကပ်ရာနိဗ္ဗာန်ပင်ဖြစ်၏ဒါဒီនិရောဓဆိုတဲ့စကားလုံးကို तू က synonyms တွေကိုဖွင့်သွားတာတလုံးပြီးတလုံးတလုံးနားမလည်တလုံးနဲ့ तू ကပြောသွားတာ အတူတူပဲအထိပ္ပာယ်ရတော့ဒါတော့ကောင်းပြီဒါကမြတ်စွာဘုရားပြောလိုက်တယ်ဒါတော့ဒီနေရာမှာဦးဇင်းတို့စကလုံးလေးတစ်လုံးချင်းပဲလေ့လာကြည့်ကြပါစို့ဦးဇင်းတို့အခုနာမည်တက်တယ်និရောဓသစ္စာလို့တက်တယ်ဒါပေမဲ့အပြည့်စုံမဟုတ်ဘူးတကယ်တမ်းပြောရမယ်ဆိုရင်ဒုက္ခនិရောဓသစ္စာမှမှန်လိမ့်မယ်ဒါပေမဲ့ဦးဇင်းတို့ခေါ်တော့နည်းနည်းလေးကြုံသွားအောင်တိုးအောင်လို့និရောဓသစ္စာလို့ပြောတာ ဘာဖြစ်လို့လဲပထမနဲ့ပြောထားတာကဒုက္ခသစ္စာဒုက္ခသမုဒယသစ္စာဒုက္ခရှိရထည့်ရမယ်ဘာဖြစ်လို့လဲဆိုရင်ပထမစတည်ထားတာဘာနဲ့တည်လဲဒုက္ခသစ္စာဒါတော့ဒုက္ခကိုဖြစ်စေတဲ့အကြောင်းဆိုရင်ဒုက္ခကိုခြံလို့မဖြစ်ဘူးဒုက္ခသမုဒယသစ္စာဒုက္ခချုပ်ရင်ဒုက္ခនិရောဓသစ္စာဒုက္ခချုပ်ဖို့လမ်းကြောင်းဆိုရင်ဒုက္ခនិရောဓဂာမိနိပရိပဒသစ္စာဒုက္ခនិရောဓဂာမိနိသစ္စာပဲဆိုကြပါစို့ဒါဒုက္ခလေးရှိရထည့်ရမယ်ဒါတော့ဒုက္ခ ဒုက္ခကိုဖြစ်စေတဲ့အကြောင်းဒုက္ခချုပ်ငြိမ်းရာဒုက္ခချုပ်ငြိမ်းဖို့လမ်းကြောင်းကျင့်စဉ်ဒီလိုဖြစ်ရမယ်ဒါတော့ဒီနေရာမှာတကယ်အပြည့်စုံပြောကြမယ်ဆိုရင်တော့ဒုက္ခនិရောဓလို့ပြောဒါတော့ကောင်းပြီဒီနေရာမှာဒုက္ခនិရောဓတဲ့မြတ်စွာဘုရားကတတိယသစ္စာကိုနာမည်ဘယ်လိုတတ်တယ်လဲအပြည့်စုံပြောကြည့်ပါဒုက္ခនិရောဓဗမာလိုဆိုရင်ဒုက္ခချုပ်တဲ့ အမှန်တရားသစ္စာဒုက္ခချုပ်တယ်ဆိုတော့စကလုံးကဒုက္ခချုပ်တယ်တကယ်ချုပ်အောင်လုပ်မှာကဒုက္ခလားဒုက္ခရဲ့သမှုရိယကို လုပ်မှာလားသမှုရိယကိုလုပ်မှာဒါကြောင့်တခါတလေမှစကလုံးကိုကြည့်ပြီးတော့အဓိပ္ပာယ်ပြန်ရင်မှားတတ်တယ်ဆိုတော့အဲ့ဒီနေရာမှာသိထင်ရှားတယ်ဒါတော့မြတ်စွာဘုရားကဒုက္ခនិရောဓလို့ပြောပေမဲ့တကယ်និရောဓဖြစ်အောင်လုပ်ရတာကဒုက္ခမဟုတ်ဘူးဒုက္ခကြီးပယ်လို့မရဘူး ဟုတ်တော့မလားဒါတော့ခုနလာပြီလေဥမာခုနပဲမှာဟိုတဲ့ပေါ်သူတို့ဒုက္ခនិရောဓကိုပြောင်းပြန်ဖြစ်နေတာလေဟိုမှာဂျင်းဝါရလေနော်ခန္ဓာကိုယ်ကြီးထူထောင်နှိမ့်ပဲနှိမ့်စစ်တယ်ဆိုရက်ဒီအတ္တကိလမထဝါဒတွေအဲ့ဒါကတကယ်ဒုက္ခនិရောဓမှာ तू ကဘဝရဲ့မူရင်းအကြောင်းဖြစ်တဲ့တဏှာကို ချွတ်အောင်မလုပ်ဖက်နဲ့ရလာတဲ့အကျိုးဒုက္ခသစ္စာယူသွားပြီးတော့တခါတည်းညှဉ်းမနှိမ့်စိတ်မှုလုပ်နေတာဒုက္ခကသူတို့ကခြောက်သွားလိမ့်မယ်ခန်းသွားလိမ့်မယ်ကုံသွားလိမ့်မယ်ထွက်သွားလိမ့်မယ်ဒုက္ခကိုပျော်အောင်ထားရင်မဖြစ်ဘူးဆိုတော့ခန္ဓာကိုယ်ကြီးညှင်းဆဲတာမဟုတ်လားဒါတော့သူတို့ကအပေါ်ယံအကြောင်း secondary course ကိုလုပ်နေတာမြတ်စွာဘုရားက primary course ကိုသူကလုပ်တာဒါတော့ကောင်းပြီအဲ့ဒီနေရာလေးမှာဦးဇင်းတို့ဒုက္ခនិရောဓဒုက္ခချုပ်တယ်လို့ဆိုပေမဲ့တဲ့ဒီမှာတကယ်တမ်းချုပ်အောင်လုပ်ရမှာက ဒုက္ခရဲ့အကြောင်းဖြစ်တဲ့သမှုရိယကိုនិရောဓဖြစ်အောင်လုပ်ရမှာသမှုရိယတဏှာရှင်သန်နေရင်ဒုက္ခရှင်နေမှာပဲဖြစ်နေမှာပဲဒါတော့ဒုက္ခငြိမ်းသွားအောင်ဆိုရင်ဒုက္ခကိုဖြစ်စေတဲ့သမှုရိယကိုချွတ်အောင်လုပ်မယ်အဲ့ဒါကိုအကြောင်းတတ်တယ်ဝါဒဘာတတ်တယ်ဝါဒလဲအကြောင်းတတ်တယ်ဝါဒမြတ်စွာဘုရားကအကြောင်းကိုတတ်ရမယ်အကျိုးမတတ်နဲ့အကြောင်းကခုနကပြောမယ်ဆိုရင်ပေါက်တဲ့လူနဲ့တူတယ်အကျိုးကခဲနဲ့တူတယ်ခဲသွားကြိုက်လို့ပြီးပါမလားကိစ္စမပြီးဘူး ပေါက်တဲ့လူကိုပြက်မှကြိုက်တတ်ပြက်လိုက်မှဟောဒီလူလုံးနောက်ကိုဘယ်တော့မှမပေါက်တော့ဆိုတဲ့အခါကျတော့ဒုက္ခအကျိုးတရားကြီးအကျိုးကိုသွားတတ်ရင်အကုန်မသေးဘူးအကြောင်းကိုတတ်မှအကျိုးသိမယ်မျိုးစီကိုတတ်မှအပင်နောက်ထပ်မပေါက်မှာအဲ့ဒီတော့ဒါကြောင့်မလို့ဒီနေရာမှာဒုက္ခនិရောဓဆိုပေမဲ့တကယ်ပယ်ရတာကသမှုရိယကိုပယ်ရတယ် ဒါကြောင့်အနာဖြစ်ရာအကြောင်းငြိမ်းသွားမှသာလျှင်အနာပြောက်ငြိမ်းနိုင်တဲ့ကဲ့သို့ဒုက္ခပြရာတဏှာဟုသောအကြောင်းသမုဒိယငြိမ်းမှသာလျှင်အကျိုးဒုက္ခသစ္စာလည်းငြိမ်းနိုင်မည်ဖြစ်သောကြောင့်အကျိုးဒုက္ခသစ္စာချုပ်ပုံကို မဟောပဲအကြောင်းသမုဒိယဤချုပ်ပုံကိုသာဟောတော်မူပါသည်ဒါတော့မြတ်စွာဘုရားရဲ့ဝါဒသည်အကြောင်းတတ်တဲ့ဝါဒလားအကျိုးတတ်တဲ့ဝါဒလားအကြောင်းတတ်တဲ့ဝါဒအဲ့ဒါမှတ်ထားနော်အကြောင်းကိုတတ်ရမယ် အကြောင်းမှလည်းပဲ primary နဲ့ secondary နှစ်ခုရှိတယ်နော် primary ကိုသတ်ရမယ် secondary ကိုမသတ်နဲ့ခဲနဲ့လူနှစ်ခုရှိတဲ့ထဲမှာခဲကိုသွားကြိုက်တာကမှားတယ်ဒါတော့ရှင်သစ်တို့ကြတော့ပြစ်တဲ့လူပေါက်တဲ့လူကိုကြိုက်တယ်အဲ့ဒါက primary cause ပဲဒါတော့မူရင်းကိုမိအောင်ဖမ်းရတယ်မူရင်းကိုမိအောင်ဖမ်းမှဒါလေရင် तू နောက်ဘယ်တော့မှမလာတော့ဘူးဒါတော့ခဲလေးပေါက်တယ်ခဲလေးပေါက်တယ်ခဲသွားကြိုက်တယ်နောက်တစ်ခါခဲတလုံးကရောက်လာမှာပဲဘာဖြစ်လို့လာတယ်လဲ ပေါက်တဲ့လူကမှာဘာမှမဖြစ်ပဲသူပေါက်နေဦးမှာပဲအဲ့ဒီတော့ဟောဒီဒုက္ခဆိုတဲ့ဘဝတန်တရားကြီးကိုထုတ်လုပ်ပေးတာကသမှုတရားဖြစ်လေတော့ထုတ်လုပ်ပြီးလို့ရလာတဲ့ဒုက္ခဟောဒီဘဝကြီးကိုသွားပြီးတော့မှပယ်လို့မရဘူးဒုက္ခကြီးကိုပယ်လို့ဘယ်လိုလုပ်ဖြစ်မှာတော့ဟာမျက်လုံးကကိလေသာဖြစ်တယ်ကွာမျက်လုံးကြီးဖောက်ပြရမှာလားလို့ဟာနားကအတန်ကြာကိလေသာဖြစ်တယ်ကွာနားကြီးတခါတည်းဘာမှမကောက်အောင်ပဇာရတွေပြတ်သွားအောင်ဖြစ်ပလဲရမှာလား ဟမ်နှာခေါင်းကြောက်လို့ဒုက္ခရောက်တဲ့နှာခေါင်းဖြတ်အာရှာရှိလို့ဒုက္ခရောက်တဲ့ရှာဖြတ်ပြောလို့လားမဟုတ်ဘူးဒါတော့အဲ့ဒီပုံမှာရှိနေတဲ့မျက်စိနာနာလျာကိုစိတ်မှာတွဲကပ်ပြီးပေါ်နေတဲ့နော်ဒီတဏှာကိုပယ်ရမှာမျက်စိကမြင်လို့ဖြစ်တဲ့ယူပတဏတတ္တတဏဂန္ဓတဏရတတဏဖုဒ္ဓပတဏဓမ္မတဏအဲ့ဒီတဏကိုပယ်ရမှာတဏကိုပယ်မှသာလေနောက်ယူပအောင်တွေ့တဲ့အခါကျတော့တဏမပါတော့မပေါ်တော့ဘူးတဏကိုတတ်ရတယ် ဒါကြောင့်မလို့အကြောင်းဖြစ်တဲ့သမုဒိယကိုတတ်ပါပဲပါအကျိုးဒုက္ခသစ္စာသွားမပင်နဲ့အကျိုးဒုက္ခသစ္စာသွားပင်ရင်တော့မှားပြီလို့တော့မှားလိုက်တော့မြတ်စွာဘုရားရဲ့ဝါဒမဟုတ်ဘူးအခုနကဂျိန်းနေရဲ့ genism လေအဲ့ဒါဂျိန်းတွေကတခါတည်းသူတို့ခန္ဓာကိုယ်တွေထူတယ်ထောင်းတယ်ညှင်းဆဲတယ်ညှင်းပန်းတယ်အစာအငတ်ခံတယ်နောက်ဆုံးလေးတောင်ပိတ်ထားတယ်ဟုတ်တယ်မဟုတ်လားလို့တခါတည်းခန္ဓာကိုယ်မှာတဏှာမပြောအောင်ဆိုပြီးတော့နောက်ထပ်လည်းပဲတခါတည်းကံအသစ်တည်းမဖြစ်အောင်ခါတည်း ဆောင်စည်းမှုနဲ့သူတို့တန်ဝရခေါ်တာပေါ့လေသူတို့တော့အာဟိတဝါရလည်းခေါ်တဲ့တချို့ဟာတွေဟာတခါတည်းပါဇတ်တပိဋ္ဌရေတွေကိုတခါတည်းကျူတောက်ဆက်တောက်စသည်ဖြင့်ရေထဲမှာဖြတ်နေပိုးသေးလိမ့်မယ်စသည်အဲ့ဒီလိုမျိုးဟောင်းကန်နေကုံသွားအောင်ဆင်းရဲခံပေးဆင်းရဲခံပေးလို့ရှိရင်ဟိုဟောတော့ကဘာခဲ့တဲ့ကအဟောင်းနေကုံသွားလိမ့်မယ်အသက်တယ်မလာအောင်ပိတ်ထားဆို့ထားဒီဝါရဒါတော့သူတို့ကအချိုးကိုတတ်တာဘုရားဘာသာကအကြောင်းကိုတတ်ရမယ်အကြောင်းကိုတတ်မှဖြစ်တဲ့အတွက်ဒုက္ခនិရောဓလို့ပြောပေမဲ့ ဒုက္ခသစ္စာထိုက်သောဒုက္ခသစ္စာမြည်သောဘဝခန္ဓာထဲမှာရှိနေတဲ့မျက်စိနာနာလျှာကိုယ်စိတ်ကိုပယ်ရမှာမဟုတ်ဘူးအဲ့ဒီမျက်စိနာနာလျှာကိုယ်စိတ်ကနေပြီးတော့ပေါက်ထွက်လာတဲ့ယူပတတ္တခန္ဓာရတ္တဖုဒ္ဓဘဓမ္မဆိုတဲ့တဏှာကိုပယ်ရမှာနော်ဒါကြောင့်မလို့အကြောင်းဖြစ်တဲ့တဏှာကိုပယ်ဒါပေမဲ့အကြောင်းဖြစ်တဲ့တဏှာကိုပယ်လိုက်တဲ့အခါမှာအကျိုးဒုက္ခသစ္စာကြီးအဲ့ဒီမှာငြိမ့်သွားတယ်မျက်လုံးကနေမြင်လို့ငိုကတော့ကဒုက္ခဖြစ်တယ်ကနောက်တစ်ခါမြင်တော့မဖြစ်တော့ မျက်လုံးဖောက်ခိုင်းတာမဟုတ်ဘူးမျက်လုံးကနေတွေ့တာတဲ့တဏှာကိုပယ်ခိုင်းတာအဲဒါကြောင့်ကောင်းပြီယူပတတ္တခန္ဓာတတ္တဖုဒ္ဓဘဓမ္မနဲ့ပတ်သက်တဲ့တဏှာကိုပယ်ရင်အဲ့ဒီမှာဖြစ်တဲ့တဏှာနောက်မလာတော့ဘူးအဲ့ဒါအကြောင်းကိုတတ်တာမျက်လုံးကိုပိတ်ထားခိုင်းတာလည်းမဟုတ်ဘူးနော်ပါးစပ်ကိုပိတ်ထားခိုင်းတာလည်းမဟုတ်ဘူးဒါကြောင့်မလို့မြတ်စွာဘုရားသည်အကျိုးဒုက္ခသစ္စာချုပ်ငြိမ်းဖို့ရန်အတွက်ဒုက္ခကိုမပယ်ရင်းဝါဒကဒုက္ခကိုပယ်တာ နဲအောင်ပါအောင်6အောင်ဆိုပြီးတော့သူတို့ကခန္ဓာကိုယ်အမျိုးမျိုးတခါတည်းညှိမနှိမ့်စစ်တယ်အဲ့ဒါကိုမြတ်စွာဘုရားနောက်ဆုံးအတ္တကိလမထဝါဒဆိုပြီးတော့ပယ်ရမယ့်ထက်မှာအစွန်းအစွန်းဝါဒထဲမှာထည့်လိုက်တယ်မလိုက်စားဘူးဒါမှားတဲ့ဝါဒဆိုပြီးတော့တကယ်လို့လောက်ခဲ့မယ်ဆိုရင်ဒါဒုက္ခကိုပယ်တယ်ဆိုရင်ဗုဒ္ဓဘာသာမြတ်စွာဘုရားနီးမဟုတ်တော့ဂျင်းရဲ့ဝါဒဖြစ်သွားပြီဂျင်းနစ်ဇမ်ဖြစ်သွားပြီဒါဗုဒ္ဓဇင်မဟုတ်ဘူးအကြောင်းသမုဒိယကို ဒါပေရန်ဟောတော်မူ၏ရှင်သင်မင်းသည်မိမိအားမြားမှန်သည်ရှိသောမြားကိုရံမမူပဲမြားလာရာအရက်ကိုတိအောင်စုံစမ်းကြည့်လျင်မြားရှင်ကိုကြိုက်တတ်တဲ့ကဲ့သို့ပင်ဒီသမုဒိယသည်မြားရှင်နဲ့တူတယ်မြားကဒုက္ခနဲ့တူတယ်ဒါကြောင့်မလို့သူကမြားမကြိုက်ဘူးမြားပြစ်သူကိုကြိုက်တယ်ဒိဋ္ဌိတို့မှာကနော်အခြားသောဝါဒများမှာကပေါ့ဒုက္ခချုပ်ငြင်းရေးအတွက်ခန္ဓာကိုယ်ပင်ပန်းအောင်သာညှင်းပန်းနှိမ့်စေကြကုန်၏ အကြောင်းမှန်ချုပ်ငြိမ်းမှုကိုအာမထုတ်ကြကုန်ဥပမာအဖြစ်ခွေးသည်ခဲဖြင့်အပေါက်ခံရသည်ရှိသောထိုခဲကိုသာလိုက်ကြိုက်သည်နှင့်တူ၏ဆိုတော့ခဲကိုကြိုက်ရင်ကြိုက်လို့ဆုံးမအောင်မလားမဆုံးတော့ဘူးဟာတခါမျက်စိကဖြစ်မျက်စိလို့နားကဖြစ်နားကတော့ဟာနှာခေါင်းကဖြစ်နှာခေါင်းလို့ဆိုတော့နောက်ဆုံးကြတော့လည်းပဲအဲ့ဒီမျက်စိနားနာလျှာကိုစိတ်မရှိရင်လည်းပဲရက်တည်လို့ရပါမလားမရဘူးခိုင်ဒါတော့သူတို့ရဲ့ဒုက္ခချုပ်အောင်လုပ်တဲ့နီးကနေရာလဲမှားတယ် နောက်ပြီးတော့အဲအကြောင်းလည်းမှားနေတယ်သူတို့ရှာနေတဲ့အကြောင်းလည်းမှားနေတယ်ဒါကြောင့်ကောင်းပြီဦးဇင်းတို့ဒီនិရောဓသစ္စာမှာនិရောဓဆိုတဲ့စကားလုံးလေးကိုသူ့ရဲ့ definition လေးနားလည်ဖို့လည်းကောင်းတယ်နော်ဒါမှမိမိတို့ကဒီသင်္นานမှာဩစလုံးလေးတွေပြည့်ပြည့်ဝဝမိမိတို့ငငယ်တုန်းကတည်းကကြက်ထားခဲ့တဲ့စကားလုံးလေးတွေစကားလုံးကိုအတိတ်ပဲမသိမှာနိရောဓဆိုတဲ့နေရာမှာနိနဲ့ရောဓနဲ့နှလုံးရှိတယ် နိဆိုတာကကင်းတာပြတ်တာမရှိတာရောဒဆိုတာကပိတ်ဆို့တားမြစ်တတ်တဲ့ကိလေသာတခုခုကိုမဖြစ်အောင် တားမြစ်ပိတ်ဆို့တာနိဝရဏနဲ့ခတ်ဆင်စင်မယ်ဘုရားရှင်ပြိဿနိဝရဏသိတယ်နော်နိဝရဏဆိုတာပိတ်ဆို့တာတားဆီးတာအဲ့ဒီပိတ်ဆို့တားဆီးခြင်းဆိုတဲ့အ ਨੇ အဓိပ္ပာယ်နဲ့အခုရောဒဆိုတာ ਨੇ အတူတူပဲရောဒဆိုတာကလည်းပိတ်ဆို့တာတားဆီးတာပဲနှောက်ရှစ်တာပဲသူများ တိုးတက်မှုမဖြစ်အောင်နော် လမ်းကနေအနောက်ရှစ်ပေးတာအဲ့ဒါရောဒဆိုတော့နိကကင်းတာဒါတော့အနောက်ရှစ်ပေးတတ်တဲ့ကိလေသာတွေကင်းသွားပြီလို့ဆိုလိုတယ်ဒါတော့ဦးဇင်းတို့ကအဲ့ဒီအနောက်ရှစ်ဒီ barrier barricade ကြီးပေါ့ဗျာလမ်း block ဖြစ်အောင်လုပ်ထားတာကြီးဦးဇင်းတို့မကြော်နိုင်ဘူးဖြစ်နေတယ်အဲ့တော့မကြော်နိုင်တဲ့ခါကျတော့ဦးဇင်းတို့မကြော်နိုင်ခြင်းဒီပဲလေမေဃသစ္စာပိတ်နေတာဒါတော့ကောင်းပြီအဲ့ဒီမှာကြည့်နိဗ္ဗာန်သို့မရောက်စေနဲ့အောင်ပိတ်ဆို့တားမြစ်တတ်သောကိလေသာများကို မဲ့ညံဖြင့်အကျွမ်းမဲ့ပယ်တတ်ပြီးဖြစ်၍ဒါတော့ဒီပိတ်ဆို့နေတဲ့ဟာကိုဘယ်နဲ့ပယ်တယ်လဲဆိုမဲ့ညံနဲ့ပယ်တာဒါတော့မဲ့ညံကိုမရောက်မချင်းဒီအပိတ်အဆိုကြီးကရှင်းသွားပါမလားမရှင်းဘူးမရှင်းဘူးဒါတော့ဦးဇင်းတို့ကအဲ့ဒီမက္ကသစ္စာမရောက်တော့ဘူးမက္ကသစ္စာမဖြစ်ရင်និရောဓမဖြစ်ဘူးဒါကြောင့်နိဗ္ဗာန်၌ကိလေသာများမရှိတော့တဲ့ဖြင့်និရောဓလို့ခေါ်တယ်ရောဓဆိုတာကချုပ်ငင်းရာ ရအောင်လို့ပိတ်ဆို့ရတဲ့ကိလေသာကနိကမရှိတော့ဘူးလို့ပြောတာနော်ရန်သူတွေကုံသွားပြီကင်းသွားပြီ ရှင်းသွားပြီလို့ပြောနေတာပိတ်ဆို့ရတော့ဒါစီရတော့အနှောက်ရှက်လှုပ်တတ်တဲ့ကိလေသာအပိတ်အဆို့အတားအဆီးတွေနိဆိုတာကင်းပြီတဲ့ပြောချင်တာကကိလေသာကင်းပြီလို့ပြောတာဒါတော့နိဗ္ဗာန်ကိုရောက်ရင်ဘာကင်းပြီလဲကိလေသာကင်းပြီဘာလဲသူလှုပ်တာကသူ့ရဲ့အလုတ်အလုတ်တာကကိလေသာကပိတ်ဆို့တယ်ဘာလုပ်တယ်လဲ ပိတ်ဆို့ထားတယ်ဒါကြောင့်မလို့ဥစဉ်တတ္တဝါတွေကို30ဘုံကမလွတ်အောင်အမျိုးမျိုးနဲ့ပိတ်ဆို့တယ်အကြမ်းနည်းနဲ့လည်းပိတ်တယ်အနုနည်းနဲ့လည်းပိတ်တယ်မကြမ်းမနုနဲ့လည်းပိတ်တယ်ဒီတန်တရားထဲမှာနကုသိုလ်ကောင်းမှုကလေးလုပ်ပြီးတော့ထွက်တော့မဲ့ပုံကိုမျိုးဆိုရင်မထွက်သေးအောင်ကောင်းတာကလေးတွေပြပြီးတော့သူက temptation မျိုးမျိုးနဲ့လူဘွားမကောင်းရင်နတ်ဘွားလေးကမဆိုးပါဘူးနတ်ဘွားလေးသွားကြည့်အဲနတ်ဘွားမလားအထက်ဘွားလေးကကောင်းပါတယ်အထက်အထက်ကလေးကိုပြပြပြီးတော့နော် အာနတ်ဘုံအာနတ်ဘုံကတက်တန်းတူရင်ဗြဟ္မဘုံကပိုကောင်းတယ်တက်တန်းရှိတယ်အိုးကဘာပေါင်းမြောင်များစွာအသက်ရှိရတယ်အဲ့ဒါလိုလေးဆိုတော့တတ္တဝါတွေကကိုရှိနေတဲ့ကုသိုလ်လေးကိုထွက်လန်းကို direction မပေးတော့ဘဲနဲ့ဘဝတန်တရားတွေကိုပြန်ပြန်ပြီးတော့ direction ဒီလိုလွဲလွဲသွားတာအဲ့ဒါအဲ့ဒီလွဲသွားအောင် temptation နဲ့ပိတ်တာကို temptation ပေးတာကိုပိတ်တယ်လို့ခေါ်တယ်ဒီချက်ထွက်မသွားအောင်လို့ဆိုတဲ့အခါကျတော့ဦးဇင်းတို့ကအဲ့ဒီ အဲ့ဒီလိုမျိုးလက်ပတ်ဖြားယောင်းခံလဲရတာဒီထိုပုဂ္ဂိုလ်အတွက်ထွတ်လန်းကဘာဖြစ်သွားပြီလဲပိတ်သွားပြီအဲ့ဒါကိုရောဒအဲ့ဒါကိုရောဒဒါတော့မြတ်စွာဘုရားအဲနိရောဓကိုရောက်တဲ့ခါကျတော့အခုနောက်ကပိတ်တဲ့ဆိုတဲ့ကိလေသာတွေကပိတ်လို့မရတော့ဘူးဘာဖြစ်လို့လဲမေဃသစ္စာနဲ့သူတို့ပိတ်တယ်ယူတခါတော့ဖွင့်ပြီးတော့အကုန်လုံးဟိုတာယုတ်ကြီးဆယ်ကြီးကနေပြီးတော့မှဒီဓမ္မကြီးကနေပြီးတော့တကားကြီးဖွင့်ထုတ်လိုက်သူအကုန်ဒလဟောကြီးဆိုတော့အကုန်တခါတည်း သူငကတော့ကပိတ်ဆို့ထားတဲ့တာယိုးကြီးအကုန်ကျိုးပေါက်ပြီးတော့ဟင်းလင်းကြီးပွင့်သွားတာဘာမှစီးလို့မရတော့အကုန်လုံးဟင်းလင်းဟာလာဖြစ်သွားတာအဲ့တော့အဲ့လိုတားလို့စီးလို့ပိတ်လို့ဆိုးလို့မရတော့တဲ့အတွက်ကြောင့်သူ့ကိုနိရောဓသူ့ကိုတားဆီးပိတ်ဆို့လို့မရတော့ဘူးကုန်ပြီကိလေသာရဲ့စွမ်းအင်ကုန်ပြီလို့ဆိုလို့တယ်ဒါတော့ဘယ်သူကနေပယ်တယ်လဲဆိုရင်မက်ကနေထိုးဖောက်ပြီးတော့ချိုးဖြစ်ပလိုက်တာအဲ့ဒီတော့မက်တရားနဲ့အပြည့်ပိုင်ပယ်သက်ထိုးဖောက်တဲ့အတွက် နိဗ္ဗာန်ကိုရောက်တယ်ရောက်တယ်လို့ပဲသုံးကြပါစို့နိဗ္ဗာန်ရောက်တဲ့အတွက်ကိလေသာကင်းသွားပြီကင်းတာကနိအဲ့တော့နှစ်ခုပေါင်းလိုက်တော့နိရောဓအဲ့ဒီလိုခေါ်ပါတယ်ကိလေသာကင်းစင်တဲ့ကိလေသာငြိမ့်တဲ့နေရာသည်ဘာလဲနိရောဓတနည်းဒုက္ခတရားတို့၏ချုပ်ရာချုပ်ကြောင်းဖြစ်သောကြောင့်နိဗ္ဗာန်ကိုနိရောဓဒီနေရာမှာတော့နောက်ထပ်အဓိပ္ပာယ်တစ်မျိုးကတော့နိဗ္ဗာန်ကိုရောက်ပြီဆိုရင်အခုနက ဒုက္ခသစ္စာတရားမှန်သမျှတွေသည်အလုံးနော်ဇာတိဒုက္ခဇရာဒုက္ခဗျာတိဒုက္ခမရဏဒုက္ခစသဖြင့်ဒုက္ခပေါင်း12မျိုးရှိတဲ့ဒုက္ခတွေနိဗ္ဗာန်ရောက်တော့ရှိသေးရဲ့လားမရှိတော့ဘူးနိဗ္ဗာန်မှာအိုခြင်းနာခြင်းသေခြင်းဒီဒုက္ခတွေမှန်သမျှအကုန်လုံးချုပ်သွားငြိမ်းသွားလို့နိရောဓဒါကချုပ်ခြင်းနော်အဲ့ဒါကဥစဉ်တို့ပြောနေတဲ့အတိတ်ပဲပဲဒါတော့နိဗ္ဗာန်ကိုရောက်ပြီဆိုရင်ချုပ်သွားပြီဒုက္ခချုပ်လို့လဲနိရောဓဒါကြောင့်နိရောဓအတိတ်ပဲလေးနှမျိုးကိုမှတ်ခဲ့ပါ ကောင်းပြီတခါနိဗ္ဗာန်ကိုဝိမု ക്തി အဲမု ക്തി လို့ခေါ်ဖို့စောစောတုန်းကဦးဇင်းတို့သုံးခဲ့တဲ့မု ക്തി ဆိုတဲ့စကားလုံးအဲ့ဒီမု ക്തി ဆိုတဲ့စကားလုံးကဗုဒ္ဓဘာသာတွေမဟုတ်ဘူးဒီပြင်ဘာသာတွေမှာလည်းသုံးနေတယ်ဒါတော့ဦးဇင်းတို့ကမိမိတို့ရဲ့နိဗ္ဗာန်ကိုမု ക്തി လို့သုံးပုံလေးကိုတည်တည်ချာချာသိအောင်အဲ့ဒါလေးဖတ်ကြည့်ပါဦးတတ္တဝါတို့ကို ကောင်းပြီမုတ်တိဆိုတာလွတ်မြောက်ခြင်းပါတယ်လေလွတ်မြောက်ခြင်းတခါတလေမောက်ခနဲ့လည်းတွေ့ရတယ်တခါတလေမှာမောက်ခဝိမောက်ခဆိုတဲ့စကားလုံးလေးကြားဘူးတယ်မဟုတ်လားအေးမောက်ခတို့မုတ်တိတို့အတူတူပဲဒါကြောင့်မလို့သူတို့သူတို့ဒီပြင်ဘာသာတွေမှာကျတော့မောက်ရှာလို့သုံးတယ်သူတို့တက္ကဒတန်နဲ့မောက်ရှာဆိုတာလွတ်မြောက်သွားတာနော်ဒါကြောင့်သူတို့မှလည်းပဲသူတို့ဟာနဲ့သူတို့သုံးတယ်အဲဒါကြောင့်အခြားအခြားဂိုင်းသားဆိုတာဗုဒ္ဓဘာသာပြင်ဘက်ကအခြားဒိဋ္ဌိတွေကြတော့ဘယ်လိုသုံးတယ်လဲဆိုတော့ ဒီစိတ်ဝိညာဉ်လေးကိုစိတ်ကိုအသိစိတ်ကိုဝိညာဉ်ကိုတို့ကဘလို့ခေါ်တယ်လဲနံပါတ်1အတ္တလို့လဲတို့ကသမုတ်ပြီးတော့ခေါ်ဆိုကြတယ်တိရတဲ့စိတ်ကလေးကိုတို့ကအတ္တနော်ဦးဇင်းတို့ကစိတ်ကတည်တယ်ဝိညာဉ်ကတည်တယ်တို့ကအတ္တကတည်တယ်နောက်တစ်ခုဒါကိုပဲအသက်ရှင်ပြီးတော့ရှိနေတဲ့အတွက်ခန္ဓာကိုယ်ထဲမှာရှင်သန်လေးရှိနေတဲ့အတွက်ဇီဝလို့လည်းခေါ်တယ်နောက်တစ်ခုဒါကိုပဲသူတို့ကပုံစံတူဝိညာဉ်လို့လည်းခေါ်တယ် ဒါကြောင့်အတ္တလို့လည်းခေါ်တယ်နော်အစိုးပိုင်ဆိုင်သူပေါ့ဇေဝလို့လည်းခေါ်တယ်ရှင်သန်သူဝိညာဉ်အတိသူလို့လည်းခေါ်တယ်အဲ့ဒီအတ္တဇေဝဝိညာဉ်ဆိုတဲ့သုံးခုသည်စက္ခုတောတာအစရှိတဲ့အိန္ဒိတွေကနေလွတ်မြောက်သွားတာဒါတော့အဲ့ဒီထက်မှသူတို့ကအတ္တတို့ဇီဝတို့ဝိညာဉ်တို့ကရှိနေတယ်လို့ယူဆတာတနည်းခန္ဓာထဲမှာအဲ့ဒါရှိတယ်လို့ယူဆထားတာဒါတော့အဲ့ဒါကိုလွတ်သွားပြီ တို့အဲ့ဒီကနေလွတ်ပြီဆိုရင်တော့အတ္တကလွတ်လွတ်အတ္တမုတ်တိတယ်ဆိုလိုတာကတို့ကနောက်ဆုံးအဲပန်းတိုင်ဖြစ်တဲ့ဗြမာကြီးရှိကိုတော်လကောင်းမူရင်ဖန်ဆင်းရှင်ကြီးရှိကိုတော်လကောင်းပြန်ပြီးတော့ပြန်ပေါင်းစည်းသွားတာပြန်လဲပေါင်းစည်းခြင်းကိုတို့ကနောက်ဆုံးစင်ကြယ်ခြင်းမဟာအတ္တကြီးကဖန်ဆင်းတဲ့အတွက်မဟာမိန်အတ္တကြီးနဲ့ပေါင်းစည်းသွားရင်တို့ကဒါတို့ရဲ့ရှိနေတဲ့အတ္တကလေးတွေစင်ကြယ်ပြီးတော့အကုန်လုံးကလွတ်မြောက်သွားလို့ဒါကို အတ္တကနေလွတ်လွတ်အတ္တမုတ်တိတဲ့ဒီလိုလဲသူတို့ကသုံးတယ်နော်ဇီဝမုတ်တိဒီလိုလဲသူတို့သုံးတယ်ဒါတော့ဒီ၎င်းကိုပဲမအိုမသိအမြဲနေတော့နိဗ္ဗာန်ဟူရလဲအယူသူတို့အနေနဲ့အယူရှိတယ်ဒါတော့ဦးဇင်းတို့ဒီဗုဒ္ဓဘာသာမှာသုံးတဲ့နိဗ္ဗာန်နဲ့သူတို့တစ်ခါတလေသုံးတဲ့ဟာမျိုးနိရဗာဏဆိုတာမျိုးတွေကစကလုံးချင်းကလုံးဝတူတယ်ဒါပေမဲ့သူတို့လွတ်မြောက်မှုဆိုတာကအတ္တနယ်ပယ်ကမ မကဲမှုရိုးရိုးအတ္တကလေးကနေစင်ကြယ်တဲ့အတ္တကိုပြောင်းသွားရင်ဒါနောက်ဆုံးလွတ်မြောက်ခြင်းဒါကိုသူကနိဗ္ဗာန်လို့သုံးတယ်တခါတလေမောက္ခလို့ပြောတယ်ဒါကိုပဲမောက္ခလို့လည်းပြောတယ်ဒါကိုပဲမုတ်တိလို့လည်းသုံးတယ်ဦးဇင်းတို့ကပါသလိုပဲမုတ်တိလို့လည်းသုံးတယ်လွတ်သွားပြီနော်မစင်ကြယ်တဲ့အတ္တကလေးကစွန့်ကြယ်တဲ့အတ္တဖြစ်သွားပြီဆိုပြီးဒီလိုလည်းသုံးတယ်ဒါတော့ဦးဇင်းတို့ဗုဒ္ဓဘာသာမှာသုံးနေတဲ့မုတ်တိကြတော့ဒီတန်တရားကနေတဏှာရဲ့တဏှာ ကိလေသာတွေပဲဆိုကြပါစို့ဒီကိလေသာတွေကနေအပြည့်အပိုင်လွတ်လွတ်ကိလေသာကနောက်ထပ်ဘဝခန္ဓာတိဆောက်လို့မရတော့တဲ့အတွက်ကြောင့်မလို့ဖြစ်ချင်းဖြစ်ချင်းဘဝတန်တရားကနေမဖြစ်မပြစ်တော့ပဲတန်တိအေးငြိမ့်တဲ့ရွှေလျောမှုမရှိတဲ့အိုနာတိကင်းတဲ့နိဗ္ဗာန်ဓာတ်ကိုပြောင်းသွားတာသူတို့ကမဟုတ်ဘူးသူတို့ကအဲ့ဒီလိုမျိုးမဟုတ်ဘဲနဲ့အတ္တအနေနဲ့ရှိနေသေးတယ်ဒါကြောင့်အတ္တမဟုတ်ဘူးဆိုတာသူတို့ပြောတဲ့နိဗ္ဗာန်ကမတူဘူးနော်ဒါကြောင့်ကောင်းပြီဒုက္ခនិရောဓအဲ့ဒါလေးဆက်သွားကြစို့ အဲ့ဒီအောက်ကလေးဖတ်ကြည့်ပါဦးဒုက္ခនិရောဓဒုက္ခချုပ်ပုံဆိုတာလေးအပေါင်းတို့ ကောင်းပြီအဲ့ဒီနေရာမှာဦးဇင်းတို့နိဗ္ဗာန်ကြောင်းပြောတဲ့အခါမှာတတိထားရမယ်ဘာဖြစ်လဲလဲဆိုတော့နိဗ္ဗာန်ကြောင်းကိုပြောတဲ့အခါမှာအမတန်ခက်ခဲတဲ့အတွက်သဘောပေါက်နားလည်နောက်ဆုံးမှာပါပါတယ်เนาะဦးဇင်းရှင်းပြပါမယ်တောင်းတောင်းသဘောပေါက်ဖို့ခဲရင်နဲ့နားလည်ကိုလည်းခဲရင်နဲ့မိမိတို့ကအာယုံ၅ပါးနဲ့ခံစားပြီးတော့မှခံအာယုံ၅ပါးနဲ့တခုခံစားလို့ရမှသာလျင်နိဗ္ဗာန်ကိုလက်ခံကျင်တာဆိုတော့ နိဗ္ဗာန်ကအာယုံ၅ပါးရဲ့အပြင်ဘက်ကနေရှိနေတဲ့ဒုက္ခဆိုတော့ကိုယ့်ရဲ့လက်လက်မိသေးရဲ့လားမမိဘူးကိုယ့်ရဲ့ domain မဟုတ်တော့ဘူးဒါကြောင့်လောကဥဒ္ဒရာဆိုတာလောကုတ္တရာဆိုတာလောကကြီးကထွက်သွားတဲ့တရားမျိုးလောကကြီးကအပြင်ဘက်ကိုရောက်သွားတာဦးဇင်းတို့တတ်မှတ်ထားတဲ့ ਨੇ ပယ်ကဒုက္ခမျိုးမဟုတ်တော့ဘူးဆိုတော့ကိုယ့်ရဲ့ ਨੇ ပယ်ကမျက်စိနာနာလျာကိုယ်စိတ်နဲ့ခံစားမှုရမှဒါကိုဒုက္ခလို့ဆုံးဖြတ်တယ်ဒါတော့ဒီကမျက်စိနာနာလျာကိုယ်စိတ်နဲ့ခံစားလို့မရတော့ဘူးဆိုလို့ရှင်သူကမကြိုက်ချင်တော့ မကြိုက်ချင်တော့အဲ့ဒီလိုဒုက္ခမျိုးကမကြိုက်ပါဘူးယုတ်တိမရှိဘူးတော့ဟာဒါမဖြစ်နိုင်ပါဘူးတော့ဘလို့ခံစားလို့မှမရပဲဘလို့လို့ဒုက္ခလို့တတ်မှတ်မလဲဆိုတာဖြစ်လာတာဦးဇင်းကြားလိုက်တဲ့တခါကနော်သူဘုရားဘာသာကိုလေ့လာတဲ့ခါကျတော့ meditation ကိုကြိုက်ပါတယ်နော်အဲဒီကိလေသာတွေအကြောင်းပြောတဲ့ခါလက်ခံပါတယ်ဒါတော့ဒီ meditation လုပ်တဲ့အတွက်ကိလေသာတွေငြိမ့်မယ်ကိလေသာတွေငြိမ့်တဲ့အတွက်ကြောင့်နောင်ကို သူကနောက်ဆုံးအထွတ်ထိပ်သောပန်းတိုင်က final goal ပါလဲ what is your final destination လို့မေးတဲ့ခါကျတော့သူနိဗ္ဗာန်ကြောင်းပြောတော့နိဗ္ဗာန်ဆိုတာဘာလို့လဲနိဗ္ဗာန်ဆိုတာခုနပြောလို့ရုပ်ဆိုတာမရှိတော့ဘူးနာမ်ဆိုတာမရှိတော့ဖြစ်ချင်းမရှိဖြစ်ချင်းမရှိအိုနာတင်မရှိတော့ဘူးဆိုတော့ဘာရှိလဲဆိုတော့ဘာမှမရှိဘူးဘာမှမရှိဘာဘာဘာလို့ခေါ်မှလဲတဲ့သူကဒါဆို nothing more တဲ့ nothingness more တဲ့ nothingness မဟုတ်ဘူးဆို nothingness မဟုတ်ဘာ what is the difference ဘာထူးလဲတဲ့ကဲဘာမှမရှိလို့ပြောရင်မင်းတို့ဘယ်လိုပြောမလဲသူကလည်း ဆိုတော့တမှန်တယ် तू ပြောတာကတော့မမှားဘူးမပြည့်စုံတာကဦးဇင်းတို့ဦးဇင်းတို့မှာဒီမှာလာလိမ့်မယ်နိဗ္ဗာန်ဂုံဘုတ်ကိုပြောတာအခက်ဆုံးဒါလောက်ခက်တာဘာမှမရှိဘူးဒါတော့ဘာကြောင့်လဲလို့ပြောရင်ကိုကိုနိုင်ကိုမှဒီညာကိုမတွေ့ထီသေးတဲ့အတွက်ကြောင့်မလို့စာတွေနော်ဆရာတွေအဲကိုလုပ်ဘူးတဲ့လုပ်ငန်းလေးအတွေ့ဒါလေးတွေကိုပေါင်းစပ်ပြီးတော့နိကအောင်တာပြောနေရတာ နိကအောင်လာပြောနေရတာဒါကြောင့်မိမိတို့ကအဲ့လိုနိကတဲ့အပြောဆိုကိုနာခံနိုင်အောင်နားလည်နိုင်အောင်ကအခုနပြောတဲ့သုဒ္ဓမြတ်ဉာဏ်တွေကလိုတော့တာသုဒ္ဓမြတ်ဉာဏ်တွေလိုတယ်ဒါတော့ဒီဉာဏ်မှာပဲဖောက်ပြီးတော့နော်ပြောလိုက်ပြရစီဒီနိဗ္ဗာန်အကြောင်းနဲ့ပတ်သက်ပြီးတော့မှရှင်နာဂသိမ်မထေကိုမိလင်ဒမင်းကြီးကမေးတဲ့အထက်မှာနိဗ္ဗာန်အကြောင်းတွေပါတယ်အများကြီးပဲထားပါတော့နိဗ္ဗာန်ကိုပုရိသေနဲ့အနေနဲ့ခံစားလို့ရသလားမခံစားနိုင်ဘူးဘာဖြစ်လို့လဲ ဘုဒ္ဓဇင်ဆိုတာကအရိယာမဉ္ဇဉ်မှာမရောက်သေးတဲ့အတွက်ကြောင့်တိုက်ရိုက်အားဖြင့် direct knowledge direct experience အနေနဲ့နိဗ္ဗာန်ကိုမမခံစားသေးပဲဒါတော့ဘာလို့ဆို inferential ပေါ့နော် inferential knowledge ဆိုတာကမိမိလှုပ်ထားတဲ့အတိုင်းမှန်းပြီးတော့သိနိုင်အောင်လောက်တော့ရတယ်ဒါတော့ direct အားဖြင့်တော့မသိနိုင်ဘူးဒါပထမဖြစ်ဒုတိယကဒါဆိုလို့ရှိရင်နိဗ္ဗာန်ကိုမရောက်သေးပဲနဲ့မတွေ့သေးပဲနဲ့ကောနိဗ္ဗာန်ရဲ့အင်းငိမ့်မှုကိုဘယ်လိုလုပ်သိနိုင်မလဲတဲ့အဲ့ဒါကြတော့ဘယ်လိုလုပ်မသိနိုင်မှာမလဲဆိုသိနိုင်တယ်တဲ့အဲ့ဒါကြတော့ ဒါတော့ဘယ်လိုလုပ်သိမလဲဆိုရင်ဥပမာပြောပြစမ်းပါတဲ့သူကဥပမာကြိုက်တာကိုဥပမာပြောရရင်တော့တဲ့လူတယောက်ကလက်ပြတ်နေတယ်ပြတ်နေတဲ့ခါကျလက်ပြတ်နေပြီဆိုမှတော့ဒီတိုင်းလေးထကြည့်ပြီးတော့ဒီတိုင်းလေးနေပါမလားငိုပြီးအော်ပြီးပေါ့နားတယ်ကြောင်ဟုတ်တယ်မလားဆိုတဲ့ခါကျတော့ဘေးကလူတယောက်ကတော့လက်မပြတ်ဘူးနော်ဒါတော့လက်မပြတ်ပေမဲ့ဒီလက်ပြတ်နေတာဟာတော်တော်နာပါလားဒုက္ခရောက်ပါလားဆင်းရဲပါလားဆိုတာကိုဘေးကလူကမသိနိုင်ဘူးလားသိနိုင်တယ် ဒါပေမဲ့ဟိုလူနာတာကို तू တကယ်ခံစားနေရလားဆိုတော့မဟုတ်ဘူးဘလို့လို့သိတယ်လဲ तू ခံနေရတာကြီးကဘလို့နာတယ်လဲဆိုတာကိုသူ့ရဲ့အော်ပုံဟက်ပုံညင်းညူပုံတွေညွန့်ပုံတွန့်ပုံတွေကြည့်လိုက်ခြင်းအပြင်ဒါဟာလက်မရှိခြင်းဒုက္ခလက်ပြတ်ခြင်းဒုက္ခဒီတော်တော်ကြီးတယ်ဆိုတာကိုသိနိုင်တယ်လို့ပဲအရိယာတွေကနော်နိဗ္ဗာန်ကိုအာယုံပြုလို့မဉဏ်ပေါ်လာတာနိဗ္ဗာန်မရှိမဉဏ်ကိုမပေါ်ဘူးဒါတော့ မဲ့ညံပေါ်လာလို့လည်းအရိယာဖြစ်တယ်ဆိုတော့သူတို့ကအေးငင်းကြောင်းပြောတဲ့အတွက်ကြောင့်မလို့ကိုကိုယ်တိုင်တိုက်ရိုက်ဒါရိုက် experience နဲ့ဒါရိုက် knowledge နဲ့မသိပေမဲ့တကယ် experience နဲ့ရှိထားသိထားတဲ့ပုံကိုယ်တွေအရိယာတွေပြောတာကိုထောက်ဆင့်သောအဖြစ်ဦးဇင်းတို့ကပူတဲ့ဒုက္ခဘက်ကနေတယ်ပူတာရှိရင်အေးတာရှိမှာပဲ။အော်ဒါတော့ဒီလိုနည်းနည်းအေးသွားတာချုပ်သွားတာငြိမ်းသွားတာကိုဆိုတာလေးတော့မှတ်ဆလို့မရဘူးလား။ရတယ်။ဒါပေမဲ့မလွယ်ဘူးနော်။ဦးဇင်းတို့အများကြီးပြဿနာရှိတယ်။ဒါကြောင့်မိမိတို့ကဘာခံလို့တယ်လဲဆိုရင် အခုလို့မိမိတို့လေ့လာထားဖို့စာပေအပြင်ဘုသူတာလည်းလိုပါတယ်တကယ်လက်တွေ့လောက်ကြည့်ဖို့လည်းလိုပါတယ်နှစ်ခုကိုကြည့်ပြီးတော့မိမိကမမအောင်လက်ခံရမယ်အခုကြည့်တေပြီးလို့ရုပ်နာနဲ့ချုပ်သွားပြီဆိုလို့ရှိရင်အပြောမပြတ်ရင်ပြတ်ထွက်သွားတာမနေဘူးလားပြတ်ထွက်သွားလို့မနေဘူးလားလို့နိဗ္ဗာန်ရောက်ပြီဆိုရင်ကိလေသာတွေကုန်ကဲအရတမေနဲ့နောက်ဆုံးပြိနိဗ္ဗာန်သုတိရဲ့နောက်မှာဘာမှဒီရုပ်တွေနဲ့ပေါ်မလာတော့ဘူးဆိုရင်ပြတ်သွားတာမဟုတ်ဘူးလားပြတ်သွားတာ ရက်သွားတာဒါပြတ်သွားရက်သွားတာကိုနိဗ္ဗာန်လို့ပြောတလားဆိုတော့အဲ့ဒါတော့မဟုတ်ဘူးတဲ့တကယ်လို့ပရိနိဗ္ဗာန်သုတ္တရဲ့နောက်မှာဘာမှမရှိမကြံမကျွန်းခဲ့ဘူးဆိုရင်ပြတ်တယ်ဥစ္စေတာဖြစ်သွားတယ်ဥစ္စေတာဒိဋ္ဌိတဲ့ရောက်သွားရောဒါတော့နိဗ္ဗာန်မှာကြောက်တော့အဲ့ဒါလို့မဟုတ်ဘူးပြည့်ညက်ကြည့်လို့မဟုတ်ဘူးနိဗ္ဗာန်ဆိုတဲ့သဘောကြတော့ဒီဘက်ကဖြစ်ချင်းပြည့်ချင်းဥစ္စေမကြခဏပြောနေတယ်အစင်မပြတ်ကြိုက်တဲ့ဘောကိုရောက်နော် လူဆိုတာကိုမကြည့်ဘဲနဲ့လူဖြစ်ဖြစ်နတ်ဖြစ်ဖြစ်မြမာဖြစ်ဖြစ်တိရစ္ဆာန်ဖြစ်ဖြစ်အတွင်းထဲကအနှစ်ကတော့ဖြစ်တယ်ပြစ်တယ်ကဲဒီနှစ်ခုじゃတူမနေဘူးလားတူတယ်အထီးမှကွဲသေးရလားနတ်မြမာတိရစ္ဆာန်ကွဲသေးရလားလူဖြစ်ဖြစ်နတ်ဖြစ်ဖြစ်တိရစ္ဆာန်ဖြစ်မြမာဖြစ်ဖြစ်ဖြစ်ဖြစ်မရှိဘူးလားဒါတော့ဒီဘက်တချမ်းလောကီကဥပါဒဏ်နဲ့ခန္ဓာပဲအချမ်းကြီးရတာမဖြစ်မချင်းဖြစ်ဖြစ်မရှိဘူးလားရှိတယ်ဆိုတော့ဖြစ်ဖြစ်ရှိလို့နောက်ဆုံးရဟန္တာဖြစ်လဲဖြစ်ဖြစ်ကတော့ရှိအောင်ပါပဲသင်္ခါရဒုက္ခလေ ဟောဒီပရိနိဗ္ဗာန်စုတိနောက်ဆုံးဘယ်ကိုလဲရောက်ရောဥပ္ပတိပင်ဘယ်ကိုလဲရောက်ရောနောက်ထပ်အဲ့ဒီရဲ့ဘယ်နောက်ွယ်မှာဖြစ်ချင်းဖြစ်ချင်းဓာတ်တဘာဝရဲ့ဟိုဘက်ကိုမဖြစ်မပြည့်ငြင်းချင်းဓာတ်ကိုပြောင်းတာအဲ့ဒါလို့ဓာတ်ပြောင်းတယ်လို့ယူမှသာလင်တဲ့လိမ့်မယ်နော်ဖြစ်ဖြစ်တဲ့ဓာတ်ကဒီဘက်ကနော်ပူတဲ့ဓာတ်နော်ပြောင်းတဲ့ဓာတ်ဒါကြောင့်မလို့မြတ်စွာဘုရားကနိဗ္ဗာန်ကြောင်းပြောတာအဇရာအိုတာလည်းမရှိဘူးအဇာတိဖြစ်တာလည်းမရှိဘူးအမရဏသေတာလည်းမရှိဘူးဆိုတော့ ဒီဘက်ကဟာတွေရဲ့ပြောင်းပြန်နေပြန်ပြန်ဟောတာ negative တွေကြီးပဲဒါတော့နိဗ္ဗာန်ကိုပြောတဲ့အခါမှာ negative တွေနေပြောထားတာတချို့အဲ့ဒီ negative ကိုမကြိုက်ဘူးနောက်နိုင်ငံဥပမာထားပါတော့ကဲကျမ်းမာတယ်ဆိုရင်ဘာကိုပြောမလဲကျမ်းမာတယ်ဆိုတာရဲ့အတိတ်အနှစ်သာရဒီဘာကိုပြောတာလဲ exactly ယောဂမရှိတာကိုပြောတာကဲယောဂမရှိခြင်းဒီကျမ်းမာခြင်းပဲဒါတော့ယောဂမရှိခြင်းလို့ပြောတာက negative ဘက်ကနေပြောတာ ကျမ်းပါတယ်ဆိုတာ positive ကနေပြောတာဒါတော့သူတို့အဲကျမ်းပါတယ်ဆိုတဲ့အတန်ပဲကြားချင်တာယောဂမရှိဘူးဆိုတဲ့အတန်ကိုမကြားချင်ဘူးယောဂဆိုတာကြီးကလူမကြိုက်ဘူးလေကြားလိုက်ရင်ယောဂသေးတယ်နားတယ်ဟောမကြိုက်ဘူးဒါတော့မြတ်စွာဘုရားအဲ့ဒီအိုးတယ်နေနားတယ်သေးတယ်ဆိုတဲ့စကားလုံးရှင်း negative ကိုထည့်လိုက်တယ်ဇာတိဖြစ်တယ်အဇာတိမဖြစ်ဘူးနော်ဇရာအိုးတယ်အဇရာမအိုးဘူးအဲ့ဒါနိဗ္ဗာန်ပြောတာမရဏသေးတယ်အမရဏမသေးဘူးဟောရှင်းအလေးတွေလိုက်ထည့်တော့ negative ဖြစ်သွားတယ်အဲ့ negative ကိုတို့ချွတ်မကြိုက်ဘူး ဒါတော့ negative ကိုပြောမှဘာဖြစ်လို့ positive ဖြစ်မလဲဆိုရင် negative ကကိုဖြစ်နေဒီဒီဘက်မှာရှိနေတဲ့ aura nara theta ကိုသိနေတယ်ဟုတ်တယ်မဟုတ်လားဒါတော့ aura nara theta သိတော့အော်သူတို့အရင်ရှိပြီသားအဲ့ဒီအရင်ကိုပြန်ကပ်ပြောလိုက်အိုခြင်းနာခြင်းသေခြင်းမရှိတဲ့ဘက်သည်နိဗ္ဗာန်ရဲ့အငြိမ့်ဘက်ဒါတော့ဖြစ်ချင်းဖြစ်ချင်းအိုခြင်းနာခြင်းသေခြင်းကဒီဘက်ကဖြစ်ချင်းဖြစ်ချင်းမရှိအိုခြင်းနာခြင်းသေခြင်းမရှိတာကဟောဘက်ကအဲ့ဒီအငြိမ့်ဓာတ်ကိုပြောင်းတာနောက်ထပ်ပြန်ဖြစ်လို့မရတော့ဘူး ရတမနဲ့အပြီးတတ်လိုက်ပြီတတ်လိုက်တဲ့အတွက်ထောက်တခါတည်းအမြဲတမ်းအဲ့မှာငြိမ့်သွားတာဒါတော့တချို့လည်းပဲဒါကိုပဲ everlasting ဆိုပြီးတော့သူတို့ကပြောကြတာလေဒါပေမဲ့ everlasting လို့ပြောရင်လည်းပဲဦးဇင်းတို့ကတည်နေတဲ့အခုနဖြစ်ပြတည်မှု existent သဘောနဲ့တွားပြီးတော့ယောသွားမှလဲစိုးရတဲ့အတွက်ကြောင့်နိဗ္ဗာန်အကြောင်းပြောတဲ့အခါမှာတော်တော်လေးစကလုံးရှားတယ်ဦးဇင်းတို့မှာနိဗ္ဗာန်ကိုတရုပ်ဖော်ရတာအကြောင်းကောင်းပြီဒီနေရာမှာ ဖြစ်ချင်းဖြစ်ချင်းရဲ့နော် ဘက်ကနေမဖြစ်မပြစ်တဲ့ဘက်ကိုရောက်တယ်။အိုနာသေးတဲ့ဘက်ကနေအိုခြင်းနာခြင်းသေခြင်းကဲတဲ့ဘက်ကိုရောက်တယ်။ဖြစ်မှုပြမှုဓာတ်ကနေမဖြစ်မပြစ်တဲ့ဓာတ်ကိုပြောင်းတယ်။ဒါတော့ဖြစ်ချင်းဖြစ်ချင်းရဲ့ဓာတ်ရဲ့အဆုံးသည်မဖြစ်မပြစ်ချင်းဓာတ်ရဲ့အစဆိုတော့ဒီဘက်မှာပြတ်သွားရလားမပြတ်ဘူးသူ့ရဲ့ဓာတ်သဘောအဖြစ်ကြံတယ်အဲ့ဒီလေကြံတဲ့အတွက်ကြောင့်နိဗ္ဗာန်ဒီဥစ္စေတာမဟုတ်ဘူးရန်တာရဲ့နောက်ဆုံးပြိနိဗ္ဗာန်သုတိနောက်ွယ်မှာဘာမှမရှိတာမဟုတ်ဘူးဘာမှမရှိတာမဟုတ်ဘူးရှိတယ်အငြိမ့်ဓာတ်ရှိတယ် အငိမ့်ဓာတ်ကိုပြောင်းသွားတာဒါကြောင့်နိဗ္ဗာန်ရဲ့ဂုဏ်ဘုတ်ထဲမှာတန်တိဆိုတာကြံခဲ့တာဖြစ်ချင်းပြစ်ချင်းမရှိပြောင်းလဲခြင်းမရှိပဲငြိမ်းချင်းဓာတ်ကိုပြောင်းသွားတယ်အဲ့ဒါလို့ဆိုရင်ဥစ္စေရဖြစ်သေးရဲ့လားမဖြစ်ဘူးအဲ့ဒါလို့မိမိတို့ကနားလည်ထားရမယ်ကောင်းပြီဒါတော့និရောဓနဲ့ပတ်သက်တာလေ၃ခုဦးဇင်းတို့လေ့လာကြည့်ကြစို့ပထမနံပါတ်၁ကပါဠိလိုဥပ္ပတ္တိនិရောဓနံပါတ်၂ကအနုပ္ပတ္တိនិရောဓ နံပါတ်3အစ္ဆန္ဒនិရောဓនិရောဓ3မျိုးရှိတယ်ချုပ်ပုံ3မျိုးဥပ္ပတ္တိនិရောဓဆိုတာကယုံနာသင်္ခါရတရားတွေဖြစ်ပြီးရင် ပြည့်တယ်ဆိုတော့ဖြစ်ပြည့်အဲ့ဒါကိုပြောတာဒါတော့ဖြစ်ပြီးနောက်ကနေဘာကတ်လိုက်လာလဲပြည့်ချင်းကတ်လိုက်လာတယ်အဲ့တော့ဖြစ်ပြီးရင်ပြည့်ပြည့်တယ်ဆိုတော့ဖြစ်ချင်းရဲ့နောက်ကွယ်ကဘာတူရှိလဲပြည့်ချင်းအဆုံးရှိနေတော့အဲ့ဒါပြည့်ချင်းအဆုံးရှိတာကိုဥပ္ပတ္တိនិရောဓလို့ခေါ်တယ်ဖြစ်လာတဲ့အတွက်ပြည့်ရခြင်းချုပ်ခြင်းသဘောအဲ့ဒါဥပ္ပတ္တိនិရောဓ နောက်တစ်ခုကတော့အနုပ္ပတ္တိနိရောဓတဲ့ယုံနဲ့သင်္ခါရတရားတို့အကြောင်းတတ္တိတို့ကိုကုံစေခြင်းကမက်ကိုပွားသဖြင့်ချုပ်ပြီးသောခန္ဓာတို့၏နောက်ထပ်မဖြစ်ခြင်းကိုအနုပ္ပတ္တိနိရောဓဟုခေါ်၏ဒါတော့ပြောရမယ်ဆိုလို့ရှိရင်မက်ညံနဲ့ခန္ဓာကိုတိဆောက်တဲ့ကိလေသာတွေကုံအောင်ပယ်တတ်လိုက်ပြီးတဲ့အခါမှာနောက်ထပ်ခန္ဓာဖြစ်သေးရဲ့လားမဖြစ်တော့ခန္ဓာမဖြစ်နိုင်တော့ဘူးတိဆောက်လို့မရတော့ဘူးမရတော့နောက်ထပ်ခန္ဓာမပေါ်တာမျိုးကို အနုပ္ပတ္တိနိရောဓနော်ဒီယုံနာရဲ့အကြောင်းသင်္ခါရတွေတည်သွားပြီပြီးသင်္ခါရကံပြီးသင်္ခါရတွေတည်သွားပြီဆိုတော့ကုသိုလ်အကုသိုလ်ကံကသာလျင်ဘဝခန္ဓာတိဆောက်တာတိဆောက်တဲ့ကံတွေဘာကြောင့်ရှိတယ်လဲတဏှာရှိလို့ဖြစ်တာတဏှာမရှိကံမရှိဘူးဒါကြောင့်မလို့ရန်တာမြတ်မှာတဏှာလဲကုံရောကုသိုလ်အကုသိုလ်ကြံသေးရဲ့လားဒါကြောင့်သူတို့တောင်မှကုသလာကုသလံဇာဟာကုသအကုသကိုပယ်ပြီးပြီတဲ့အဲ့လိုဂုံဖုံးနဲ့ချီးမွမ်းထားတာရန်တာဟောနော် ဒါတော့ကုသိုလ်အကုသိုလ်မရှိတော့ဘူးဆိုတော့ကုသိုလ်အကုသိုလ်မရှိရင်တို့တွေနောက်ထပ်တိဆောက်စရာဘဝမရှိဘဝမရှိရင်ခန္ဓာမရှိဘူးအဲ့ဒါပြောတာအဲ့ဒီတော့အကြောင်းဖြစ်တဲ့ခန္ဓာရဲ့အကြောင်းဖြစ်တဲ့အကြောင်းတရားတတ္တိတွေကိုတတ်လိုက်တဲ့အတွက်နောက်ထပ်ပြန်မဖြစ်တာကိုအနုပတ္တိနိရောဓနောက်ဆုံးတစ်ခုအစ္ဆန္ဒနိရောဓတဲ့အစ္ဆန္ဒနိရောဓဆိုတာဖြစ်ခြင်းပြစ်ခြင်းအဆုံးကိုကျော်လွန်၍အဲအဲ့ဒါပြောတာအခုလာကျင်တာဦးဇုံတို့ဒီဘက်မှာရှိနေတဲ့ဥပါဒณะခန္ဓာဘက်ဒီဖြစ်ပြစ်ကိုကျော်သေးရလား မပြုတ်ဘဝရှိဖြစ်ဖြစ်ရှိပါပဲဒါတော့ဒီဘက်မှာနေသမျှကာလပတ်လုံးဖြစ်ဖြစ်ကိုမကြော်နိုင်ဘူးနိဗ္ဗာန်ကိုလည်းရောက်ရောဖြစ်ဖြစ်တတ်တဲ့ဘဝရှိသေးရဲ့လားမရှိတော့ကြော်တယ်ဒါကိုပြောဟောဘက်မှာမရှိဘူးလို့ပြောတာနိဗ္ဗာန်ဘက်မှာဖြစ်ဖြစ်မရှိဘူးမရှိတဲ့အတွက်ဖြစ်ချင်းဖြစ်ချင်းသဘာဝနိဗ္ဗာန်ဘက်မှာငြိမ်းလို့ပြီးသွားလို့ကြော်သွားလို့အစ္ဆန္ဒဖြစ်ချင်းဖြစ်ချင်းကိုကြော်ပြီးအဲ့ဒီတဲ့သဘောတွေမရှိတော့ဘူးချုပ်ငြိမ်းပြီးဒါကြောင့်အဲ့ဒီလိုချုပ်ငြိမ်းခြင်းကိုနိဗ္ဗာန်ရဲ့ချုပ်ငြိမ်းခြင်းကိုအစ္ဆန္ဒ နေရောဓလို့ခေါ်ပါတယ်ဒါလေးလည်းဘုသူတာမှတ်ခဲ့ပါနောက်တစ်ခုကောင်းပြီအဲ့နိဗ္ဗာန်ရဲ့လက္ခဏာရတ္တပိစုပဋ္ဌာန်ဆိုတဲ့အဘိဓမ္မာသဘောလေးအဲ့ဒါ1နဲ့3ဖတ်ကြည့်ပါဦးတဲ့တန်တိလက္ခဏာနိဗ္ဗာန်ဟုတ်ပြီเนาะပစ္စုပဋ္ဌာန် ပုံတန်တန်ကောင်းပြီသူကနိဗ္ဗာန်ကိုပြောတဲ့အခါမှာလက်ဆုံးလက်ကင်ရဝတ္ထုပစ္စည်းလို့မဟုတ်တဲ့အတွက်သူတို့ကဦးဇင်းတို့အဘိဓမ္မာသဘောတရားအရလက္ခဏာရတ္တပစ္စုပဒံဗရထံလို့ခေါ်တယ်သူရဲ့သဘောတဘာဝတွေနဲ့ပြန်ပြီးတော့ဖမ်းရတယ်သူ့ကိုနော်မမြင်ရတဲ့အရာတခုကိုသူ့ရဲ့သဘောဘလို့ရှိတယ်လဲသူ့ရဲ့လှုပ်ရှားမှုလောက်ကင်မှုတွေဘလို့ရှိတယ်လဲစိတ်ထဲမှာအာယုဘလို့ထင်လာတယ်လဲ သူ့ရဲ့ဖြစ်ဖို့အကြောင်းကဘာလဲဆိုတော့အဲ့ဒီလေးချက်လိုက်တာကိုဦးဇင်းတို့လက္ခဏာရတ္တပိစုပဒံပရထန်နေလိုက်စစ်တယ်လို့ခေါ်တယ်ပရမတ္ထတရားမှန်အဲ့ဒါအကုန်ရှိတာကြီးပဲနော်ဒါတော့ပရမတ္ထတရားတစ်ခုကိုစစ်တဲ့အခါမှာဒီလက္ခဏာဦးဇင်းတို့ဘုန်းကြီးကခေါ်တော့လက္ခဏာဒီစရုပ်ခါလို့ခေါ်တယ်လက္ခဏာရတ္တပိစုပဒံပရထန်နော်သူ့ရဲ့ characteristic ရှိတယ် function ရှိတယ်နော် approximate cause ရှိတယ်နော်အဲ့ဒါတွေအဲ့ဒါတွေနဲ့လိုက်ပြီးတော့စစ်တာကောင်းပြီဒါတော့ဒီနိဗ္ဗာန်ရဲ့သဘောတဘာဝလက္ခဏာဘလို့လဲကင်လို့တွေ့လို့မရတော့သူ့ရဲ့သဘောလက္ခဏာနဲ့မှတ်ရတယ် နိဗ္ဗာန်သည်ငြိမ်းခြင်းဘာလက္ခဏာလဲအဲ့ဒါမှတ်တာအဲ့တန်တိဆိုတာလေးမှတ်တာနိဗ္ဗာန်ရဲ့နောက်ဆုံးအနှစ်သည်တန်တိငြိမ်းခြင်းကဲငြိမ်းတဲ့ထက်မှာအေးပါရလားမပါဘူးစကားအားဖြင့်လှအောင်တာသုံးတာအေးတို့ပူတို့ဆိုတဲ့သဘောကရုပ်ဝတ္ထုဒီဘက်ကသဘောတွေဒါကြောင့်ငြိမ်းခြင်းတစ်လုံးနဲ့သုံးတယ်အဲ့ဒီငြိမ်းခြင်းကိုတန်တိရပြောတာ ဒါတော့နိဗ္ဗာန်ကိုရောက်ပြီဆိုရင်ဒီဘက်ကပူတဲ့အေးတဲ့သဘောရောနှွေးတဲ့သဘောရောဘာသဘောညာသဘောအခုဖြစ်တဲ့ပြစ်တဲ့သဘောအကုန်လုံးငြိမ့်သွားတာအဲ့ဒါကိုတန်တိအဲ့ဒီတန်တိသဘောရှိတယ်တဲ့နိဗ္ဗာန်မှာအဲ့ဒီသဘောလက္ခဏာရှိတယ်အသုတိဆိုတာကသူကသူ့ရဲ့ပြည့်စုံမှုသဘောအဲလက္ခဏာအဲဟိုရဲပေါ့နော်လှုပ်ဆောင်မှုသဘောပဲဆိုတာပြည့်စုံမှုသုတိခြင်း accomplishment လို့ပြောရမှာတယ်သုတိခြင်းရွေလျောခြင်းပြောင်းလဲခြင်းမရှိဘူး နိဗ္ဗာန်ကိုရောက်ပြီဆိုတဲ့အခါကျတော့သူ့ရဲ့ဓာတ်သဘာဝဒီနောက်ထပ်ပြောင်းတာရှိသေးရဲ့လားမရှိတော့ဘူးသူတို့ခေါ်တော့ဘာခေါ်လဲဒီနောက်ဆုံး absolute truth ဆိုတဲ့အာမဒီအမှန်တရားရဲ့နောက်ဆုံးမှာနောက်ထပ်နောက်ထပ်ဆက်ထုတ်စရာမရှိတော့နိဗ္ဗာန်ကိုရောက်ပြီဆိုလို့ရှိရင်ဒီသဘောတဘာဝအလုံးချုပ်လို့ငြိမ့်လို့ပြီးသွားတာဖြစ်တဲ့အတွက်နောက်ထပ်ပြောင်းစရာဘာမှမရှိတော့ဘူးနိဗ္ဗာန်ကိုရောက်ပြီဆိုသဘောတဘာဝငြိမ့်ခြင်းတတ်တဘာဝတခုတည်းတီးပြီးတော့နောက်ထပ်ပြောင်းရတယ်ဆိုတော့မရှိတဲ့အတွက်ရွှေလျှောခြင်းပြောင်းလဲခြင်းမရှိတဲ့ သဘောရှိတယ်တဲ့နော်အာနိမိတ်တပစ္စုပ္ပဌာနံနိမိတ်ပုံတရံကင်းသောအဖြစ်ယောဂီဤဉာဏ်အာယုန်ထဲမှာထင်လာအဲ့ဒါကအာယုန်ထဲမှာသဘောပေါက်နားလည်လိုက်တဲ့ဟာလေးကိုပြောတာငါစိတ်ထဲမှာသဘောပေါက်တာကတော့ငါစိတ်ထဲမှာအာယုန်ထဲမှာနားလည်တယ်လို့ပြောရရင်တော့ဒီစကလုံးလေးမသုံးဘူးလားသုံးတယ်ဦးဇင်းတို့သုံးတယ်ဒါတော့ကိုယ်စိတ်ထဲမှာခံစားလိုက်မိတာလေးကိုပြောလိုက်တာပဲတကယ်အကောင့်ထဲပေါ်လို့ရရလားမရဘူးနော်အဲ့ဒါကိုပြောတာ ဒါတော့အဲ့ဒါကိုပစ္စုပ္ပန်လို့ခေါ်တယ်ဦးဇင်းတို့စာမှာကိုခေါင်းထဲမှာ ကိုအာယုံအတိထဲမှာပဲဖော်ထုတ်လို့ရတယ်ဒီပြင်လူကိုကင်ပြလို့မရအောင်ဒါတော့အဲ့ဒီပရမတ္ထတရားတွေမှာအဲ့ဒီလိုမျိုးနဲ့ခေါင်းထဲကိုပေါ်လာတာဒါပေမဲ့ခေါင်းထဲဆိုတာဦးဇင်းတို့တာမန်ပြောတာသူတို့တကယ်ဖြစ်တဲ့အချိန်မှာအသိဉာဏ်ပေါ်လာတာကိုပြောတာအသိဉာဏ်ထဲမှာတကယ်ထင်ထင်ရှားရှားတွေ့တာဒါကိုပစ္စုပ္ပန်လို့ခေါ်တယ်ဒါတော့ဒီနေရာမှာတော့ယောဂီလို့သုံးတာကတော့တရားနဲ့ပတ်သက်လို့သုံးတာပေါ့ ဒါကြောင့်နိဗ္ဗာန်ရဲ့လက္ခဏာသည်ငြိမ်းချင်းရှိတယ်သူရဲ့ရတ္တနော် function ကဘယ်လိုရှိလဲတည်ငြိမ်မှုသဘောရှိတယ်လို့ဒါအဖြောင်ပြောရင်ရတာပေါ့မပြောင်းတော့ဘူးဆိုတော့တည်ငြိမ်တာပြောတာအာယုန်ထဲမှာစိတ်ထဲမှာဘယ်လိုထင်လာသလဲယောဂီရဲ့စိတ်ထဲမှာကတော့ပုံပန်းတတနိမိတ်တွေနိမိတ်တွေပုံပန်းတတနဲ့အကောင်တွေအထဲတွေဓာတ်တွေကဒီဘက်မှာပဲရှိတယ်ဥပါဒณะခန္ဓာဘက်မှာပဲရှိတယ်နိဗ္ဗာန်ဘက်မှာရှိရလားမရှိတော့ဘူးဒါကြောင့်မလို့ ဒီဘက်မှာဦးဇင်းတို့မြင်တွေ့ခံစားနေရတဲ့အကောင်အထက်အလုံးအရက်အထီအမအတိုးအရှိအပူအေးဆိုတာကဒီဘက်ချမ်းအဲ့ဒါတွေရဲ့မရှိတာကဟိုဘက်ချမ်းဟိုဘက်လည်းရောက်ရောရှာလို့တွေ့သေးရလားအဲမရောက်လည်းရောက်တယ်လို့ပဲစိတ်ကထားလိုက်ကြပါတော့ imagine ဟိုဘက်ရောက်ရင်အဲ့ဒီကိုတွေ့ခဲ့တဲ့ဖြတ်သန်းခဲ့တဲ့ဒီဘက်ကအကောင့်ထဲအလုံးရအထီးမှမရှိတော့ဘူးတဲ့ဟိုဘက်ကျတော့ငိမ့်တဲ့ဓာတ်ပဲတွေ့တော့ဘာမှမတွေ့တော့ဘူးလို့ပြောတာဘာအကောင့်ထဲရှာလို့မှမရတော့ဒါပေမဲ့ လုံးဝမရှိတာလားဆိုတော့မဟုတ်ဘူးငြိမ့်တဲ့ဓာတ်ကတော့ရှိနေတယ်အဲ့ဒီငြိမ့်တဲ့ဓာတ်ကလေးကိုတရုပ်ဖော်တာဒါတော့ဓာတ်လို့ပြောပြီးဆိုကမှတော့ဘယ်လိုလုပ်အကောင်ရှာရတော့မလဲဘာ elements မှလည်းရှာလို့မရတော့အကုန်လုံးသူ့ရဲ့မူရဲ့ primary elements အကုန်လုံးချုပ်သွားတာကောင်းပြီနောက်တစ်ခုသွားကြစို့နော်နိဗ္ဗာန်ရဲ့အဲនិရောဓသစ္စာရဲ့အနှစ်၄ခုအဲ့ဒါလေးပဲကဲဖတ်ကြည့်ပါဦးနံပါတ်1နေတရဏထ အသင်္ကတ္ထအမတ္ထမအိုမသိအမဒီဗမာလိုတော့အမဒီလို့ဖတ်တာပေါ့အမဒီဆိုတာအနှစ်ပြောတာမဟုတ်လားအဲ့ဒါမတ္တကသေးတယ်အမတ္တဆိုတာမသေးတာအဲ့တော့ဟိုဦးဇင်းတို့ဟို orange ကြောက်တယ်မှာအမတီပါတယ်ဘာညာမပြောဘူးလားကြောက်ရတကယ်အကောင်းဆုံးတော့အည်အသွေးရှွန်းပြီးတော့နေရင်ဒါအမတီပါတယ်ခေါ်တာမဟုတ်လားဒါတော့နိဗ္ဗာန်အမတဆိုတာမတရဲ့ဆန့်ကျင်ဘက်မသေးတဲ့တရားကိုအမတလို့ခေါ်တယ်ဦးဇင်းတို့စောစောတုန်းကအမတတွေအများကြီးသုံးခဲ့ပြီးပြောပြီးပြီအဲ့ဒီခေတ်တုန်းကအမတအမတဆိုတော့ဒါကိုသုံးတာဒါတော့ကောင်းပြီသစ္စာနဲ့16ချက်တည်းကနိရောဓသစ္စာ၄ချက်ဒါတော့သူ့ကိုပုံဖော်ပုံပဲအတဲ့အနဲ့အတိတ်ပဲနိရောဓဆိုတာဘာလဲဆိုတဲ့အားတွေကိုအနဲ့အတိတ်ပဲသူ့ရဲ့ meaning တွေကိုဖော်ပြတယ် နံပါတ်1နေတရဏထတန်တရားမှာထွမြောက်ကြောင်းဟူသောအနေအလုံးစုံဝါအလုံးစုံသောသင်္ကတတရားတို့မှာထွမြောက်ခြင်းဟူသောအနေဒီနိဗ္ဗာန်ကိုရောက်တယ်ဆိုတာကဒီပြသင်္ကတနေပေကြီးကနေဟိုဘက်ကိုရောက်သွားတယ်ဆိုတော့ဒါဘာလဲထွက်သွားတာပေါ့နောက်ပြန်မမလဲအဲ့ဒါမှတကယ်ယူတမ်းမလုပ်တာနော်ဒါတော့ဦးဇင်းတို့ဒီဘက်ကနေပေကသင်္ကတတရားတွေရဲ့တန်တရားကသင်္ကတတရားတွေနဲ့ပြုပြင်ပြောင်းလဲပြီးတည်နေတဲ့ဘက်ဟိုဘက်ကအဲ့ဒီပြင်းသင်္ကတတရားတို့ရဲ့မရှိတဲ့အသင်္ကတဘက် ကြောင်းပြန်ဖြစ်မသွားဘူးလားဒါကြောင့်သင်္ကတကထွက်သွားပြီအဲ့ဒါကိုအသင်္ကတလို့ခေါ်တယ်နော်ဒါတော့နေတရဏထနေတရဏဆိုထွက်သွားတယ်နံပါတ်1ဝိဝေကထတဏှာသမှုရိယမှကင်းစိတ်ခြင်းဝိဝေကဆိုတာကင်းသွားတာငြိမ့်သွားတာကိုပြောတာဆိုတော့ဒီနိဗ္ဗာန်ကိုလည်းရောက်ပြီဆိုတော့တဏှာရဲ့သူ့ရဲ့လုံနေကြတိဆောက်မှုလုပ်ငန်းတွေသူ့ရဲ့ခန္ဓာကိုယ်တွေလုပ်တဲ့သူက constructor လေသူက contractor လေသူကခန္ဓာကိုယ်ခါရ control လုပ်လုပ်ပြီးတော့တိဆောက်နေတာ ဒါကြောင့်မလို့သူ့ကိုဘေဒါလို့ခေါ်တယ်တိဆောက်သူမြတ်စွာဘုရားဘုရားပွင့်တော့ပထမဆုံးစိတ်ထက်ကနေဥဒန်းကျူးတဲ့အခါမှာသူ့ကိုစကြွေးကြော်တာအနေကဇာတိတန်တာရံတန်တာဝိတ္တအနိပိတံဂါကာရံကဝေတံတော့ဒုက္ခဇာတိပုဏ္ဏပုဏ္ဏဒုက္ခတန်တရားကိုပေးတဲ့တဏှာငါမင်းကိုတွေးပြီလို့ပြောတာအဲ့ဒါတဏှာကိုပြောတာဒါတော့ကောင်းပြီဒီမှာတဏှာသမှုရိယကကင်းစိတ်ခြင်းဆိုတာတဏှာနဲ့ပဲနိဗ္ဗာန်ပဲလဲရောက်ရလုံးဝလိုက်ပြီးတော့ တိဆောက်လို့မရတော့ဘူးလောကုတ္တရာနယ်ပယ်ရောက်တာနဲ့သူကြံနေခဲ့ပြီနော်ဒါကြောင့်တဏှာသမုဒိယကကင်းစိတ်ခြင်းအ ਨੇ အဓိပ္ပာယ်လည်းရှိတယ်နောက်အသင်္ကတ္တအခုနကနေခတ်ဆင်စဉ်တဏှာအဝိဇ္ဇာတဏှာကံဟူသောအကြောင်းတရားတို့သည် မပြုပြင်အပ်သောအ ਨੇ ဆိုလိုတာကအဝိဇ္ဇာတဏှာကံဆိုတာကအဝိဇ္ဇာကမတည်ဘူးဆိုရင်တဏှာကလိုချင်ပြီးလှုပ်ပြီးလှုပ်တော့ကံမဖြစ်ဘူးလားအဲကံဖြစ်တော့ကုသိုလ်နဲ့အကုသိုလ်ဒီနှစ်ခုပဲရှိတယ်။ဘာနဲ့ပါကုသိုလ်နဲ့အကုသိုလ်ကံဖြစ်ပြီးဆိုလို့ရှိရင်တော့ ကောင်းပြီဥပါဒံတစ်ခုဆွဲလန်းမှုကြောင့်မလို့ကံလောက်တော့မယ်ဆိုလို့ချင်းဒီကံကဘဝထုတ်တော့မယ်နော်ဘဝထုတ်တော့မယ်ထုတ်တော့မယ်ဆိုလို့ချင်းအဲ့ဒီကံတွေကနေပြီးတော့မှတခါတယ်ဘဝတစ်ခုဖြစ်အောင်ပြုပြင်ဖန်တီးတိဆောက်တာကိုသင်္ကတလို့ခေါ်တယ်သူတို့တိဆောက်ယူတာတိဆောက်ယူတာသူတို့ခိုးဝါကားတွေပဲအတူတူလောက်တာအဲ့ဒါတော့အတူတူပေါင်းစည်းပြီးတော့မှဘဝတစ်ခုတိဆောက်တော့ ဒီတိဆောက်နိုင်တဲ့စွမ်းအားတွေဥပမာထားပါတော့တဏှာကိုတတ်တယ်အဝိဇ္ဇာကိုလည်းဖြတ်တယ်တဏှာတတ်အဝိဇ္ဇာဖြတ်ပြီဆိုရင်ကံကမရှိတော့မရှိရင်ဘဝမဖြစ်တော့ဝိဘက်ခန္ဓာမဖြစ်တော့ဝိဘက်ခန္ဓာမရှိဒုက္ခမရှိတော့ဒုက္ခငြိမ်းပြီနောက်ထပ်ခန္ဓာတီလို့ဆောက်လို့မရတော့တဲ့အတွက်ခန္ဒီပြုပြင်လို့တီဆောက်လို့မရတော့လို့နိဗ္ဗာန်ကိုအသင်္ကတထပြုပြင်စီမံမှုသဘောတရားလည်းလွတ်ထွက်သွားပြီတဲ့ဘလို့နည်းနည်းမှသူ့ကိုလာပြီးတော့စူးစီးပြီးတီဆောက်လို့မရတော့ဘူးနောက်နံပါတ်၄ဒါကတော့အမန္တန်ထင်ရှားတယ် အမတထမအိုမသေးအမဒေဟူသောအနဲ့ဒါသူအမဒေလို့တော့မှာဘူးသူအမရေပဲဖတ်ကြတယ်ဗမာလိုတော့မှားတော့မမှားပါဘူးအမဒေဆိုရင်မှန်ပါတယ်သို့သောဗမာစကားမှာတော့အမရေလို့ဖတ်ကြတယ်နော်ကောင်းပြီအဲ့ဒါကနိဗ္ဗာန်ရဲ့និရောဓရဲ့အနှစ်လေးချက်တဏှာငြိမ်းရင်ဘယ်ဌာနမှာငြိမ်းမလဲကောင်းပြီအဲ့ဒါလေးလဲဦးဇင်းတို့လေ့လာကြည့်အောင်ဆိုတဏှာငြိမ်းနေတယ်ဒီစကလုံးလေးကလည်းဦးဇင်းတို့မှတ်သားဖို့ကောင်းတယ် တဏှာငြိမ့်တယ်ဆိုတော့ဘယ်မှာငြိမ့်တာလဲငြိမ့်တဲ့နေရာလေးကစကလုံးကလိုးလာတာတဏှာသည်မျက်စိစာသောဓွာရ6ပါးတို့နဲ့အဲ့ဒါလေးဖတ်ကြည့်ပါဦးဗျာတဏှာသည်မျက်စိစာသောဓွာရ6ပါး၌၎င်း အဲ့ညမှာတဏှာငြိမ့်တယ်ဆိုတော့ဘယ်ကတဏှာတွေငြိမ့်တာတုံးဆိုတာလေးကနော်အဲ့ဒါကိုပြောတာဘယ်လိုတော့ကိလေသာ ဖြစ်တဲ့နေရာကမျက်စိနားနားလျှာကိုယ်စိတ်ဒါလေးမှတ်ထားလိုက်နော်ဒါတော့မျက်စိကမြင်လို့ဖြစ်တယ်နားကကြားလို့ဖြစ်နှာခေါင်းကအနံ့နဲ့တွေးလို့ဖြစ်ရှားကစားလို့ဖြစ်ခန္ဓာကိုယ်တွေးထိလို့ဖြစ်စိတ်ကတွေးလို့ဖြစ်ဆိုတော့ဒီနေရာတွေဒီကိလေသာဖြစ်တဲ့နေရာပဲဒါတော့ကိလေသာဖြစ်တဲ့အခါမှာကိလေသာမဖြစ်အောင်လို့အဲ့ဒီနေရာမှာပဲမြင်ရင် မြင်တယ်လို့မမှတ်ဘူးလားကြားရင်ကြားတယ်မှတ်စားရင်စားတယ်မှတ်သွားသွားတယ်မှတ်ထိထိတယ်မှတ်တီးတီးတယ်မှတ်ဆိုတော့မှတ်တော့ဘာဖြစ်လို့လဲဆိုရင်မြင်ချင်းကြောင့်မမှတ်ရင်စကုဒွါရကနေရူပါယုံဝင်လာရင်အဲ့ဒါကိုตาရရင်ဘာဖြစ်ရဲ့တဏှာဖြစ်နော်ตาရတော့တဏှာဖြစ်မตาရမကြက်ပြန်တော့ဒေါသဖြစ်ခိုင်းလောဘနဲ့ဒေါသအများတမ်းဖြစ်မနေဘူးလားဘာမှမသိညာမှမသိကြတော့မောဟဖြစ်နေတာပဲခိုင်းလွတ်သေးရဲ့လားမလွတ်ဘူးဒါတော့ကောင်းပြီဒီဒွါရ6ပါးတကား6ပေါက်ဒီဘာဖြစ်ရဌာနကြီးဖြစ်နေလဲကိလေသာဖြစ်ရဌာန ဝင်ပေါက်ကြီးလို့ပဲဆိုကြပါစို့ကောင်းပြီဟောဒီကိလေသာဖြစ်ရဌာနတကားမှာပဲတတိအဆောင်ထားပြီးတော့နော်တခါတည်းပညာနဲ့သေသေးချာချာအစိတ်နဲ့တမာတိနဲ့စူးစူးဆက်ဆက်ရှုပညာနဲ့တခါတည်းလာသမျှဖန်ရှုတဲ့အခါကျတော့မဟုတ်ဆရာတို့စကားနဲ့ပြောရင်ရှေ့ကဖြစ်ဖြစ်နောက်ကမဲ့ဆိုတာမျိုးနဲ့တခါတည်းမှတ်တိုင်းမှတ်တိုင်းမှာမှတ်လေတခါကျတော့အဲ့ဒီအာယုံပေါ်မှာကြိုက်ခြင်းမကြိုက်ခြင်းရှိသေးရဲ့လားအဲ့ဒီနေရာမှာပဲဘာဖြစ်သွားလဲချုပ်တယ်အဲ့ဒီနေရာမှာဘာဖြစ်လဲချုပ်တယ် gain ဒါတော့ကောင်းပြီနောက်ဆုံးအဆင့်ကိုပြောလိုက်ကြဆိုကြော်ပြီးတော့ဒီလောက်ဆိုရင်နောက်ဆုံးအဲ့ဒီကနေဝိပဿနာဝိပဿနာမက်တွေကအားထုတ်လို့ရင့်တန်လို့အရိယာမက်ကိုရောက်ပြီဆိုကြပါစို့ဝိပဿနာမက်ဆိုတာတကယ်တမ်းပြောမယ်ဆိုရင်အရိယာမက်ကခဏလေးပဲဝိပဿနာမက် quality မှီလို့ qualify ဖြစ်လို့အရိယာမက်ရောက်သွားတာဆိုတော့တကယ်အလုပ်လုပ်တဲ့အချိန်ခါမှာဝိပဿနာမက်ပဲရှိတယ်အရိယာမက်မရှိဘူးအရိယာမက်ကနောက်ဆုံးကြမှာ तू ကပန်းတိုင်လေးဟိုးကနောက်ဆုံးပန်းဝင်တဲ့ကြိုးလေးနဲ့တူတယ်အဲ့ဒီချိန်ကျမှသွားထိတယ်ကျန်တဲ့ရှိကပြေးနေရတာအဲ့ဒါဝိပဿနာမက် ဝိပဿနာမဲ့ရင့်ပြီးနောက်ဆုံးကြိုးလေးပေါ့ဗျာ finishing line လေးနဲ့ထိလိုက်ပြီဆိုတဲ့အချိန်ဒီမက်ဖြစ်တာအဲ့ဒါမက်ဖြစ်တဲ့အချိန်ကမှာသူကစိတ်ကနေသင်္ခါရတွေကိုရှုနေတဲ့အနုမလောမဉာဏ်ရအောင်တခါတည်းရုပ်ကိုယ်သောလည်းကောင်းနာမ်ကိုယ်သောလည်းကောင်းသို့မဟုတ်ရုပ်နာမ်နဲ့ကိုနှစ်ပါးလုံးကိုယ်သောလည်းကောင်းဖြစ်ပျက်ကိုရှုတယ်ဒါတော့နောက်ဆုံးအချိန်ကလေးမှာရုပ်သောလည်းကောင်းနာမ်သောလည်းကောင်းထင်ရှားတဲ့အာယုတခုသူကရှုနေတဲ့အချိန်ရှု gain အဲ့ဒီအချိန်လေးမှာယင့် gain ယင့် gain ကလေးမှာသူကအဲ့ဒီဘက်ကိုလှော့ ယုံ nant သင်္ခါရကိုအာယုံပြုနေတဲ့စိတ်ကနေဒီဘက်ကိုလွတ်ပြလိုက်ပြီလွတ်ပြီးတော့အဲ့ဒီကနေပြီးတော့သူဟိုဘက်ကို back နဲ့ဆိုသဘောပြောတာကူးသွားတဲ့ပုံစံမြင်အောင်လို့ဟိုဘက်ကိုအာယုံပြောင်းလိုက်တဲ့အခါကျတော့ဟိုဘက်ကနိဗ္ဗာန်ဒါတော့နိဗ္ဗာန်ကိုစမြင်မြင်ချင်းကိုဂုတ္တရဘူးလို့ခေါ်တယ်ဘာလို့ခေါ်ဒါပေမဲ့သူကကိလေသာမပယ်နိုင်သေးတော့သူ့ကိုမဲ့လို့မခေါ်သေးဘူးဒါတော့မဲ့အခိုက်ရောက်တဲ့အခိုက်ကြတော့အဲ့ဒီအချိန်ခါမှာ तू direct connection အာယုံယူနေတာအာယုံပြုတ်နေတာ သူနဲ့ငါက engage လုပ်ထားတာဒီ message နိဗ္ဗာန်ဒါတော့နိဗ္ဗာန်ကိုမြင်လိုက်တဲ့အချိန် message ပေါ်တဲ့အချိန်ဒါတော့နိဗ္ဗာန်ကအကြောင်းမက်ကအကျိုးအဲ့လိုမှတ်ထားနော်နိဗ္ဗာန်ဒီပါလဲအကြောင်းအာယုံပစ္စည်းတရားနိမက်ဆေ့ကအကျိုးပြစ္ဆုတ်ပံတရားပဋ္ဌာန်းမှာဒါတွေသင်ပြီးသားမဟုတ်လားတန်တဲ့ကြည်လွန်းသွားလို့မိတ်သွားတယ်နေမှာအဲ့ဒီတော့ ဒီနိဗ္ဗာန်ကိုအာရုံပြုလိုက်တဲ့အချိန် message ပေါ် message ပေါ်တဲ့အချိန်ကမှနောင်ဖြစ်နေကြီးရှိသောနော် နောင်ဖြစ်လာပွဲရှိတဲ့အလားအလာရှိသောကိလေသာအနုတ္တယဓာတ်သေရောဘာဓာတ်သေနော်ဖြစ်ဆဲမဟုတ်ဘူးနော်ဖြစ်ဆဲကမသေလို့မရဘူးဘာဖြစ်လို့လဲအခုလောလောဆယ်ကုသိုလ်ဖြစ်နေတဲ့အချိန်အကုသိုလ်ဘယ်လိုလုပ်သေမှာတော့ကုသိုလ်နဲ့အကုသိုလ်နှစ်ခုပြိုင်မဖြစ်ဘူးဇောမှာနှစ်ခုပြိုင်မဖြစ်ဘူး ဒါတော့ပြောတော့ပြောတယ် message ကနိဗ္ဗာန်အာယုံပြုကိလေသာတတ်တယ်လို့မပြောဘူးလားဒါတော့ဦးဇင်းတို့လူတွေကအတိမာတာကဩ message ကြီးရတဲ့ခါတည်းအကောင်လိုက်အထက်လိုက်နွားဆွဲလာသလိုဆွဲပြီးတော့နိဗ္ဗာန်ကြည့်ဒီလိုကြီးဖြတ်ချလိုက်တယ်များမထင်လိုက်နဲ့မဟုတ်ဘူးတကယ်မြင်နေတာဘာလို့မြင်လဲနိဗ္ဗာန်ဘာလို့မြင်လဲနိဗ္ဗာန်ကိုမြင်လိုက်တဲ့အချိန်ကမှဒီသဘောတိမှုသဘောတွေဒုက္ခသမှုတွေနိရောဓမဂ္ဂသစ္စာ၄ပါးကိုတပြိုင်နက်တိမှုအာယုံကနိဗ္ဗာန်ကိုဒါတဲ့အာယုံပြုတယ်ကြံတာကကိစ္စသူ့ရဲ့ function တဲ့သဘောအနေနဲ့တည်တည်ချာချာနားလည်ပြီးတော့ သူ့ရဲ့ကိလေသာဖြစ်နိုင်ခြေကိုနောင်လာမဲ့အကြောင်းတိုက်ဆိုင်ဖြစ်နိုင်ပွဲကိလေသာကိုတတ်လိုက်တာလောလောဆယ်တတ်တာဟုတ်ရဲ့လားနောင်ပေါ်လာမဲ့ဟာပြောတာဒါတော့နောင်ပေါ်သေးရလားမပေါ်တော့မပေါ်တော့မဖြစ်တော့ဖြစ်လို့မရတော့ဘူးလို့ဆိုလိုတယ်ဒါတော့ကောင်းပြီမက်စိတ်ဖြစ်တဲ့အချိန်မှာနိဗ္ဗာန်ကိုအာယုံတိုက်ရိုက်ပြုတယ်ပြုတဲ့အချိန်ကျတော့အဲ့ဒီအချိန်မှာကိလေသာသေးတယ်လို့ပြောတယ်နော်တင်စားပြောရတာဘာဖြစ်လို့လဲဖြစ်နိုင်ခြေမှန်သမျှ မျိုးစိတစ်ခုမှာနောက်ထပ်အပင်ပေါက်နိုင်တဲ့ဓာတ်သက်တွေကိုကာမီကန်နဲ့တွတ်လိုက်တယ်လို့ထည့်လိုက်တယ်လို့မျိုးနောက်ထပ်အပင်ရှင်တန်ဖို့မရှိတော့ဘူးမျိုးစိမပေါက်တော့ဘူးဒါတော့အဲ့ဒီမက်ညာနဲ့နိဗ္ဗာန်ကိုအာယုံပြုနေတဲ့အချိန်ဒီကိလေသာနဲ့တခါတည်းအာကိလေသာဓာတ်ရဲ့သဘာဝတွေကိုတတ်လိုက်တာဖြစ်လာနိုင်တဲ့ကိလေသာကိုတတ်တာတခါတည်းပေါ်နေတာဟုတ်ရဲ့လားမဟုတ်ဘူးနော်အဲ့ဒါကိုခွဲမှန်နော်မက်ဆေ့ပေါ်တဲ့အချိန်ကိလေသာမပေါ်ဘူးပေါ်လို့လည်းမရဘူးသူတို့နှစ်ခုပြိုင်မဖြစ်ဘူးကိလေသာပေါ်ရင်လည်းမက်ဆေ့မပေါ်ဘူး မဲစိတ်နဲ့ကိလေသာနဲ့တခြားစီစိတ်ဆိုတာနှကုံနှစ်ပြုတခါတည်းမဖြစ်ဘူးအာယုံမပြုတ်ဘူးဒါတော့ကောင်းပြီပြောချင်တာကဒီနေရာမှာကိလေသာသေတယ်ဆိုတဲ့ကိစ္စကိုပြောချင်တာဒါတော့ကောင်းပြီမဲစိတ်ပေါ်တဲ့အချိန်နိဗ္ဗာန်အာယုံပြုတဲ့အချိန်ခါမှာဘယ်နေရာကိလေသာသေတာလဲဆိုတဲ့ဟာကို ပြောတာအခုစကားကကိလေသာတတ်တယ်ပြောဘယ်ဟာကိလေသာတတ်ဘယ်နာကိလေသာသေတာလဲဆိုတော့နောင်ကိုမြင်ချင်းကြောင့်ဟောတော့ကမြင်လိုက်တဲ့အတွက်ကြိုက်တာမကြိုက်တာတွေ့လို့ရှိရင်ကြိုက်တာတွေ့လောဘမကြိုက်တာတွေ့တော့ဒေါသ ဒါတော့နောင်ကိုအဲ့ဒီလိုဟောတော့ကဖြစ်တယ်လို့မျိုးအခုမဲ့စိတ်ကြပြီးလို့ရဟန္တာဖြစ်တဲ့အချိန်ကျတော့မဖြစ်တော့မဖြစ်တော့နောင်မြင်တဲ့ခါကျဒီကကိလေသာမြင်ချင်းကြောင့်ဖြစ်သေးရဲ့လားယူပါဝင်ကိုမြင်ချင်းကြောင့်ရူပတဏ္ဍာရှိသေးရဲ့လားမရှိတော့ဘယ်မှာသေးလဲဆိုဒီမှာသေးတယ်ပြောရတယ်ဒီမှာသေးတယ်ပြောရတယ်ဒါပေမဲ့တကယ်တတ်တာကနိဗ္ဗာန်ကိုအာရုံပြုတဲ့အချိန်မစိတ်ပေါ်တဲ့အချိန်ဖြစ်နိုင်ပွဲကိလေသာကိုတတ်တာ ဖြစ်နေတဲ့ကိလေသာကိုတတ်လိုက်တဲ့နောင်ကိုဟောဒီအာယုံကိုပဲပြန်တွေ့တယ်ကိလေသာမဖြစ်တော့ဘူးမျက်စိနားနာလျှာကိုယ်စိတ်မှာကိလေသာမပေါ်တော့တာကိုပဲဩမျက်စိမှာကိလေသာငြိမ့်သွားပြီနားမှာကိလေသာငြိမ့်သွားပြီဒီလိုပြောရမှာမဟုတ်လားဒီလိုပြောရတယ်ဘာဖြစ်လို့လဲဟောတော့ကဖြစ်တော့ကဘယ်ဖြစ်လဲတဲ့တဲ့ထိုးပြတယ်မျက်စိနားနာလျှာကိုယ်စိတ်ဒေါရ6ပါးဖြစ်တယ်ဒါတော့ဒေါရ6ပါးမှာကိလေသာတဏှာမရှိတော့ဘူးဆိုရင်တဏှာမရှိတော့ဘူးဆိုရင်နောက်ထပ်အာယုံ6ပါးနဲ့အာယုံ9ပါးနဲ့တွေ့လို့ကိလေသာမပေါ်တော့ဘူးဆိုရင်ဘယ်မှာငြိမ့်တယ်လဲ ဒီမှာပဲငြိမ့်နေပြောရတာအဲ့ဒါကြောင့်မလို့ဥပမာပြောတယ်ဥပမာထားပါတော့ဒေါ်လာတစ်ခုကတပုံတွေကထားနေအဲ့ဒါကိုပဲခီးသွားတွေကိုဖမ်းနေချုပ်တယ်ဓမြတိုက်မဲ့တတ်မဲ့လှုပ်တယ်လှုပ်တော့တခါတည်းအစိုးရနဲ့အဲ့ဒီတပုံတွေကိုသွားဖမ်းတယ်ဖမ်းပြီးတဲ့ခါကျတော့မြို့ဖမ်းလာဖမ်းလာပြီးတော့ထောင်ထဲထည့်ထောင်ထဲထည့်ပြီးတော့တခါတည်းစစ်ဆေးအမှုထင်ရှားတယ်ဒီကောင်ကျိုးမိန်ချလိုက်တယ်ခြေတုံးကထုံစံအရမြို့တကတောင်ဘက်ကထုတ်ပြီးတော့တတ်ပစ်တယ်တတ်ပစ်တော့အသက်ခံရတာကမြို့မှာဟုတ်တယ်မဟုတ်လားတရားရုံးကိုခေါ်စစ်ဆေးနော်ခြေတုံးကတော့စစ်ချင်မှစစ်မှာဗတ်တတ်ပစ်မှာပဲ တေတာကမြို့မှာတေတယ်ဒါပေမဲ့တပုံပေးငိမ့်ပြီဆိုတာဘယ်လိုသွားပြောလဲတော်လန်းမှာပြောတယ်ငိုတော့ကတပုံကဘယ်မှာရှိတာလဲတော်လန်းမှာရှိတာဒါတော့ဟာတော်လန်းခုငိမ့်သွားပြီတပုံနေမရှိတော့ဘူးငိမ့်ပြီဒါပေမဲ့တပုံတေတာကတောမှာတေတာလားမြို့မှာတေတာလားမြို့မှာတေတာပါဒါပေမဲ့မြို့မှာတေတယ်လို့တပုံမြို့မှာတေသွားပြီလို့ပြောလားပြောဘူးတောမှာတပုံနေငိမ့်သွားပြီလို့ပြောတာဒါကြောင့်တပုံနဲ့တူတဲ့ကိလေသာဖြစ်တာကဒွါရ6ပါးမှာဖြစ်တယ် ဒါတော့နိဗ္ဗာန်ကိုအာယုံပြုခိုင်းကိလေသာတည်တဲ့အခါကျတော့နိဗ္ဗာန်မှာတည်တယ်လို့မပြောတော့ဘဲနဲ့ဓာရ6ပါးမှာပဲဖြစ်တဲ့နေရာမှာတည်တယ်လို့ဒီလိုပြောကြတယ်နော်ကောင်းပြီနိဗ္ဗာန်အငြိမ့်တဲ့သဘောလေးနည်းနည်းသွားကြအောင်စုအဲ့ဒါလေးဖတ်လိုက်ပါဦးနိဗ္ဗာန်သည် အသင်္ကတဝိမုတ်အခဏိကအဲကောင်းပြီနော်အဲ့တော့နောက်ဆုံးဥပမာလေးကိုတော့နည်းနည်းလေးသတိထားပြီးတော့ဟိုနဲ့လုံနော် ကောင်းကင်ပြဉ္ညာနဲ့နိဗ္ဗာန်ကကောင်းကင်ပြဉ္ညာကြီးကသူ့ကိုဒီ space ကြီးပဲဒီအာကာသကြီးဒီဟင်းလင်းပြဉ္ကြီးကိုဟင်းလင်းပြဉ္ကြီးဘာကြောင့်ပေါ်လဲလို့အကြောင်းရှိရလားမရှိပါဘူးဒီဟင်းလင်းပြင်းကြီးတဲ့မှာရှိတဲ့ဂျိုနက်ကတာယာတွေတဲ့ဘာကြောင့်ပေါ်တယ်ဟိုဆွဲအားဒီဆွဲအားဟိုဖုံနေဒီဟာတွေပောက်ကွဲမှုကနေစူးစီးလာတယ်မာလာတယ်ကြောလာတယ်ဂျိုဖြစ်တယ်ဒါပဲရှိတယ်ဒါပေမဲ့ဒီဟင်းလင်းပြင်းကြီးမှာဘယ်သူကြောင့်ဖြစ်တယ်လို့သိပ္ပံဆရာတွေလည်းရှာဖွေတာမရှိဘူးရှာလို့လည်းအကြောင်းရမှာမဟုတ်ဘူးဒီဟင်းလင်းပြင်းကြီးဘယ်လိုပြောမလဲဒါတော့ နိဗ္ဗာန်ကိုဥပမာ ပြောတဲ့အခါမှာအဲ့ဒါလိုပဲသူကောင်းကင်လိုပဲတဲ့သူ့မှာဖြစ်เสียပြစ်เสียအကြောင်းမရှိတဲ့သူဖြစ်ပြစ်လို့မရဘူးဒါပေမဲ့နိဗ္ဗာန်မှာကမဲ့ညာနဲ့အာယုံပြုလို့မရဘူးအဲ့ဘောကောင်းကင်ပညာကြီးမှာအာယုံပြုလို့မရဘူးနိဗ္ဗာန်ကျတော့မဲ့ညာနဲ့အာယုံပြုလို့ရတယ်အဲ့ဒီနှစ်ခုကွာတယ်ကောင်းကင်ပညာကြီးလည်းပဲဖြစ်ပြမရှိဘူးနိဗ္ဗာန်လည်းဖြစ်ပြမရှိဘူးဒါပေမဲ့ဘာကွာတယ်လဲဆိုအဲ့ဒီကောင်းကင်ပညာကြီးကိုမဲ့ညာနဲ့ကြည့်လို့မရဘူးမြင်လို့မရဘူးအာယုံထဲမှာသိလို့မရဘူး သိလို့မရတော့ရိုးရိုးပြဉ္ညတ်ပဲဒါပေမဲ့နိဗ္ဗာန်ကြတော့ဖြစ်ပြမရှိတာချင်းတူပေမဲ့သူကြတော့မဲ့ညာနဲ့အာယုံပြုလို့ရတယ်ဒါကြောင့်မလို့သူ့ကိုပြဉ္ညတ်လို့မခေါ်ဘူးပရမတ်တရားလို့ခေါ်တယ်အဲ့ဒါတော့ကောင်းပြီနောက်တစ်ခုကိုဆက်သွားမယ်နိဗ္ဗာန်ကဒါတော့ဝိဇ္ဇနုတည်တဲ့သဘောတော့ရှိတယ်နော်တဘာဝအဘလို့တည်တယ်လို့ဆိုတော့ဦးဇင်းတို့ဖြစ်တည်ပြစ်ဆိုတဲ့တည်သုံးမျိုးတဲ့ဖြစ်ခဏသုံးပါးမှာနော်ဖြစ်ခြင်း တည်ခြင်းပြစ်ခြင်းမှာထီခဏမရှိဘူးလားဒါပေမဲ့အဲ့ထီခဏကသူ့ရဲ့အပေါင်းအသင်းကဘာတွေရှိတယ်လဲဆိုတော့သူ့ရဲ့ရှိကဖြစ်တာရှိတယ်ခဏကလေးတည်တယ်ပြီးရင်ပြစ်မယ်အဲအဲ့ဒီအောင်မှတ်တာအဲ့ဒီအတီကသူကအပြောက်အပြစ်ရှိတဲ့တည်ခြင်းနိဗ္ဗာန်ရဲ့တည်ခြင်းကြတယ်အဲ့ဒါလို့မဟုတ်ဘူးသူကတည်တယ်ဆိုတာဟာနိဗ္ဗာန်ဆိုတာဘုရားမပွင့်လဲသူတဘာဝဓာတ်တဘာဝကြီးရှိနေတာပဲဘုရားပွင့်လဲရှိတာပဲဆိုတော့ဘုရားတွေလောက်တာလားဆိုတော့မဟုတ်ဘူးသူရဲ့ပင်ကိုယ်တဘာဝအဖြစ်ရှိနေပြီသား ဘုရားပွင့်မှာညွန်ပြသူရှိလို့ဦးဇင်းတို့ကကျင့်ခွင့်ရတာတတ္တဝါတွေကျင့်ခွင့်ရတာဒါတော့ကောင်းပြီနိဗ္ဗာန်တည်တည်တဲ့သဘောရှိတယ်သို့တော့ဖြစ်တည်ပြစ်မှာပါတဲ့တည်ခြင်းနဲ့တူရဲ့လားမတူဘူးအဲ့ဒါကိုဟိုကအင်္ဂုတ္ထိုနော်အင်္ဂုတ္တရနိကေထဲမှာတိကနိဗ္ဗာန်ထဲမှာတိကံဂုတ္တရပါဠိထဲမှာအဲ့ဒီနိဗ္ဗာန်ရဲ့သဘောတရားလေးတွေပါတာရှိတယ်နော်ခိုင်ကောင်းပြီအောက်ကလေးတစ်ခုဆက်သွားကြစို့အဲ့တော့အဲ့ဒါလေးကိုဖတ်ကြည့်လိုက်ပါဦးနိဗ္ဗာန်၌ အဲကောင်းပြီအဲ့ထီလေးနှလုံးကိုတော့သိချာမှတ်နော်ဗမာပြည်ကနှလုံးထီပြောတာမဟုတ်ဘူးတော့ရထီလေးနှလုံးဆိုလို့ဗမာပြည်ပြန်ထိုးနေအောင်ပါထီဖြစ်ဒီပြစ်မှာပါတဲ့ထီနဲ့ငြိမ်းအေးချင်းဓာတ်တဘာဝအရာတည်တဲ့ထီလို့နှမျိုးရှိတယ်နိဗ္ဗာန်ကတော့ဖြစ်တည်ပြစ်မှာပါတဲ့ထီနဲ့မတူဘူးတဲ့ဖောက်ပြန်ပြောင်းလဲခြင်းမရှိဘဲအငြိမ်းဓာတ်အနေနဲ့မဉဏ်ကြီးနဲ့အာယုံပြုတ်ပြီးတော့ကြည်လို့ရတယ်အာယုံပြုတ်လို့ရတယ်သိလို့ရတယ် အဲအငိမ့်တဲ့သဘောမျိုး တည်ရှိမှုကိုထီလို့ခေါ်တယ်လို့ဒါလေးမှတ်ခဲ့ပါနောက်ကောင်းပြီနိဗ္ဗာန်ကိုခုနပြောသလိုအငိမ့်တဲ့သဘောတွေကိုကြံတဲ့ပုံကိုယ်တွေရိုးရိုးပုံကိုယ်တွေအဲသိအောင်လို့ပုံဖော်တဲ့အခါတွေမှာနိဗ္ဗာန်ကိုဦးဇင်းတို့ထင်သလိုမျိုးနော်ဦးဇင်းတို့ယောဂီများသင်္นานသားများထင်သလိုမျိုးနော်မဟုတ်ဖ ೇನೆ နိဗ္ဗာန်တဘာဝကအာဒီပြောရုပ်ပြောစဉ်တဘာဝတွေအပြင်ဘက်ကိုရောက်နေတယ်အဲ့ဒါတော့နိဗ္ဗာန်ရဲ့သဘောလက္ခဏာလေးတွေကိုနော်သိအောင်ဖတ်ကြည့်ပါဦးနိဗ္ဗာန်ကိုအရိယာတို့ဤ 嗯。 <laughs> ကနိကေတဲ့ဒီလက်ခံဒီလက်ခန္ဓာဝက်ကကျမ်းထဲမှာကေဝတ္တသုဆိုတာရှိတယ်နိဗ္ဗာန်အကြောင်းကိုမြတ်စွာဘုရားကဟောထားတာဂုံပုတ်ပေါ့နော်နိဗ္ဗာန်သဘောတဘာဝနားလည်ဖို့အမတန်ခက်တယ်ဒါတော့အဲ့ဒီမှာနိဗ္ဗာန်ကိုနံပါတ်1မြတ်စွာဘုရားပြောတာကန့်တတ်လိုက်ပြီဘလို့ကန့်တတ်တယ်လဲဆိုရင်အရိယာကတစ်ဖက်ပုရုဇဉ်ကတစ်ဖက်ဒါတော့နိဗ္ဗာန်ကိုစပြီးတော့မှသိနိုင်ခွင့်ရှိတာကဘယ်လိုပုံကုမျိုးသိခွင့်ရှိတယ်လဲဥစဉ်တို့ပါရလား အရိယာပါရင်ပါမှာပြောလို့မရဘူးအရိယာထုတ်မပြောဘူးဆိုတော့ငြိမ်နေတဲ့သူအရိယာရှိမှာအရိယာကြမှာသိတယ်တဲ့တိုက်ရိုက်သိတာနော် ကောက်မိဒါတော့ကန့်တက်သွားပြီဆိုလို့ရှိရင်ဦးဇင်းတို့အဲ့ဒါဒါနေချသွားပြီဦးဇင်းတို့ဒီဘက်ကနေကြံနေခဲ့တယ်ဒါကြောင့်နောက်တစ်ခုကိုပြောတယ်လေအရိယာတို့ပဲသိတော့မယ်ဆိုတော့ဦးဇင်းတို့ပုရုဇဉ်တွေကမျက်လုံးတို့ဒီအခုနပြောတဲ့5 sense လေ face senses တွေသုံးတော့မယ်အခုရသေးရဲ့လား မရဘူးဒါကြောင့်မလို့အဲ့ဒီလိုမျိုးကြည့်ကျင်တဲ့ဟာမျိုးမျိုးလုံးကြီးနဲ့ကြည့်လို့မြင်ရတဲ့အရာမျိုးမဟုတ်တော့ဘူးဆိုတာမျိုးကိုအနိဒတနာဆိုတဲ့သဘောမျိုးမျက်စိဖြင့်မမြင်နိုင်ဘူးတဲ့မျက်လုံးနဲ့ကြည့်လို့ရတဲ့အရာလည်းမဟုတ်ဘူးလို့ပြောတာနောက်တစ်ခုကငြိမ်သက်အေးမြလှသဖြင့်လောကဥပမာပြစရာလည်းမရှိဘူးတဲ့ခိုင်ဒါကြောင့်နိဗ္ဗာန်အကြောင်းကိုပြောပြီဆိုရင်ဘယ်ဟာပြောပြောသဘောပေါက်ခဲ့တယ်သဘောပေါက်ခဲ့တယ်ဦးဇင်းတို့ဖေဖော်ဝါရီတစ်ခုပေါ့နော်ဒီ story လေးတစ်ခုပဲဆိုကြပါစို့ဒီ နှစ်ခုရှိတယ်နှစ်ခုလုံးပြောပြပါမယ်ဒါမှနားလည်အောင်လို့မမြင်မြက်ကန်းတယောက်ကနွားနို့ဘေးကလူတယောက်ကပြောပြတယ်ဒါပါလဲနွားနို့ဟာနွားနို့ဘယ်လိုလဲနွားနို့ဆိုတာဖြူဖြူလေးနော်ဖြူဖြူလေးဆိုတော့အဲ့ဒါတော့ကဖြူဖြူလေးကသူကမျက်လုံးကငငယ်တဲ့ကန်ဘယ်လိုလုပ်ဖြစ်ဖြစ်တော့မှာဟာနွားနို့ကဘယ်လိုလဲဆိုဖြူလေးဖြူလေးကဘယ်လိုလဲဆိုဗျိုင်းလိုဗျိုင်းကဘယ်လိုလဲဆိုတော့ဗျိုင်းကလက်ဘင်းရှိရှိကောက်ကောက်ကလေးတဲ့နှစ်သီးလေးကကောက်ကောက်တူလိုလေးသွားတာဟုတ် အဲ့နဲ့တိချေကောက်ကလေးကဘယ်လိုဆိုတော့မှကျတော့ကောက်ဆွခေါ်တယ်ဝလုံးထိတ်ကလေးမှာအချွန်လေးတက်ပြီးကောက်ပင်တွေကိုနှဲထားတဲ့ကျွဲတွေနွားတွေနင်းပြီးရင်အဲ့ဒါကိုဆွပလိုက်မှအောက်ကစဘာတွေအောက်ကိုကျသွားတာဒါတော့ပြန်ပြန်ဆွဆွပြေးရတယ်ဆွတဲ့ကောက်ဆွခေါ်တယ်အဲ့ကောက်ဆွလေးလိုပဲဆိုတော့ဩနွားနို့ဆိုတာလေဘင်းလေဘင်းရှိချေကောက်ကောက်ကလေးကိုဆိုတာဖြစ်သွားတော့ခိုင်းငူရင်ရောက်သေးရဲ့လားအဲနိဗ္ဗာန်အကြောင်းကိုပြောရင်ဦးဇင်းတော်မမြင်ဘူးတော့အဲ့ဒီဖြစ်တာတခြားနောက်ဆုံး conclusion ချတာတခြားဖြစ်ဖြစ်သွားတယ်နောက်တစ်ခုသူကတော့9နှစ်လိုက်ပုံ ဒါတော့ငါးနဲ့လက်ကတန်ငယ်ချင်းတန်ငယ်ချင်းဆိုတော့လက်ကိုမတွေ့တာကြတော့ရေထဲကြမှာပြန်နောက်တစ်နေ့မှာပြန်တွေ့တာအမင်းဘယ်သွားနေလဲငါကုန်းပေါ်သွားနေကုန်းပေါ်သူကထူဆန်းသွားတယ်ဟောစကလုံးကိုပါ the land ဆိုတဲ့စကလုံးကိုပြောရပေါ့ကုန်းပေါ်သွားနေတယ်ဟာကုန်းပေါ်ဘာတော့ကုန်းပေါ်ဟာကုန်းပေါ်ကုန်းပေါ်ဆိုတာရေမုတ်တဲ့နေရာပေါ့ definition ကဖွင့်ရပြီလေငါကဘယ်မှာပဲနေလဲရေပဲနေတော့ကုန်းသိပါမလား तू ဟာသူလက်ကတော့ရေထဲဆင်းလဲကုန်းပေါ်တက်လဲရေထဲဆင်းလဲကုန်းပေါ်တက်အကုန်သိတယ်လေ ဆိုတော့ကဟာကုန်းဆောင်မမိုက်မမိုက်ဘယ်လိုကြောက်ခဲတွေရှိတယ်မြစ်တွေရှိတယ်တစ်ပင်တွေရှိတယ်ဟာတောင်ကြီးတွေရှိတာမဖြစ်နိုင်ပါဘူးကွာမင်းငါလာမပြောသားမှနဲ့ဘယ်လိုမဟုတ်တိုင်တာမတတ်နဲ့ဆိုတော့ကဲလက်ကပြောတယ်ဟာတောင်တွေရှိတယ်အမျိုးမျိုးတစ်ခုတစ်ခုပြောတာပေါ့ဟာမစားစရာတောက်စရာအသီးတွေပင်တွေလည်းရှိတယ်အကောင်တွေလည်းရှိတယ်ကျွဲတွေနွားတွေလည်းရှိတယ်လူတွေလည်းရှိတယ်ပြောပြပြောလေမယုံလေပြောလေမယုံလေကဲနောက်ဆုံးကြတော့လက်လည်းမတတ်နိုင်ဘူးလက်လည်းတခါတည်းပက်လက်လန်လဲသွားရောနော်ပြောစရာမှမရှိတော့ပဲဆိုတော့ လက်ကနှစ်ဖက်သွားနော်ကုန်းလဲသွားလို့ရတယ်ရေထဲမှာလည်းနေလို့ရတယ်ဒါတော့သူတို့ကမပြောနိုင်ဘူးလားကုန်းအကြောင်းရေအကြောင်းရေအကြောင်းလည်းသိတယ်ကုန်းအကြောင်းလည်းသိတယ်ဒါပေမဲ့ငါးကတစ်ဖက်သွားရေပဲနေတယ်ကုန်းနေရလားမနေဘူးဒါတော့ဥစဉ်တော့ငါးနဲ့တူတယ်အရိယာတွေကလက်နဲ့တူတယ်ဥစဉ်တော့ဒီဘက်ကရေထဲပဲနေတယ်ဆိုတော့ဥစဉ်တော့အရာရာကိုကိုတိလို့ရတယ်5 senses နဲ့ပဲစဉ်းစားတယ်မျက်စိနာနာလျှာကိုဒီဟာနဲ့ခံစားလို့ရရင်ရမရရင်မရှိဘူးပဲအာယုတ်တိမရှိတာနဲ့ပြောတော့မှာလား ခုနငါညင်းတယ်လို့ပဲလက်ကမို့အမျိုးမျိုးပြောတယ်အရိယာတွေကတော့မပြောဘူးလားဟာဘယ်လိုပဲကွာဖြစ်ဖြစ်မရှိတာနိဗ္ဗာန်ကွာဟာဘယ်လိုဖြစ်တာဟာဒါတွေမအိုတာပဲမနာတာမသေးတော့ကမရှိတာအမျိုးမျိုးပြောတာပဲဒါပေမဲ့ဥစဉ်တော့ရှင်းနိုင်ပါဘူးရှင်းနိုင်ပါဘူးနဲ့ခုနပြောတဲ့ဟိုဒီဖြူတယောက်ညင်းတာကြည့်လေမဖြစ်နိုင်ပါဘူးတဲ့ဒီလိုအမျိုးကြီးရှိတယ်ဆိုတော့မယုံပါဘူးတဲ့ဘာမှမရှိရင်ဘာကြိုက်စရာကောင်းလို့လဲဆိုတော့အခုနငါးကလက်ကိုအတင်းညင်းတယ်လို့ညင်းတာဒါပေမဲ့လက်ကတော့ နော်ကုန်းဖို့လဲသွားရေထဲလဲသွားလာအရိယာဆိုတာကဖြစ်ဖြစ်ဆိုတော့ဟောဒီဥပါဒณะခန္ဓာနယ်ပယ်လဲ तू နေခဲ့ပြီးပြီပုရုဇဉ်နယ်ပယ်နော်နိဗ္ဗာန်တကယ်ရှိတယ်ဆိုတဲ့ဟာကိုလဲ तू ကိုယ်တိုင်အရိယာမဲ့ညာနဲ့မြင်ပြီးပြီနှစ်ဖက်လုံး तू မရောက်ဘူးလားရောက်တော့ဒီအငိမ့်တက်ကြီးရှိပါတယ်ဆိုတာကိုဒီဘက်က၅နှစ်တူတဲ့ဥစဉ်ပုရုဇဉ်တွေကိုပြောတယ်တေးသေးချာချာသဘောကျရလားမကြနိုင်ဘူးမကြနိုင်တဲ့အပြင်မှာညင်းတောင်ညင်းလိုက်သေးတယ်နော်ဒါကြောင့်မလို့နိဗ္ဗာန်အကြောင်းပြောတဲ့ခါကျအမတန်ခက်တယ် ဒါကြောင့်အဲ့ဒါကိုပြောတာလောကဥပမာပြစရာမရှိဘူးတဲ့လိုက်ပက်လက်လန်တာကြီးဒါကြောင့်မလို့အရိယာလေးလည်းပက်လက်လန်ကုန်တာနော်ကောင်းပြီရှေ့ဆက်ကြဆိုပြောရင်ပြီးမှာမဟုတ်ဖြစ်ချင်းယဉ်ချင်းဖြစ်ချင်းဥပတ္ထိပင်သဘောသုံးပါနော်အဲ့ဒါလည်းမရှိတော့ဘူးတော့ခုနကဦးဇင်းတို့ပြောခဲ့ပြီနိဗ္ဗာန်အကြောင်းကိုအစ္ဆန်အစ္ဆန္တနိရောဓဖြစ်ချင်းဖြစ်ချင်းကိုကြော်လွန်ပြီးပြီနိဗ္ဗာန်ရောက်ရင် သမုဒ္ဒရာစေကန်းတာပမှာဝင်ရောက်ဖို့ရကမ္မထံအဖုံဖုံစေကန်းစုံအဝင်ဝါလည်းရှိပြောချင်တာကကမ္မထံပေါင်း40ရှိတယ်ဆိုပါတော့38ခုလောက်ကနေပါမို့ဟိုဒီကျင့်လို့ရ2ခုလောက်ကမရဘူးဆိုပါတော့နော်38ခုသောကမ္မထံဆိုတာကဒါပါတော့အခုပင်လယ်ကြီးရှိတယ်ကဘာကဘာမြေပြင်ပေါ်မှာပင်လယ်ကြီးဆိုတော့ဘယ်နိုင်ငံစေကန်းကပဲဆင်းဆင်းပင်လယ်တော့ဆင်းလို့မရဘူးလားရတယ် ဒါတော့ကမ္မထမ်းပေါင်းမြောက်များစွာရှိတဲ့ထက်မှာဘယ်ကမ္မထမ်းမဲ့ပွားပွားဗတိဝကတိုင်းပွားအာဘောကတိဇောဝါယောအာဘောအာနာပါနာပွားပွားဗုဒ္ဓနဲ့စသဖြင့်ပေါ့ဗျာပွားရင်ပွားရင်နဲ့နောက်ဆုံးကြတော့ပွားရင်နိဗ္ဗာန်ရောက်နေတာပဲသူကနဲ့သူတမထနဲ့ဥပဒနာပြောင်းတော့တယ်ရှိကောင်းရှိမယ်ပေါ့ဒါတော့ဘယ်စိတ်ကန်းကဆင်းဆင်းသမုဋ္ဌရာရဲ့ဆင်းလို့ရတယ်လို့ဘယ်ကမ္မထမ်းပွားပွားနိဗ္ဗာန်ကိုရောက်လို့ရတယ်ဒါကြောင့်မလို့သမုဋ္ဌရာစိတ်ကန်းတာနဲ့တူတယ်တဲ့ဒါတော့သမုဋ္ဌရာစိတ်ကန်းကအကျယ်ကြီးပဲလေဘယ်ဆင်းဘယ်ကဆင်းဆင်းသင်္ဘောအတွက်တော့မဟုတ်ဘူးပေါ့လူပြောတာ တင်ဘောကတော့ရေတင်ပဲလှုပ်လှုပ်ဆင်းရပါလေနော်ရိုးရိုးရိုးရိုးတင်ဘောရှေ့ခက်ကတင်ဘောမော်တော်လေးတွေကတော့ဆင်းလို့ရတာကြီးပဲနော်အဲ့ဒါလိုပဲစိတ်ကမရှာဘူးလို့ပြောတာဒါတော့နိဗ္ဗာန်ရောက်ဖို့လဲကမ္မထံမရှာဘူးမဆင်းတာခက်တယ်မကျင့်တာခက်တယ်အဲ့ဒါပဲနောက်တစ်ခုကိလေသာအညစ်အကြေးကင်းဝေးသဖြင့်ဝင်းသက်တောက်ပနေ၏အဲ့ဒီအတိတ်ပဲကတော့နည်းနည်းလေးဦးဇင်းတို့ပြိဿများသတိထားဒါကဘာလဲဆိုအောက်မှာစာထဲမှာဘာရှိတယ်လဲဆိုရင် အောက်မှာဂါထာမှာနောက်ဆုံးပထမဆုံးအလုံးကဝိညာဏံအနိဒတနံအနန္တံတပ္ပတောပဗံပဗံဆိုတဲ့စကားလုံးကအယောင်အဝါဆိုတဲ့အဓိပ္ပာယ်ကိုလည်းရှိတယ်အယောင်အဝါဒါတော့သူပြောတဲ့အတိုင်းဆိုလို့ရှိရင်နိဗ္ဗာန်မှာဝုံဝုံပပကြီးတောက်တောက်ထိန်ထိန်ကြီးတွေဖြစ်ရတော့မယ်ဆိုတဲ့အဓိပ္ပာယ်ရောက်မနေဘူးလားအဲ့ဒီစကားလုံးကိုကြည်ပြီးတော့အဓိပ္ပာယ်ပါဠိအကောင့်မှားတဲ့လူတွေကပါဠိအဓိပ္ပာယ်အကောင့်မှားတဲ့ပုဂ္ဂိုလ်တွေကနိဗ္ဗာန်မှာအယောင်ဝုံဝုံဝါဝါကြီးရှိတယ်လို့ဇာတ်ပြတဲ့ဆရာတော်ကြီးတွေကိုနိုင်ကကိုအဲ့ဒါလိုအယူရှိတယ် ဒါလည်းအပြစ်တင်စရာလားဆိုတော့အပြစ်သွားမတင်နဲ့သူလည်းပဲငါပဲဟုတ်တယ်မလားဦးဇင်းတခါပြောဘူးတယ်လေလေဒီဆရာတော်ကြီးပြောတဲ့စကားလုံးလေးနိဗ္ဗာန်နဲ့ပတ်သက်ရင်သူလည်းစာပေကျမ်းကနေမှာအကုန်ရှိတဲ့ရှင်းတယ်ဒါပေမဲ့နိဗ္ဗာန်တကယ်အစစ်ကတော့တဲ့အရိယာတွေရဲ့ဗဇက်ကထွက်တဲ့စကားသားလေးပမာဏအဓိကအဖြစ်ထားမှတ်ပါ။ကဲဘယ်လောက်ကောင်းတယ်လဲဆရာတော်ကြီးကသူ့ကိုရန်တာလို့ ယူဆထားတာတောင် तू ပြောတာနဲ့မကျင့်တတ်နေလို့ပြောတာသူကိုယ် तू လည်းအဲ့ဒီအရလို့ဝမခံဘူးနော်ဒါကြောင့်မလို့ဒီစာတတ်ပေတတ်တယ်ဆိုပေမဲ့ဦးဇင်းတို့စာပတ်တက်စာပေတတ်တာတတ်တာတတ်တတ်ပဲဦးဇင်းတို့ကငါးပဲရှိသေးတယ်ကုန်းပေါ်မတက်နိုင်ဘူးငါးဖြစ်တဲ့အတွက်ငါးအမြင်ပဲပြောမှာပဲဒါကနော်သူ့လည်းတော့အပြစ်မတင်နဲ့နော်ကိုလည်းပဲငါးပဲ तू လည်းငါးပဲငါးချင်းတူတူပဲဒါကြောင့်တချို့ချို့ဆရာတို့ကြီးတွေကနိဗ္ဗာန်မှာအယောင်ရှိတယ်ဆိုတဲ့အခါကျတော့မာစီဆရာတို့ကြီးအဲ့ဒါလုံးဝမချိုက်ဘူးအယောင်ဆိုတာယုတ် ဟုတ်တယ်မဟုတ်လားဝင်းဝင်းဝါဝါရုပ်ဩဘာသာအယောင်ဒါတော့ရုပ်ရှိတယ်ဆိုလို့ရှိရင်ရုပ်ရှိရင်အဖြစ်ဖြစ်ကအဲကဲနိဗ္ဗာန်မှာဖြစ်ဖြစ်ကမငြိမ်းပဲဖြစ်နေမယ်ဒါကြောင့်မလို့ तू ကဒီအယောင်အဝါဆိုတာတင်စားတာကိုပြောတာဥစ္စရပုထုဇဉ်ဘဝအနေနဲ့ရှိနေတော့ကကိရိတာတွေကပိတ်ဖုံးထားတဲ့အတွက်စိတ်တွေကညစ်ပတ်ပေတုမနေဘူးလားပေတုနေတော့မှောင်မဲ့ပြီးတော့မှနေတာမူရင်းစိတ်ရဲ့စိတ်တစိတ်တမိတံပပတရံဆိုတဲ့စိတ်ကမူရင်းတော့ကပြောင်ပြောင်ဝုန်းဝဲအယောင်ထွက်တယ်ဆိုတဲ့စာနဲ့တောင်မကိုက်တော့ ဘာဖြစ်လို့လဲကိလေသာတွေညစ်ပတ်နေလို့ဒါတော့နိဗ္ဗာန်ကိုရောက်တဲ့ချိန်ခါမှာအဲ့ဒီမိမိတို့ရဲ့ငကိုတော့ကပိတ်ဖုံးထားတဲ့ကိလေသာမျိုးဖုံးသလိုမျိုးဝိဇ္ဇနုစိတ်တွေအခုကိလေသာဖုံးနေတယ်မဟုတ်လားဖုံးသလိုညက်ပတ်ပြီးတူမှောင်နေသလိုမျိုးနိဗ္ဗာန်ကြတော့ကိလေသာမပါတော့ဘူးမပါတော့တဲ့ကြောင့်မလို့နိဗ္ဗာန်မှာကိလေသာဆိုတဲ့ဟာမျိုးအပိတ်အဖုံးအညက်ပတ်တွေမရှိတဲ့အတွက်ပြောင်ပြောင်ဝဲဝဲဝင်းလက်နေတဲ့ကဲ့သို့ကင်းစင်ခြင်းဖြူစင်ခြင်းသဘောရှိပါတယ်လို့ပြောချင်တာ ဒါတော့ဦးဇင်းတို့နားလည်အောင်ပြောရတဲ့အခါမှာတက်ရိုက်ယူရတဲ့အဓိပ္ပာယ်နဲ့တွယ်ဝဲယူရတဲ့အဓိပ္ပာယ်လို့ဒီတတ်ထနေရထလို့ခေါ်တယ်စာလုံးတက်ရိုက်ယူခြင်းတွယ်ဝဲယူခြင်းတက်ရိုက်ယူရမယ့်အရာကိုတွယ်ဝဲယူရင်မှားတတ်တယ်တွယ်ဝဲယူရမယ့်အရာကိုတက်ရိုက်ယူရင်လည်းမှားတတ်တယ်ဒါကြောင့်ဒီနေရာမှာကပြောင်ပြောင်ဝင်းဝင်းဆိုတာဦးဇင်းတို့မြင်ရတဲ့အယောင်ကိုတင်စားပြောတာနော်ဆက်ပြနဲ့ဖြူဖြူစင်စင်ဖွက်ထားတဲ့အဝတ်ထည်လေးဟာမဖွက်ခင်တော့ကညစ်ပတ်တယ်လို့မျိုးအဝတ်ဆယ်အဝတ်ထည်လေးဖြူစင်သွားတယ်လို့မျိုးစင်ကြယ်သွားတာမျိုးကို ကိုမြင်တယ်လို့မျိုးဒီဘက်ကလူတွေသိအောင်လို့ပြောတာဒါပေမဲ့တကယ်နိဗ္ဗာန်မှာတကယ်အယောင်ဝင်တာဟုတ်ရဲ့လားမဟုတ်ဘူးနော်အဲ့ဒါလေးတော့မှတ်ခဲ့ဘာဖြစ်လို့လဲဆိုရင်အဲ့ဒီနေရာတော်တော်လေး controversial issue ဖြစ်နေလို့ပြောတာဒါကြောင့်ဒီပြင်ဒီပြင်နေမှာကြတော့သူတို့ကသူတို့ရဲ့နိဗ္ဗာန်မှာအယောင်ရှိတယ်လို့သုံးထားတယ်ဝန်းဝါတဲ့အယောင်အာတချို့ဆိုမဟုတ်ဘူးတကယ်ကိုမှပြောစရာပါစရာကျင်းခဲ့တာကဥယျာဉ်နဲ့ဗိမာန်နဲ့ကိုမှတကယ်ကို paradise ပဲနော်ဒါတော့ အဲ့ဒီလိုဆိုလို့ရှိရင်တော့ဟာသူတို့ကဒါဟုဘယ်လိုပြောတယ်လဲရုပ်ထုနန်ဒူးလို့ပြောတယ်ဒါတော့ဇရောကြီးကဘာပြောတယ်လဲရုပ်အထုနန်အထုရှိရင်အိုဒူးအသေးဒူးလည်းရှိရမှာပဲတဲ့ကဲဟုတ်ဘူးလားသူ့ကို special အထူးလေးတွေတိုက်ရတော့မယ်လေဟာလားဦးဇင်းတို့က ordinary ရုပ်တွေပေါ့နော် ordinary dancer မှာရှိတယ် ordinary class ကဒါတော့အဲ့ဒီကိုရောက်သွားတာ special class ဆိုတာ special အသေး special အမွေး special အအိုတွေရှိရတော့မှာပေါ့ special လိုက်တာတော့မလဲအထူးလေးတွေ အဲ့ဒါလိုဖြစ်သွားမယ်စကားကမဆုံးတော့ဘူးတဲ့ဒါကြောင့်ဒီဝင်းဝင်းဝါဝါဆိုတာကိုအတိတ်ပဲဖြောင်းအောင်ယူမယ်ဆိုရင်နော်ကိလေသာအညစ်အကြေးတွေကင်းစင်သွားတဲ့အတွက်ဝင်းဝါတောက်ပြောင်နေတယ်လို့မျိုးဖြူစင်ပါတယ်ကိလေသာစင်ပြီလို့ဆိုတာပြောချင်တာဒါနိဗ္ဗာန်ကိုပြောနေတဲ့စကားလုံးနောက်တစ်ခုဤနိဗ္ဗာန်နဲ့ရေမြေလေမိဆိုတာဓာတ်ကြီးလေးပါလဲမရှိတော့မပြည့်တော့ဘူးဆိုတော့ gain ဘယ်လောက်ရှင်းတယ်လဲနိဗ္ဗာန်မှာဘသူအဘောတိဇောဝါရဓာတ်မရှိဘူးဆိုရင် gain ဘယ်ရုပ်မှမရှိတော့ဘူးအယောင်ဆိုတဲ့ရုပ်ကရှိအောင်မလား မရှိတော့ဘူးဘယ်လောက်ရှင်းတယ်လဲအောက်မှာအဖြေမှကြည့်လိုက်အထအာဘောဇဗုဒ္ဓတေဇောဝါယောနာဂတတိအဲ့ဒါဒါခြင်တာမနာမလဲလဲလဲလဲခတ်တိတင်နေတာအဲ့ဒါကြစ်မှုတ်ချလိုက်လန့်သွားလိမ့်မယ်လန့်သွားလိမ့်ဟာဖြစ်ဘူးကဒီတကာတွေကတင်တန်းတက်ထားတာစာရီတော့လွတ်ကျစ်ထားတာဆိုပြီးတော့ထလည်းမမင်းနဲ့မသိတော့ဘူးလို့ပြောလိုက်အဲ့ဒါတည်းရှင်းတယ်နော်နိဗ္ဗာန်မှာအယောင်ရှိတယ်ဥယျာဉ်ရှိတယ်ဗိမာန်ရှိတယ်ဆိုဟောဒီစကလုံးနေတာပြောတကယ်မိတယ် တကယ်ကိုထိတယ်ဒါအဲ့ထအဘောစပတိဒေဇောကဝါရောနာကတိတိပထဝီအဘောဒေဇောဝါရောဘာမှမတည်တော့ဘူးလို့ပြောတာအကုန်ချုပ်ပြီးမာဘုတ်တီမာဘုတ်တွေချုပ်ပြီးဆိုဥပါဒါယုတ်တွေလည်းမရှိတော့ဘူးယုတ်မရှိရင်ယုတ်ကိုအမိပြုတဲ့နံဟာတိတ်တော်တာတို့တင်နံသားကိုကြီးကဲဘယ်လောက်ရှင်းလဲယုတ်နံချုပ်တာပြီးမသွားဘူးလားကဲဘာအယောင်ကြံသေးလဲဘာမှမကြံဘူးအဲ့ဒါမှနော်ဒါမှနိဗ္ဗာန်စစ်ဖြစ်မယ်ဒါကြောင့်မလို့နိဗ္ဗာန်၌အဒိုးအရှိအသေးအကြီးအဆိုးအကောင်းလည်းမရှိဘူး ဘောဓမ္မံပြုစီမတိကံသင်္ခါရနော်အတူတူပဲကံသင်္ခါရကံဟုခေါ်တော့ဝိညာဉ်အဘိသင်္ခါရဝိညာဉ်ပြောတာအဘိသင်္ခါရဝိညာဉ်ဆိုကုသိုလ်အကုသိုလ်ကံကံရှိရင်ဘဝဖန်တီးမယ်လေဘဝဘဝရှိရင်ဒုက္ခရှိမယ်ဒါကြောင့်သူ့ရဲ့အကြောင်းကပြောချင်တာကံမရှိတော့ဘူးလို့ပြောတာကံချုပ်ပြီနိဗ္ဗာန်မှာကံတွေအလုံးချုပ်ငြိမ်းသွားပြီတဲ့အဘိသင်္ခါရဝိညာဉ်မရှိတော့ဘူးဒါတော့ကံမရှိတော့တဲ့အတွက်ကြောင့်မလို့နောက်ထပ်ကံကနေထုတ်လုပ်မယ်ဘဝမရှိဘဝမရှိရင်ဝိဒုက္ခတန်တရားဇက်သိမ့်ပြီတဲ့အဲ့ဒါကြောင့် အဲဝိထုကတန်တရာဇက်ဒီမှာနော်ဝိဇက်သိန်းရာဤနိဗ္ဗာန်ကြောင့်ယုံ nant တရားတို့သည်မိတော့ငြိမ့်သည်ပမာဗါတယ်လေမိတော့ငြိမ့်သည်ပမာ ဟောဒီနာမှာမိထွန်းထားတယ်ဆိုတော့ဖျောင်းနေထွန်းတယ်ဦးဇင်းကဖူးဆိုမော့လိုက်ပဲပျောက်သွားတဲ့ဖျောင်းနေမိဘဲရောက်သွားတယ်ဖျောင်းနိုင်နဲ့ပြန်ဝင်သွားသလားလေထဲပါသွားသလားကြမ်းနဲ့ဝင်သွားသလားကဲအဲ့ဒါဘယ်လိုပြောမလဲ ဘယ်ကိုရောက်တယ်လို့ပြောလို့ငိမ့်တယ်ပဲပြောရတယ်အေးငိမ့်တယ်ပြောလို့ရတယ်ဒါတော့စောစောကဒီမှာရှိတယ်နော်အခုမရှိဘူးစောစောတုန်းကဖြစ်ဖြစ်ယုတ်တံခန္ဓာဝိဒုက္ခတန်တရားဖြစ်နေတဲ့ဒီခန္ဓာကိုယ်ကြီးရှိတဲ့ဒုက္ခသစ္စာရှိတယ်ဟောတာကိုမဉဏ်နဲ့အပိပိုင်နောက်ဆုံးတော့တဏှာကိုပယ်တတ်လိုက်ပြီးတဲ့အခါကံသင်္ခါရပိသင်္ခါရကံတွေအကုန်မရှိတော့ဘူးဝิญဉ်မရှိတော့ဘူးကုံပြီနောက်ထပ်ဘဝတိဆောက်လို့မရတော့ဘူးဆိုတဲ့အခါကျဖြစ်ချင်းပြစ်ချင်းဒုက္ခသစ္စာကြီးဒီဘက်ကငြိမ့်သွားတာကိုပြောတာ အဲ့ဒါကိုပဲနော်ချုပ်တယ်ငြိမ့်တယ်နိဗ္ဗာန်လို့ပြောတာဒါနိဗ္ဗာန်သဘောပဲနော်သဘောကြခြင်းလဲကြမကြခြင်းလဲကြုံလဲဒီလောက်ပဲတတ်နိုင်တယ်မအဲ့ဒါပါသဘောမကြလဲနောက်ဘက်ကပင်လဲပြန်ခုံချလိုက်တော့ခင်ဗျားတို့ငားတွေဆိုတော့လားကဲနောက်တစ်ခုသွားလိုက်ကြဆိုနော်နည်းနည်းလေးကြံနေရပြီးအောင်အဲ့ဒါတော့ဟောဘက်မှာဥစုနာပြောပြီးပြီတကယ်လို့အယောင်ရှိတယ်ဆိုရင်အခြားဘာသာတွေနိဗ္ဗာန်နဲ့ဥစုနာဗုဒ္ဓဘာသာနိဗ္ဗာန်နဲ့ဘာဖြစ်သွားမလဲ တူသွားလိမ့်မယ်တဲ့အယောင်တွေဥယျာဉ်တွေသွားမထက်နဲ့နော်ဒါတွေကတင်စားပြောတဲ့စကားတွေဒါကြောင့်မလို့နိဗ္ဗာန်မှာဒီရောက်တဲ့ခါကြလို့ရှိရင်နိဗ္ဗာန်ဒီယုံနာသင်္ခါရတို့ရဲ့ချုပ်ငိမ့်ရဆိုတဲ့ခါနိဗ္ဗာန်မှာချုပ်တဲ့ငိမ့်နဲ့ဆိုတော့ငိမ့်တတ်တော့ရှိတယ်ဘာမှမရှိတဲ့အဘာဝပြညတ်တော့မဟုတ်ဘူးဆိုတာလည်းနည်းနည်းလေးဖတ်ကြည့်ပါဦးသင်္ခါရတို့ဤ Mm-hmm. ကောင်းပြီဒါတော့နိဗ္ဗာန်ဟာဘာမှမရှိတဲ့တရားမဟုတ်ဘူးတဲ့သူကချုပ်ချင်းငြိမ်းချင်းနော်ယုံနာတို့ရဲ့ထပ်မဖြစ်ပေါ်ခြင်းဆိုတဲ့သဘောတတ်တဘာဝရှိနေတယ်ဒါတော့နိဗ္ဗာန်ရှိတာကိုဘလို့ထောက်ထားပြမလဲဆိုတာလေးနောက်ဆုံးတစ်ခုနော်ဇာတဲ့တော့မပါဘူးပေါ့ဘုရားဆိုတာလက်ခံတယ်ဟုတ်တယ်မဟုတ်လားယန္တာဆိုတာလည်းလက်ခံတယ်ဆိုတော့ဘုရားတို့ယန္တာတို့မြည်ဒီမှာနိဗ္ဗာန်ကိုအာယုံပြုပြီးမှ အရတ္တမဉဏ်ပေါ်ရတယ်ဆိုတော့အရတ္တမဉဏ်ဘာကြောင့်ပေါ်နိဗ္ဗာန်ကိုမြင်လို့ပေါ်နိဗ္ဗာန်ကိုမြင်လိုက်တဲ့တော့အရတ္တမဉဏ်ဖြစ်ကိလေသာအလုံးသေးဘုရားယန္တာဖြစ်ဒါတော့ဘုရားယန္တာဖြစ်တာကိုကြည့်ရင်ဘာရှိလဲအာအဲ့ဒီဖြစ်လို့ရှင်တာကဲကိုမရောက်ပင်မဲ့ရောက်ပြီးသားလူတွေကိုတက်တက်ထားလို့မရဘူးလားဟမ်ဒါ proof လုပ်လို့ရတယ် proof လုပ်လို့ရတယ်ဒါတော့အရိယာဖြစ်သွားတဲ့ပုံကိုယ်တွေကိုကြည်ချင်းအပြင်ဟောဒီမှာကြည်သူတို့သာနော် အဲနိဗ္ဗာန်တကယ်လို့မရှိရင်ထိုပုဂ္ဂိုလ်များသည်အရိယာဖြစ်ဖို့အကြောင်းမရှိဘူးဘုရားရဟနာဖြစ်ဖို့အကြောင်းမရှိဘူးဒါတော့နိဗ္ဗာန်ကိုအာယုံပြုမြင်လို့တိလိုက်လို့ဒါလည်းမဉဏ်ဖြစ်တဲ့မဉဏ်ဖြစ်လို့ပဲမြင့်မြတ်တဲ့အရိယာပုဂ္ဂိုလ်ဖြစ်သွားကြတာနော်ကိုမရောက်ပေမဲ့ရောက်သွားတဲ့ပုဂ္ဂိုလ်ကိုကြီးပြီးတော့မိမိတို့တက်တက်ထူလို့ရတယ်ဒါကြောင့်နေရာကမှတချို့ကတက်တက်တက်တက်မင်းတက်တက်ပြနိုင်သလားဆိုတော့ဒါတော့သူတို့လည်းမင်းရတာပဲဒါတော့ကောင်းပြီမေးကြည့်ပေါ့နော်ငါတို့ကမြင်မယုံမဲ့တက်တက်မပြနိုင်မယုံဘူးဆိုရင် ကဲဦးဇင်းတို့ခန္ဓာကိုရုပ်ရှိတယ်ဆိုတာလက်ခံတယ်ကဲစိတ်ရှိတယ်ဆိုတာရောပြစားအဲ့ဒီစိတ်ပြမရရင်မရှိဘူးပေါ့မရရင်မရှိဘူးလေကဲကျောက်ကညင်းမယ်အလုပ်လေအာယူလုပ်လေဟုတ်တယ်လေဦးဇင်းတို့ကပျော်တယ်ခံစားလို့မရဘူးလားစိတ်ဆိုးတယ်မဖြစ်ဘူးလား ကျင့်တတ်တယ်မကျင့်တတ်ဘူးဟောကျင့်တတ်ချင်းမကျင့်တတ်ချင်းနဲ့ကိုယ်စိတ်ထဲမှာခံစားလို့ရနေတော့စိတ်ဝိညာဉ်ဆိုတာရှိတယ်ဒါပေမဲ့ကင်လို့ရလားမရဘူးစိတ်ကြောင့်ဖြစ်တဲ့ effect ကဒီမှာရုပ်မှာမပြဘူးလားကျင့်တတ်ချင်းမကျင့်တတ်ချင်းရှိတယ်ဆိုတာကိုကျင့်တတ်ရင်ပြုံးတယ်တည်တယ်ငြိမ့်တယ်မကျင့်တတ်ဘူးဒေါသထွက်တယ်ပူတယ်လောင်တယ်မျက်နှာတွေရွဲ့တယ်ဒါစိတ်ရဲ့ effect ပဲဒေါသရဲ့ effect တွေဒါကြောင့်မလို့တချို့နေရာမှာ မမြင်ရမကန်ရမတွေ့ရလို့မရနိုင်ဘူးမသိနိုင်ဘူးဆိုရင်မယုံဘူးဆိုရင်ကိုယ်စိတ်တောင်ကုန်မယုံနဲ့တော့အဲ့ဒါဆိုကိုယ်ဘာသာကိုယ်တောင်ယုံဖို့မဖြစ်တော့ဒါကြောင့်အရာရာတိုင်းမှာဘုရားတော်လက်ကင်ပြလို့မရဘူးဒါစိတ်ဆိုတာကိုလည်းသွားနေတယ်ဆိုတော့အခုသိပ္ပံသဘောတရားတွေနဲ့ဘာတွေညာတွေနဲ့သူတို့စမ်းတက်ဒါပေမဲ့သူတို့ကစိတ်သွားတဲ့လှုပ်ရှားမှုကိုတည်းရတာစိတ်ကြီးကိုအကောင်ထဲပြလက်ဘဲကင်ပြီးတော့ကြက်သေးကင်တာဆိုလို့ကင်ပြလို့ရရလားဟောဒီမှာဆိုလက်ဆွဲပြလို့ရရလားဒါတော့သူတို့ရတာဘာလဲစိတ်ကြောင့်ဖြစ်တဲ့လှုပ်ရှားမှု နှလုံးဘလို့ခုံတယ်လဲတွေးဘလို့ခုံတယ်လဲဟာဒီမှာဒိင္နဲ့ဘလို့ဖြစ်တယ်လဲဒါပဲသူတို့ရတယ်တကယ်စိတ်ကိုကင်လို့ရတာဟုတ်ရဲ့လားစိတ်ကြောင့်ဖြစ်တဲ့တွေးတိုးနှုံခုံနှုံလှုပ်ရှားနှုံကိုတော့သိနိုင်တယ်ဒါပေမဲ့တကယ်စိတ်ဟုတ်လားဟုတ်ဘူးဒါပေမဲ့စိတ်မရှိဘူးလားဆိုတော့ရှိတယ်နိဗ္ဗာန်ဒီတိုင်းပဲနော်ဒါကြောင့်ဝိဇ္ဇုံတို့ဘုရုဇဉ်တွေဆိုတာဟာအရိယာတွေဟိုဘက်ကမြင်တာသိတာကတစ်မျိုး ဦးဇင်းတို့ပုထုဇဉ်တွေသိတာကတစ်မျိုးဒါကြောင့်ပုထုဇဉ်နဲ့အရိယာအမြင်မတူပါဘူးဆိုတဲ့အကြောင်းကိုဦးဇင်းတို့တားလာယရဏဝိကတန်ယုတ်ဒေဝတာဝတ်ထက်မှာအဲ့ဒါလေးဖတ်ကြည့်အဲ့ဒါဘုရားဟောအစ်စ်ပဲနော်ပုထုဇဉ်နဲ့အရိယာအမြင်မတူဆိုတာဂါထာလေးကိုမြန်မာပြန်ထားတယ်ထို့ နားလေးထားနော်ဒါတစ်ပိုင်းဒါတော့အာယုံ၅ပါးကိုအာယုံ၅ပါးတို့ကိုလူနဲ့ပြမှာတတ်တော်ဆိုဒီပုရိသေမြတ်ပဲဆိုကြပါစို့နော်ချမ်းသာလို့သမုတ်တယ်နော်မျက်စိမြင်တယ်ကြားတယ်နားတယ်စားတယ်ထိရတယ်ဒါကိုဒုက္ခဖြစ်နေမတတ်မှတ်ဘူးလားဦးဇင်းတို့ဒါပဲလေဒါတနေ့တနေ့ကိုကြည့်ဖို့စားဖို့မြင်ဖို့နားထောင်ဖို့တွေ့ဖို့ထိဖို့ဒါပဲစဉ်းစားဖို့ပဲဒါတော့အဲ့ဒါလေးကအစဉ်ပြေနေချမ်းသာဟုတ်တော့မလားရှင်းနေချမ်းသာဒါလို့သမုတ်ရတာကာမဒုက္ခလေနော် ဒါပေမဲ့အရိယာတွေကြတော့တဲ့အဲ့ဒီသူတို့ရဲ့ချမ်းသာကအဲသူတို့ဘက်ကနေကြည့်တဲ့အခါကျအာယုံ၅ပါးတွေချုပ်ရအမ်ဒီအရိယာတွေဘက်ကချမ်းသာဆိုတာကြတော့ဒီယုံနဲ့ခန္ဓာအာယုံ၅ပါးချုပ်တဲ့နေရာကိုသူတို့ကချမ်းသာလို့ပြောတယ်ဒါပေမဲ့ပုရိသေနဲ့အဲ့ဒါဆင်းရဲတယ်တူသေးရဲ့လားမတူဘူးအရိယာတွေချမ်းသာတယ်ဆိုတာကြတော့ပုရိသေတွေကဆင်းရဲတယ်ပုရိသေတွေချမ်းသာတယ်ဆိုတဲ့အကြတော့အရိယာတွေကဆင်းရဲတယ် အဲ့ဒါကိုနောက်တစ်ဘက်ကဆက်ပြောတယ်အရိယာတို့သည်အေးအဲ့ဒါကြည့်တော့နော်အရိယာတွေဘက်ကချမ်းသာ ချမ်းသာဆိုတော့ထုတ်ပြပေးတယ်နော်ရောင်းကုန်ပစ္စည်းလေးလိုပဲထုတ်ပြတော့စက်ကြည့်တယ်ပေါ့နော်ဒါလေးပြောပြတော့ဒါတော့ပုရုဇဉ်တဲ့ဘက်ကဒီဘက်ကရေတွေကငားတယ်လို့က သူချမ်းသာလို့သမုတ်ထားတဲ့သူတို့လက်ခံထားတဲ့သူတို့ရဲ့ concept ဆိုပါတော့ငါတို့ကချမ်းသာလို့သမုတ်ထားယူထားတဲ့ဟာကတမျိုးမျက်စိနာနာလျာကိုနဲ့ခံစားလို့ရတဲ့ဟာမျိုးဟိုကကြတော့တက်ကာယတိတိတက်ကာတွေချုပ်ပြီးတော့နော်ဒီထားပါတော့ဗျာဒီဒုက္ခချုပ်တဲ့ဟာကိုနိဗ္ဗာန်ကိုချမ်းသာလို့တတ်မှတ်တယ်ဒါကိုသွားပြတဲ့ခါကျတော့ဘုဒ္ဓဇင်ဘက်ကလက်ခံရင်လားလက်မခံဘူးမကြိုက်ဘူးအရိယာကချမ်းသာလို့တတ်မှတ်တာကိုဘုဒ္ဓဇင်ကမကြိုက်မချမ်းသာဘူးလို့ပြောတယ်ဆင်းရဲတာကြီးဟာကြိုက်ချင်စရာမကောင်းဘူးလို့ပြောတာ ပုရုဇဉ်တွေကြိုက်ပါတယ်ဆိုတော့ဒါကိလေသာတွေတရွှဲရွှဲနဲ့ခံစားရတဲ့အခါကျတော့ဟာဒုက္ခတွေတဲ့ခိုင်အရိယာတွေကဒါကြောင့်မလို့နောက်ဆုံးဟာလေးကိုဖတ်ကြည့်အရိယာမှာအဲ့ဒါပဲเนาะ ဒါတော့အဲ့ဒီဂါထာလေးကပြောချင်တာကအချုပ်ကဘာလဲဆိုရင်ဒီတယောက်နဲ့တယောက်စံနှုံထားပုံ ပြောကြပါစို့ဘုရုဇင်တွေဘက်ကကာမဒုက္ခကို ချမ်းသာလို့စံနှုံထားတယ်။ဘာဖြစ်လို့လဲသူတို့ခံစားလို့ရတယ်ကာမဒီကိလေသာတဏှာအရင်ခံပြီးတော့ခံစားလို့ရတယ်မျက်စိနာနာလျှာကိုစိတ်နဲ့ခံစားလို့ရတယ်။ ဒါတော့အဲ့ဒါကိုအရိယာတွေဘက်ကကြည့်တဲ့အခါကျတော့ဖြစ်ဖြစ်သင်္ခါရတွေနဲ့ရောပြီးတော့နောက်ဆုံးတော့ဖြစ်နေတာဖြစ်တဲ့အတွက်ခုနပြောတဲ့အိုနာတိဒုက္ခတွေလည်းရှိသင်္ခါရတွေလည်းရှိတဲ့အတွက်ဒါကိုဆင်းရဲဒါကြောင့်ယန္တာဖြစ်ပြီးတဲ့အခါမှာအဲ့ဒီဆင်းရဲကတခဏလေးပဲငြိမ့်ငြိမ့်ဆိုပြီးတော့ဇန်ရတဲ့ပုဂ္ဂိုလ်ကဇန္နသမပတ်ဖို့ရတဲ့ပုဂ္ဂိုလ်ကကိုရတဲ့ဖို့ကိုသောတာပန်ဆိုပါတော့သောတာပတ္တိဖို့ကိုဝင်စားဖလားသမပတ်ဟာအနာဂံယန္တာတွေကြတော့နိရောဓသမပတ်တောင်းတက်ပြီးတော့ဝင်စားလိုက်သေးတယ်ကဲဘာလဲရွေချက်ကအဲ့ဒီအခုနပြောတဲ့ဖြစ်ဖြစ်သင်္ခါရကိုတို့ကဒုက္ခလို့မြင်လို့ကိုမနေချင်တာ နိဗ္ဗာန်ဘက်ကိုရသမျှဟိုဘက်ကိုခံစားနေတာဒါတော့ဒီဘက်ကနိဗ္ဗာန်ချမ်းသာကိုပြောရင်သူတို့ကမကြိုက်တော့ဘယ်ကြိုက်မလဲကိုမမရတော့ကိုခံစားလို့မရဘူးဒါတော့သူတို့ကသူတို့ကြိုက်တယ်ဆိုတော့ပြောလိုက်တော့ဒီကဒုက္ခအရိယာတွေကဒါတော့ပုရိသေနဲ့အရိယာဟိုဘက်ဒီဘက်လုံးဝဆန်းကျင်နေတယ်အမြင်မတူဘူးတဲ့ဘလို့မှညှိလို့မရနိုင်ဘူးတိုက်ရိုက်အားဖြင့်ဒါကြောင့်မိမိတို့ကတော့တကယ်ဒုက္ခအစင်မဟုတ်တော့ဒုက္ခထင်နေတာဖြစ်တဲ့အတွက်မိမိတို့အသိဉာဏ်မှန်အောင်လိုက်ပြီးတော့ယဉ်ကျေးအောင်လုပ်ရမယ် အခုပြောပြီးဦးဇင်းတို့ဒီဒုက္ခချုပ်ရနေရောဓဆိုတဲ့သဘောတရားစီမိမိတို့ကကာမဂုဏ်အာယုန်ထဲမှာပြောနေတဲ့ပုံကိုယ်တွေဆိုကိုချမ်းသာနေကိုတော့ဟုတ်နေတာပဲနောက်ဆုံးကြမှာတကယ်နောက်ဆုံးအစဉ်ကြီးဘယ်သူဘယ်သူမှကဲလို့မရနော်တကယ်အရေးတကယ်ပြေးဘယ်သွေးဘယ်သားမကဲပြီလို့ဆိုတာကြမှာတေတွင်တေဘဝရမှာကိုယ်တကိုယ်တို့ကဆွေရှိရင်ရတယ်မျိုးရှိရင်ရတယ်ယောက်ျားရှိရင်ရတယ်မိန်းမရှိရင်ရတယ်ပတ်စံရှိရင်ရတယ်အာနာရှိရင်ရတယ်လို့ထင်တာတွေအဲ့ဒီအပေါ့ကလည်းရောက်ရောဘယ်သူမှကဲလို့မရအဲ့ဒီခါကျမှဟုတ်ပါကလားဟဲ့ဆိုပြီးတော့ မရတော့ဘူးနောက်ကျသွားပြီဒါကြောင့်မိမိတို့ဒီတကယ်ချမ်းသာအစစ်ချမ်းသာမှန်ကိုရအောင်နံပါတ်1အခုလိုလေ့လာခြင်းအပြင်တုတ္တမယဉာဏ်နံပါတ်2လေ့လာလို့ရတာကနေစင်ခြင်းဉာဏ်နော်စင်တာမယဉာဏ်စင်ခြင်းရင်းနဲ့ပဲဒါစင်ခြင်းမှုဉာဏ်ရင့်လာရင်ဒါဘာဝနာမယပဲနော်တကယ်ပြင်းပြထန်တာအထုတ်မယ်နေ့စဉ်ဘွားထဲမှာ daily life ထဲမှာအထုတ်မယ်အထုတ်ခိုက်တိခိုက်ထိုကိလေသာ အပူလေးတဆိုင်တမေးကလေးလောက်ငြိမ့်ရင်တရင်ကနိရောဓပဲ နော်တရင်ကនិရောဓရောက်တာပဲအဲ့တော့မိမိတို့ကတကယ်နိဗ္ဗာန်ချမ်းသာအစဉ်ကြီးကိုမရောက်ပေမဲ့ကိလေသာတွေရဲ့အထူးအထောင်းအပူကနေစင်ကြဉဏ်ကလေးနှလုံးသွင်းတဲ့ဉာဏ်ကလေးနဲ့တော့အ ਨੇ ဆုံးတက်တာကိုတော့ရနိုင်ပါတယ်။နောက်တကယ်နိဗ္ဗာန်ချမ်းသာမရောက်သေးတောင်ဒါပေမဲ့လေဒီနေ့မိမိတို့လေ့လာ နော်စီဘူးအားထုတ်နေကြတဲ့အသိဉာဏ်သည်ဟောဒီတခဏတရင်ကនិရောဓမှသည်သာဝရအေးချမ်းတဲ့တကယ်အစ္ဆန္ဒនិရောဓထီအောင် ရနိုင်ရောက်နိုင်အောင်အသီးသီးကိုစီကိုစီအားထုတ်နိုင်ကြပါစေကုန်တည်းနိဗ္ဗာန်မှာလက္ခဏာရတ္တပစ္စုပ္ပန်ပုံမျိုးပဲရှိတယ်။ဟွန်းနိဗ္ဗာန်အဲ့ဒီနိဗ္ဗာန်ကဖြစ်ခြင်းအကြောင်းမရှိလို့တော်တယ်ဒီတခါကြီးတော်တယ်။ကျောက်ကမင်းမလားစောင့်တယောက်မှမမဲတော့ငြိမ့်နေတာ။ နိဗ္ဗာန်ကအကြောင်းရှိရင်ဘာရှိရတော့မလဲအင်းအကြောင်းကျွတ်လွတ်နေတာအကြောင်းကျွတ်လွတ်နေတာနော်ဒါကြောင့်အနေဝေးအကြောင်းကျွတ်ဒါကြောင့်မလို့ခုနဦးဇင်းရှင်းပြပြီလေဒီကောင်းကင်အာကာသကြီးကိုဖြစ်အောင်လုပ်တဲ့အကြောင်းရှိသလားလို့မေးတာရှိခဲ့လို့ရှိရင်သင်္ကတဖြစ်သွားမှာပေါ့မရှိတဲ့အတွက်အသင်္ကတဒါကြောင့်မလို့သူကဒီပြင်နေရာတွေမှာလက္ခဏာတတပိစုပဋ္ဌံပရဋ္ဌံရှိတယ်ဒီနေရာမှာပရဋ္ဌံဖြစ်ဖို့ approximate cause မရှိဘူးသူရဲ့နိကတ်တော့အကြောင်းမရှိဘူး ဒါကြောင့်မလို့နိဗ္ဗာန်သည်ပင်ကိုယ်သဘာဝအဖြစ်ငြိမ့်တဲ့တသဘာဝကျန်တာတွေကတော့အကုန်ရှိတယ်နိဗ္ဗာန်မှာတပါအကုန်ရှိတယ်နော်ဒါတို့ပါလေကကြီးအဲ့လိုမေးပေါ်ရအမတန်လင်းနေပါတယ်နော်ကိုင်းတာဆိုရင်အဲဦးဇင်းတို့ဒီနေ့တင်တဲ့ဒီလောက်ပဲဒါတော့ဦးဇင်းပြန်လာတဲ့အခါမှာဒီမှာ schedule ခြောင်တဲ့ချိန်ကြရင်မေကသစ္စာနဲ့နှစ်ပတ်စာလောက်အများဆုံးသုံးပတ်စာလောက်ပြန်ဆက်ပေးပါမယ်နော်အဲ့တော့အဲ အခုတော့និရောဓသစ္စာနေပဲရန်ထားပြီးတော့ဦးဇင်းတို့ခီးပြန်มาဆက်ကြတော့ဗောနော်